jmdz a mehela ụbdara mehela aza onye ahụ jamana ajasi sezụnyarashụya na hryeoyeai ဟောဖို့တရားကလည်းသံမုတ်တွေဝေထားတဲ့အတိုင်းကောင်းခြင်းလေးကြမင်္ဂလာတရားတော်ဆိုတာကိုဟောဖို့ပါပဲအလူအတန်းဒါနတွေနဲ့ပတ်သက်ပြီးတော့ကောင်းခြင်းလေးကြမင်္ဂလာတရားတော်ဆိုတာကအမှန်တန်လဲစီရောပါတယ်သူတို့လေးနဲ့ပြီးရတော့လည်းရှိပါတယ်ဒီတော့ဒီကောင်းခြင်းမလေးကြမင်္ဂလာတရားတော်ဆိုတာကဝိပဿနာတရားတွေလည်းဒီထဲအကုန်ပါနေတယ်။သင်ရှိလို့ရှိရင်တော့ ဝိပဿနာဉာဏ်နဲ့အစဉ်တိုင်းဖြစ်ပြီးအရိယာမေဖို့ရောက်ဖို့အလုံးစုံကိုဟောရမှာပဲဒါမဲ့ဒီကနေ့ညတညတည်းတော့ဒီတရားကပြည့်ပြည့်စုံစုံသိမှဟောနိုင်ညညသုံးညတော့ဟောမှတော်တော်ရှိတယ်။ချုံနာမှာချုံပြီးဟောရမှာပေါ့။ညစွာရရလက်တော်ခါကာလကကာရဘာမှာညစွာရရသာဝတိတိ သေရွန်ကျောင်းတော်မှာသတင်းသုံးမိနေတော်မူပါတယ်။သာဝတိကြီးဆိုတာသာဝတိမြို့ပါပဲ။ဒီတော့ကမင်းနေပြီးတော့ဖြစ်လို့ကြီးဆိုတဲ့နာမည်နဲ့အမှားပြန်ထားရမြို့ပါပဲ။တိုင်းပြည်အနေကတော့ကာတိတိုင်းကောသလတိုင်းတဲ့။ဒီတော့ကအိန္ဒိယထဲမှာတိုင်းကြီးသောလာသာဆိုပြီးတိုင်းကြီး36ခုရှိပါတယ်။ အဲဒီတည်းကကာတိတိုင်းကောသလတိုင်းနှစ်တိုင်းနှစ်ပြည်ပဒေနီကောသလမင်းကြီးကအုပ်ချုပ်ပြီးတော့နေယခုတော့အဲဒီတိုင်းသောလာသားတွေအကုန်လုံးအိန္ဒိယတနိုင်ငံနဲ့ဖြစ်နေပါပြီအိန္ဒိယရောက်ခဲ့တဲ့ပုဂ္ဂိုလ်တွေဆိုရင်တော့သာဝတိမြို့အကြောင်း မြတ်စွာဘုရားတရင်သုံးတော်မူတဲ့ဇေရဝံကျောင်းတော်အကြောင်းသိကြပြီးသားရှင်းမှာပါပဲ။အာဝတိမြို့ဆိုတာကလည်းဒီလိုမှတော့အမနာစီကားတဲ့မြို့ကြီးပေါ့လေ။အမနာကိုအလေးမြတ်ပြုစေရ။ဘုရားသာသနာဝင်ပုဂ္ဂိုလ်တွေညောင်များစွာရှိပြီးတော့နေတဲ့အရိယာပုဂ္ဂိုလ်တွေလည်းညောင်များစွာရှိပြီးတော့နေတဲ့မြို့တော်ကြီးပဲ။ ဒါပေမဲ့လို့ခုနေကာကာလတော့လူနေအိမ်တော်မရှိပါဘူးတော့ချုံမုတ်ကလေးတွေရရှိပြီးတော့နေဇေရောအကြောင်းတော်ကြီးဆိုတာကလည်းရှိတုန်းကအမနာခန္ဓာနာနာအကြောင်းတော်ကြီးပဲဒါပေမဲ့လို့အခုတော့အကြောင်းနေနေရတော့ပဲရှိပါတော့တယ်ဒီကအကြောင်းတော်ကြီးလည်းမရှိပါဘူးအခုခုလောလောဆယ်မှာတော့ဗမာပြည်ကသွားနေတဲ့ဘုန်းကြီးเจ้า ဒီယောဂီကလာပြီးတော့နေတဲ့ဘုန်းကြီးကျောင်းဒီနေ့ကျောင်းမှာရှိအဲဒီတုန်းကတော့အများစွာပြသတင်းသုံးတော်မူတဲ့ခန္ဓာကုရိတာယီဆိုတာပြီးတော့မနခန္ဓာနာနာကျောင်းမှာပဲအဲဒီလိုသတင်းသုံးနေတဲ့အခါကာလညသကောင်ရအချိန်နဲ့နတ်တွေကမြတ်စွာဘုရားလာပြီးတော့ရှောက်ကြမင်းညာကြမြတ်စွာဘုရားတရားနာကြတာညသကောင်ရအချိန်မှာ လာရောက်ပြီးတော့မင်းများကကြောက်ထားကြတယ်ဒါကြောင့်နာသာတူကသူစိတ်ကူးထဲမှာကောင်းခြင်းလေးမျိုးတွေကိုသိလို့တဲ့အတွက်ညစွာဘုရားကိုမင်းများကြောက်ထားပါတယ်။ရာဟုနာဟုတဲ့ပုဂ္ဂိုလ်တွေလည်းပဲညာနေပါပြီ။ဘုန်းကြီးတို့နဲ့သက်တဲ့ယောဂီတွေကတော့တော်တော်တောင်းမှမိနေတော့မှခဏခဏဘုန်းကြီးကဟောနေရ။အဲဒီနာသာညစွာဘုရားကိုကြောက်ထားတယ်။ကြောက်ထားပုံကထာလေးတွေလည်းရွတ်ပြရအောင်။ ကိန္ဒုယဝဇရတာတို့ကိန္ဒုသာတို့ပြိဋ္ဌိတာကိန္ဒုနရဏရတနာကိန္ဒုသောရေဟိဒုရံဗန္တိဘုံတော်နေကိုထွန်လင်းတော့ပါတော်မူပေသောမြတ်စွာဘုရားယာဝဇရတာလူဥမင်းသည်တရားကောင်းသောရာကကိန္ဒုအဘေဘာနီမြတ်စွာဘုရားမတ်တိမေကော ကိုယ်စီတရားအစင်သာဝရကောင်းတဲ့အရာကဘယ်ဟာပါလဲမသိမေကောပရိတိတာခိုင်မြဲတရားစီရှိတော်သာဓုကောင်းသောအရာကကိန္တုအဘေဘာနိမြတ်စွာဘုရားခိုင်မြဲတရားကခိုင်မြဲတရားရင်ကောင်းတာဘယ်ဟာပါလဲလို့မသိမေကောမေးပါတယ်နရနာလူတို့ယရတနာဘုဒ္ဓံသောရတနာကဂိန္ဓုအဘေဘာနိမြတ်စွာဘုရား လူလောကမှာယရနာစာမြင်လို့ရှိတာပေါ့အဲဒါမဲ့လို့အများဆုံးဖြစ်တဲ့ဘုဒ္ဓံဆုံးဖြစ်တဲ့ယရနာကဘယ်ဟာပါလဲလို့ဘုန်းနာမမေဝမေးပါတယ်သောရေဤတကောရမြလူသောသူသောရတိသူအရမခိုးမြင်နိုင်သောဥစ္စာကကိန္တုဘေဘာနိမြတ်စွာဘုရားဘုရမြလူသောသူသောရမခိုးမြင်နိုင်သောဥစ္စာကဘုရားပါလဲလို့မလေး မေကွန်မေးပါတယ်အဲဒီမေကွန်လေးချက်ကိုမြတ်စွာဘုရားကလည်းအာရရဘုတ်ထဲနဲ့ဖြေကြားလိုက်ပါတယ်ဖြေကြားပုံကတော့သီလံယဝသရတာတုသဒ္ဒတာတုပရိတိတာပညာနရဏရတနံပုံညာသောရေဟိဒုရံ ဒေဝဗုဒ္ဓသိလို့ရင်းနဲ့မင်းများလျှောက်တာသောဝဏတာယာဝသရတာတို့အိုမင်းသိတဲ့အောင်ကောင်းသောအရာကသီလံကိုကျင့်သီလပါပေသည်အိုမင်းသိတဲ့အောင်သင်္သာဝရကောင်းတာကတော့ကိုကျင့်သီလပဲတဏ္ဍမှာမေကုံးကိုပြေပါတယ်ပရိဒိတာခန္ဓာဒိတာနဲ့ရှိတော်တာတို့ကောင်းသောအရာက သရာယုံကြည်မှုသရာတရားပါပဲဒီအဲဒီကရင်ကောင်းတာကတော့သရာတရားပဲလို့နိဏမမေကုံကိုပြေပါလဲနရဏလူတော်ယေရတနာပုဒ္ဓံသောရတနာကပညာသိလိမ္မာပညာပါပဲဒီသုံးနာမမေကုံကိုပြေပါလဲ သောရေဤသကောရမြလူသောသောသောသည်သူအရမခုံးမြင်နိုင်သောဥစ္စာကဘုံညာကုသိုလ်ကောင်းမှုပါပေ၏လို့ဒေနာမမေကွန်စီကိုဖြေပါတယ်အဲ့ဒါတွေဘုံညာသူတို့နဲ့မှားရအောင်ဆောင်မှုကလေးတွေမာလို့သိထားပါတယ်လင်္ကာရတော့မဟုတ်ပါဘူးမလို့လည်းလွယ်ပါရဲ့အိဗယ်လည်းပေါ်ပါရဲ့သူက ဟိုဒီတရားကောင်းတာပဲဟာလေလို့သာသာမိဘုံကိုဒီဘာသာပြန်ထားတယ်။ပါဠိလိုဆိုတော့ပါဠိမတတ်တဲ့ပုဂ္ဂိုလ်တွေပြည့်ဖို့လည်းမလွယ်ဘူးပေါ့လေပြည့်ပြီးတဲ့အနေအိဗေပုဂ္ဂိုလ်ရမလွယ်ဘူး။ဗမာလိုဆိုတော့သူကပြင်းနေတာပဲ။ဟိုဒီတရားကောင်းတာပဲဟာလေ။လူတိုင်းလူတိုင်းနားလည်နေတာပဲ။ဒါရင်အဲ့ဒါလေးဆိုရမယ်။ဩဒီတရားကောင်းလားဗျာလေဩဒီတရားကောင်းလားဗျာ သုံးဖို့ကိုယ်လောကမှာတော့ငငယ်ရကဝတ်စားဆင်းရဲတဲ့ဆင်းရဲသားတွေပြီးပြီတန်အောင်သုံးလို့မရှိဘူးကလေးသူငယ်လေးတွေဝတ်တဲ့ဝတ်ဆင်းရဲသားတွေကိုပြိုရွယ်ပုဂ္ဂိုလ်တွေတောင်မှဝတ်ဆင်ထားလို့မရှိဘူး ရိုးရရပုဂ္ဂိုလ်တွေဝတ်ဆင်ထားတဲ့ဝတ်ဆင်ကြတယ်လေဘုန်းကြီးခွားကြီးတွေဝတ်ဆင်လို့နေရာမကျဘုန်းကြီးခွားကြီးတွေဝတ်ဆင်ထားတဲ့အစဉ်ကြတွေကိုလည်းရိုးရပုဂ္ဂိုလ်တွေဝတ်လို့ဆင်လို့နေရာမကျဘူးအဲဒီတော့လောကမှာတော့ငယ်ရီကစပြီးဒီကလာဟိုမင်းနေတဲ့အောင်ကောင်းတဲ့ຢာဆိုတာမရှိတော့ပဲရှားပါလိမ့်မယ် ညဇာဗျာဥဒိယံကောင်းတာကတော့ကိုချင်းသီလပဲအဲ့ဒါလေးလည်းပဲဘုညာဆောင်ဖို့စီရတယ်ဥဒိတယံကောင်းတာကိုချင်းသီလပဲလားအမေးနဲ့ဖြေလိုက်ရှင်းပါတယ်ဆိုတော့အဲဆိုရမယ်ဥဒိတယံကောင်းတာကိုချင်းသီလပဲဥဒိတယံကောင်းတာကိုချင်းသီလပဲဥဒိ ဒါကောင်းတာကိုချင်းသီလတဲ့ကိုချင်းသီလဆိုတာလောကဘက်ကကိုချင်းသီလလည်းရှိတယ်။တရားဘက်ကကိုချင်းသီလလည်းရှိတယ်။လောကဘက်ကကိုချင်းသီလဆိုတာကတော့လောကယဉ်ကျေးမှုပေါ်လေ။လူမျိုးတိုင်းလူမျိုးတိုင်းအရာတိုင်းအရာတိုင်းဘာသာတိုင်းဘာသာတိုင်းမှာသူ့လူမျိုးနဲ့သူသူရနဲ့သူသူဘာသာနဲ့သူယဉ်ကျေးမှုဆိုတာရှိတယ်။အဲဒီယဉ်ကျေးမှုတွေဟာ နိုင်နာကြတာပဲသမာဓိမှာယဉ်ကျေးမှုဆိုလို့ရှိရင်တော့ယိုသေးသေးပြောတဲ့ပုဂ္ဂိုလ်ယိုသေးသေးပြောဖို့ယဉ်ကျေးကျေးပြောဖို့ဒီလိုဟာလေးတွေရှိပါတယ်အဲရွယ်ပုဂ္ဂိုလ်တွေကကြီးတဲ့ပုဂ္ဂိုလ်တွေအာကြီးတို့ဦးကြီးတို့အကြီးတို့အတော်တို့စသည်ဖြင့်ဒီလိုပြောကြ မိမိကိုယ်ကိုယ်တော်ကိုကျွန်တော်တို့ကျွန်မတို့လို့ပြောရတယ်အဲငါနဲ့နင်းနဲ့အဲဒီလိုမပြောရဘူးမတတ်တဲ့ပုဂ္ဂိုလ်တွေကတော့အဲဒီလိုပြောတာပါအဲကလေးငယ်လေးကစားပြီးတော့မိဘတွေကအပြောဆိုနေထိုင်စားတာတွေအသင်ပြောင်းလို့အသင်ပြပြီးတော့ပေးတာနောက်နိုင်ငံတွေညီမှုရှိတဲ့ရှင်းနိုင်ငံတွေညီမှုရှိတဲ့ ရင်းမှုချင်းမတူဘူးစားဖို့တော့ဘုံကစပြီးတော့မလို့ကွဲနေတာပဲဟိုနိုင်ငံနဲ့ဒီနိုင်ငံနဲ့မတူကြအောင်အဲဒါတော့ဒီနိုင်ငံကပုဂ္ဂိုလ်တွေနောက်နိုင်ငံသွားလို့ရှိရင်သူတို့ယဉ်ကျေးမှုနဲ့ညီညွတ်အောင်လို့နေရတယ်ညီညွတ်အောင်လို့မနေလို့ရှိရင်ချင်းဘာမှပြောတဲ့ဟုတ်တော့သူတို့ကပြုံးနိုင်မယ်ဒီလိမ့်မယ်အဲဒါတော့ဖြစ်နိုင်တယ်သူကနေရာမကြောက်အဲဒါကလေးငယ်ငယ်လည်းပဲသူရတဲ့သားနဲ့သူယဉ်ကျေးမှု ပြည့်စုံနေရင်ကောင်းတာပဲอืมရင်ကြီးကြီးပင်ပင်မွေ့မွေ့ရည်ရည်ပြည့်ပြည့်ပြောတာဆိုတာနေရထိုင်တာလို့ရှိရင်ကလေးလည်းပဲလူကြီးတွေကချစ်တယ်ခင်တယ်သူသားတွေကလိမ်မာတယ်သူသမီးတွေကလိမ်မာတယ်စသည်ဖြင့်ရှင်မွန်လည်းရှင်မွန်ကြတယ်အကူညီလည်းပေးကြတယ်တာနိုင်နေကြစောင့်ရှောက်ကြတယ်အရွယ်ကြီးတာတဲ့အခါအလောက်ကိုင်းနေလို့တဲ့အခါမှာပိုရည်ကြီးတာပေါ့ သက်သာရေးတဲ့ခြင်းကြီးကြီးနဲ့သင်သင်မွေးမွေးနဲ့နူးနူးညံ့ညံ့နဲ့ပြောရဆိုရလို့ရှိရင်မိတ်ဆွေသင်္ဃာပေါ်တယ်ဇေယောင်းတဲ့ပုဂ္ဂိုလ်ဒီမှာသာရေးကြည့်တာပေါ့ဒီမှာဇေဝရပုဂ္ဂိုလ်တွေကနူးနူးညံ့ညံ့ရင်ကြီးကြီးနဲ့ပြောရင်ဖြင့်အဲသဘောကျတယ်အဲ့ဒါအိုမင်းသိတဲ့အောင်ကောင်းတာပဲတဲ့လောကယဉ်ကျေးမှုကလည်းပဲဒါပေမဲ့လို့မြတ်စွာဘုရားကတော့လောကယဉ်ကျေးမှုတော့မရရပါဘူး တရားဘက်ကယဉ်ကျေးမှုတရားဘက်ကကိုချင်းသီလတရားဘက်ကကိုချင်းသီလဆိုတာဘာလဲဆိုယခုဘုရားသာသနာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေအများအားသောက်တည်ခြင်းသုံးပြီးတော့ကြတဲ့သရဏဂုံသီလတွေပါပဲရဏုံသုံးပါးနဲ့တော့၅ပါးသီလတဲ့ဒါလူတိုင်းလူတိုင်းကျင့်သုံးရတဲ့သီလပဲ အဲဒါဘုရားရှိခိုးတိုင်းလည်း၅ပါးသီလစောင့်တည်ရင်တရဏဂုံ၃ပါးကစပြီးတော့စောင့်တည်ရတာပဲအလူတန်းနေပါလေရှိတဲ့ခါလည်းဒီလိုပဲကုလိုတရားဝဲကျင်းပါတဲ့ခါလည်းဒီလိုပဲတရဏဂုံနဲ့စောင့်တည်ပြီးတော့သီလစောင့်တည်ရတယ်တရဏဂုံ၃ပါးနဲ့ပြည့်စုံနေရင်ကိုအပယ်လေးပါးမကြနိုင်ဘူးတဲ့အဲတော့ငငယ်ရယ်ရယ်ပုဂ္ဂိုလ်လည်းပဲတို့ အကြောင်းမငြင်းရင်တက်တူတဲ့ပုဂ္ဂိုလ်ရှိတာပဲသေသွားရင်ဖြင့်သရဏဂုံတီးနေကိုပဲလေးပါမကြနိုင်ဘူးအဲကြီးတဲ့ပုဂ္ဂိုလ်တော့သူပြောကြမလို့ဘူးပေါ့လေငါးပါးသီလမတည်နိုင်အောင်တော့သရဏဂုံတီးနေရုံနဲ့ပဲပဲလေးပါမကြနိုင်ဘူးလူဘဝနာဘဝသူဒီဘဝတွေဖြစ်နိုင်တယ်ငါးပါးသီလပြည့်စုံစင်ကြယ်နေတော့ဒါကတော့အကောင်းဆုံးပဲ သက္ကာရောဏသောပါဏံအဉ္ဉံသီလသမကုတောသွာရဝပါဏနိဗ္ဗာနနဂရသဘဝေတနေဝိသုရိမေကသီလကုံကိုချီးကျူးထားတယ်သီလသမံသီလနဲ့တူသောအဉ္ဉံသီလမှာတပါတော့သက္ကာရောဏသောပါဏံလက်ပြီးတော့တဲ့ကြောင့်ဆောင်းလာလေကမြည်ပြီးကုတော်ပဲမှာရှိရနည်းလောကမှာအိနေ ကျောင်းနေအထက်ထဆိုလို့ရှိရင်ဒီကားနဲ့တည်းရဒီကားရှိဒီကားမရှိရင်မတတ်နိုင်ဘူးဒီကားနဲ့ဒီကားကလည်းပဲအိမ်အကောင်အညာလိုက်ပြီးတော့အညာလည်းရှိအကောင်လည်းရှိတာပေါ့လေအဲသူ့လေကားနဲ့သူတက်ရနာပြေတက်ခြင်းလို့ရှိရင်တော့ဘယ်လေကားနဲ့တက်မလဲလူကြီးလောကကရှိရနေတဲ့ဝါလေကားသစ္စာလေကားတို့ဘုံငရေလေကားတို့ ပန်လေကားတို့ဒါတွေနဲ့တက်လို့ရလားဆိုမရဘူးအခုနေခါကာလမှာအာဃာတရင်နဲ့တက်ရင်ကောင်းရမလားဆိုတက်သွားလို့ရှိရင်ရောက်ရောက်တော့ရောက်ဖို့ရရှိပါတယ်ဒါပေမဲ့လို့ဟိုကြတော့ကိုကနမဟုတ်တော့လူကိုလူဆိုတော့လူမျက်စိနဲ့ဆိုတော့နလည်းတွေ့မှာမဟုတ်မြင်မှာလည်းမဟုတ်อืมလူချိုးစားတိုင်းနဲ့နေမှာပဲဟိုကြတော့ရှိရင်ရမရည်တော့ဘာလို့လဲမနာမဟုတ်တော့နာဥရုနဲ့တက်ကြမှာတက်မှာ အောင်ဝင်ရောက်လို့ရှိရင်အသက်ရှူလေးမရှိတာနဲ့လူအောက်ကနေပြီးအသက်ရှူလေးတွေယူယူသွားတယ်ဆိုတာကိုဒါလူကလူပြေကလေတွေချီပြီးတော့နေရတာနာမဟုတ်တော့ဟွာတွေသုံးလို့မရှိဘူးနေတော့အဲဒီအာဃာတရင်နဲ့တက်လို့လည်းပဲနာပြေရောက်မယ်လို့မပြောနိုင်ဘူးမဆိုနိုင်ဘူးဘာနဲ့ရောက်တယ်လဲဆိုရင် ဒါနာကုသိုလ်နဲ့လည်းရောက်နိုင်တယ်သီလကုသိုလ်နဲ့လည်းရောက်နိုင်တယ်ဘာဝနာကုသိုလ်နဲ့ရောက်နိုင်တယ်ဒီပြင်ကုသိုလ်တွေနဲ့လည်းရောက်ပါတယ်ရှိခိုးတဲ့ကုသိုလ်တွေနဲ့လည်းရောက်တာပဲအဲကုသိုလ်ကောင်းမှုဆိုတာစေတနာထဲတဲ့တဏ္ဍာနဲ့ဖြစ်လို့ရှိရင်နတ်ပြည်လောကတွေရောက်နိုင်တာပါပဲဒါပေမဲ့လို့ ီလနဲ့တော့ကိုသိကြတယ်သီလစောင်းနာအကောင်းဆုံးနဲ့စောင်းနာဆိုတာ၄ကားခေါ်တယ်။ဘာကြီးကတော့စောင်းနာဆိုရင်အမိုးကြီးတွေနဲ့ဉာဏ်လမ်းကြီးကိုအဲ့ဒါကြီးကိုစောင်းနာလို့ခေါ်နေကြတယ်။ဒါပေမဲ့သောပါဏစောင်းနာဆိုတာပါရိယသောပါဏဗမာကစောင်းနာလို့ပြန်ထားတယ်။အဲ့ဒါ၄ကားဆိုတော့ဒီမှာ၄ကားအဖြစ်ချင်းနဲ့၄ကားအဲ့ဒါဒါနာရီဟူသော လေကားနဲ့လည်းတက်လို့ရပါတယ်ဒီညကုသိုလ်နဲ့ကောင်းမှုတွေဆိုလေကားနဲ့လည်းတက်လို့ရပါတယ်ဒါပေမဲ့သီလလေကားကပိုးသေးကြတယ်အပေလေးပါးတွေကြရတယ်ဆိုတာသီလပြည့်လို့ကြတာသီလမပြည့်ရင်မကြနိုင်ဘူးဘာကုသိုလ်မှမရှိနေတော့သီလကုသိုလ်ရှိနေလို့ရှိရင်တော့သူစင်ကြဲနေတာနာတိရောက်ခုရသေးကြတယ်ဒါကြောင့်မို့နာတိတက်ကိုရဆောင်းလန်းလေကားထဲမှာသီလလေကားအကောင်းဆုံးတဲ့သီလလေကားနဲ့တူတဲ့ နတ်ပြည်ရောက်ကြောင်းဆောင်းနှန်းလေကားဆိုတာအခြားလေကားမရှိဘူးအဲဒီတော့ဝိသုရိသကရှင်းပြထားပါတယ်ဒါကြောင့်အဲဒီသီလအဲကနေပြီးတော့ဦးမင်းနေတဲ့အောင်ကောင်းတယ်ဦးလီကောင်းနေပါပဲကြာလေကောင်းလေဟောင်းလေသစ်လေ ကြာလေကောင်းလေဆိုတာဒီနေ့ဟာတော့ကြာရင်မကောင်းတာများတယ်ကြာရင်ညနေရမကြဘူးစတော့ကောင်းပါရဲ့လူလူချင်းပေါင်းစည်းဆက်ဆံလာတော့စကောင်းပြီနောက်ကျကောင်းခြင်းမကောင်းတာသူကကြာလို့ရှိရင်မကောင်းတာလည်းများဟောင်းလေသစ်လေတဲ့ဟောင်းတော့လို့ရှိရင်လည်းအတိတ်ကမဖြစ်ပါဘူးပြန်ပြီးတော့ကျော်လိုက်ဖိုးလိုက်အဝတ်တွေလုပ်ဝင်မယ်လည်းအတိတ်လောက်တော့မကောင်းဘူးလို့ဆိုတာဩသီလကတော့ကြာလေကောင်းလေဟောင်းလေသစ်လေပါပဲ သီလဆောက်တည်ကျင့်သုံးလာတာကြာပြီဆိုရင်ကြာလေလေဖို့တန်လေလေပါပဲအဲမိမိသီလအားကိုးရလေလေပဲอืมနေပေါင်းများစွာကြာလေလေအဲသီလဟာအစွမ်းအာနုဘောထက်တန်လေလေပဲပြီးတော့သီလဟာကတော့အောင်းလွန်သွားတယ်တော့မရှိဘူးတဲ့ဒါကြောင့်ကြာကြာဆောက်တည်ပြီးတော့ကျင့်သုံးပြီးတော့နေတဲ့သီလတွေဟာ ကောင်းသွားတယ်တော့မရှိဘူးကြားလေကြားလေအသေးအသေးသဘောပဲရှိနေတာပဲနာကောင်းပါလေအဲဒါကြောင့်ဩဇီတရားကောင်းတာပဲဟာလေဆိုတာကိုမြတ်စွာဘုရားဩဇီတရားကောင်းတာကိုခြင်းသီလပဲလို့ဒီလိုဖြေကြတော့မူပါလေဒါလည်းဒါလည်းတော့အဲဒီသီလမြည်ပြုပြီးနတ်တွေရောက်တဲ့ဝတ္ထုတွေပါလေပြောရတယ်ကိုဒီနေ့ပြောလို့မဖြစ်ဘူးဒီနေ့လည်းပြောရမှအများကြီးရှိတယ် အဲနာလေးအမေကြီးလေးဆိုပြီးတော့ရှိတယ်ဘုရားရစေလို့ဩဒီတံကောင်းနာပဲအားလဲဩဒီတံကောင်းနာပဲအားလဲဩဒီတံကောင်းနာကိုခြင်းသီလပဲဩဒီတံကောင်းနာကိုခြင်းသီလပဲအဲလူမာလူသီလဒီအလူနဲ့ပတ်သက်ပြီးတော့ရှင်သာနေပြုရဟန်းတူတဲ့ပုဂ္ဂိုလ်တွေရှင်သာနေမှာရှင်သာနေသီလ ယဟမယံသီလာတဲ့နေတော်ရဲ့ကလေးတွေမှာစင်စင်ကြဲကြဲနဲ့ဆောင်ထိန်ပြီးတော့ထားလို့ချင်းပြန်ပြီးစဉ်းစားတိုင်းစဉ်းစားတိုင်းမနာဝါမျိုးဝါသာကြပြီရဲ့အာဟိုဒီတရားကောင်းလားကိုကျင်းသီလာအကောင်းဆုံးတဲ့ဒါကြောင့်ကိုကျင်းသီလာများလူလူလိုက်ရှင်ရရှင်ရလိုက်လေးပြုကြံနံကောင်းပါလေအဲ့ဒါတော့ခင်တော်ပါပြီ ဒုတိယမေခွန်းအဖြေကိုသွားကြပြီ။ဗန္ဒီဘုလိုနိဗ္ဗာန်ထုံးလင်းတောက်ပါတော်မူပေသောမြတ်စွာဘုရားပဋိဋ္ဌိကခိုင်မြဲတရားလေးရှိသောသာဓုကောင်းသောရာအကိန်တို့ဘေဝနီမြတ်စွာဘုရားခိုင်မြဲတရားရင်ကောင်းတာပဲအားလဲလို့ဘုန်းကြီးကပါတာညာဒါပါဒီဝဗုဒ္ဓသိလိုရင်းနဲ့မြင်ရလျှောက်တာတော့ဝဏ္ဏတာပရိဒိတာခိုင်မြဲတရားသိရှိသော သာရုကောင်းသောရာကသတ္တာယုံကြည်မှုသရာတရားပဲဒီအမြဲတည်းရင်ကောင်းတာကသရာတရားပဲလို့ဘုရားဘာသာပြန်ထားပါတယ်အဲဒါလေးရှင်းလို့ဆိုလိုက်ကြအောင်လို့ဆိုပြီးတော့အနည်းလေးပဲလေဒါကတော့တို့ကြည့်ကြည့်ပြောခိုင်ရတရားလျင်ကောင်းတာပဲဟာလေခိုင်ရတရားလျင်ကောင်းတာပဲဟာ အမြဲတည်တော်လင်ကောင်းတာသရတရားပဲအမြဲတည်တော်လင်ကောင်းတာသရတရားပဲဘုသုံးပါဘု တရားဆိုတာယုံကြည်တရားတရားဆိုတာယုံကြည်မှုတဲ့ဗမာလိုပြန်တဲ့ယုံကြည်မှုယုံကြည်တာဟာတရားတရားပဲယုံကြည်တိုင်းယုံကြည်တိုင်းတရားတရားခေါ်သလားဆိုတော့ယုံကြည်တိုင်းယုံကြည်တိုင်းတရားတရားမခေါ်ရဘူးယုံကြည်တဲ့နာယုံကြည်မှတရားတရားခေါ်ရတယ်မယုံကြည်တဲ့နာလည်းယုံကြည်လို့ရှိရင်တော့တရားတရားလို့မခေါ်ရဘူးမိစ္ဆာဒီမောခခေါ်တယ်မာရင်တော့ဆုံးဖြတ်မှုပဲ

ရွှေတုဆိုတော့ရွှေစစ်လောက်ကိုယ်ကမတမ်းမဲ့တာဘောလျှော့ပြီးတော့ရောင်းနိုင်တာဘောအဲတစ်ထောင်လောက်ဒါနဲ့ဥစားပဲနဲ့တော့900လောက်နဲ့သူကရောင်းနိုင်တာပဲအဲဒီတော့ဈေးတွေလျှော့ပြီးတော့ရောင်းတော့ဒီချောင်ကြီးပွားနေတဲ့ပုံစံတွေဆိုတာရှိတယ်လောကမှာချောင်ကြီးပွားနေတဲ့ပုံစံတွေကပေါ်တယ်လို့ဆိုတာနိမန်လာမန်နဲ့အလုတ်လုတ်ပြီးတော့ကြီးပွားချမ်းသာတာကို အဲဒါတွေကိုအာမကိုပဲနဲ့ခြောင်ကြည့်ပွားအောင်လုပ်တဲ့ပုဂ္ဂိုလ်တွေရှိတယ်အဲဘာမှကြောင်းကြောင်းမဆက်ရဘဲနဲ့လွယ်ကူကြည့်ပွားခြင်းတဲ့ပုဂ္ဂိုလ်ရှိအဲဒါအဲဒီတော့ဈေးကြောင်လည်းရတဲ့ပစ္စည်းကိုတော့ဝယ်ရတယ်ဝယ်ပြီးတော့နောက်ထုတ်ရောင်းရင်အများအများကြီးရမယ်ဆိုပြီးတော့အဲလိုဝယ်တာကိုရွှေလူကိုရွှေစစ်မှယုံကြည်ပြီးတော့ဝယ်ပြီးသိမ့်ထားလို့ရှိရင် နောက်တစ်ချိန်ကျတော့ထုတ်ရောင်းတဲ့အခါကာလကျတော့ရွှေတံမိုးရပါမလားမရဘူးသူပစ္စည်းကကြီးရင်ကြီးတံမိုးမှကြီးတံမိုးတော့ရမှာပဲဘာမှရမရောက်တော့ဘူးအဲ့ဒါလိုပဲမယုံကြည်တဲ့အရာတို့တရားတို့ဘာငါတို့တွေယုံကြည်လို့ရှိရင်ဖြင့်ဘာမှအကျိုးမရဘူးတဲ့ အကျိုးကမဟုတ်တာတွေရင်ကြည့်လို့ရှိရင်အကျိုးမရတဲ့ရှင်ပြစ်တယ်လည်းပဲရောက်တတ်ပါတယ်တရားစေတရားမှန်ကိုယုံကြည်မှတရားစေတရားမှန်ယုံကြည်မှသံဃာစေသံဃာမှယုံကြည်မှသရတရားဝေခေါ်သည်။ဘာကြောင့်လို့ဆိုလို့ရှိရင်ရွှေအစ်စ်ကိုရွှေစစ်နေအားဖြင့်ယုံကြည်သည့်လက်ခံထားရင်အဲဒုက္ခကာလအားလျော်စွာထုတ်ရရင် ရွှေတံမိုးရတယ်အဲ့ဒါလိုပဲတရားစီတရားမှန်တရားစီတရားမှန်တန်ခါစီတန်ခါမှန်ကိုယုံကြည်ကြည်ညိုပြီးတော့နေတဲ့ပုဂ္ဂိုလ်တွေမှာတကယ်ကုသိုလ်စိတ်တွေပွားတာဘုရားနဲ့ကုသိုလ်တွေဖြစ်တာအဲဒီကုသိုလ်ရမိမိတို့လိုရှိရတဲ့ကောင်းရိုးတွေကိုပေးတာမျက်မှောက်တင်လည်းပဲဘေးအန္တရာယ်ကင်းခြင်းအနာကင်းခြင်း ချမ်းသာခြင်းအစရှိတဲ့ကောင်းခြင်းချမ်းသာတွေကိုမျက်မှောက်တင်လည်းပဲယူပေးရပါတယ်။သက်သာရင်သက်သာတော့ယူပေးရတယ်။သံသရာဘဝတွေမှာလည်းမိမိတို့လိုလားအားတဲ့လူချမ်းသာတွေနဲ့ချမ်းသာတွေအတိုင်းမသိယူပေးပြီးတော့သွားမယ်။အဲဒါကြောင့်ယုံကြည်တဲ့ဘုရားအဖြစ်တရားအဖြစ်သံဃာအဖြစ်တွေကိုယုံကြည်လို့ရှိရင်တော့အဲဒါသရာတရားအဖြစ်ပဲ။အဲဒီသရာတရားအဖြစ် အမိပြုပြီးတော့မှကုသိုလ်စိတ်တွေပွားတယ်အဲ့ဒီကုသိုလ်တွေကနေအကျိုးပေးတာကိုအဲ့ဒါကြောင့်အစစ်မှန်ဖြစ်တဲ့ဘုရားတရားသံဃာရဲ့ယုံကြည်မှသရတရားကံကံရဲ့အကျိုးကိုယုံကြည်မှသရတရားတဲ့ကံကံအကျိုးဆိုတာယုံကြည်တဲ့ဥစ္စာပဲကံဆိုတာအမှုပဲအင်းကံရဲ့အကျိုးဆိုတာလည်းအမှုရဲ့အကျိုးပဲ ကောင်းသောမှုပြုရင် ကောင်းကျိုးတွေရတယ်မကောင်းသောမှုပြုရင်မကောင်းကျိုးတွေရတယ်မျက်မှောက်မှာလည်းပဲကောင်းသောမှုပြုကောင်းကျိုးတွေရတာပဲอืมဒါမှလူတွေ့လို့ရှိရင်ပြုံပြုံလေးနဲ့နှုတ်ဆက်ရလို့ရှိရင်အဲဒီတွေ့တဲ့ပုဂ္ဂိုလ်ကပြုံပြုံလေးနဲ့နှုတ်ဆက်တယ်ကောင်းသောမှုပြုလို့ကောင်းကျိုးတွေပြန်ရတယ်လမ်းမှာတွေ့တဲ့ပုဂ္ဂိုလ်ကမျက်စောင်းထိုးပြီးတော့ နာမချမ်းသာတဲ့စကားပြောမယ်ဆိုလို့ရှိရင်သူကလည်းပဲမျက်စောင်းထိုးပြီးတော့နာမချမ်းသာတဲ့စကားတွေပြောသွားလိမ့်မယ်မကောင်းတာပြုမကောင်းကျိုးရတာတဲ့အဲဒီလိုပဲမြမောက်မာယောတန်တရားမာယောကောင်းကျိုးပေးနိုင်တဲ့ကုသိုလ်ကံမကောင်းကျိုးပေးနိုင်တဲ့အကုသိုလ်ကံတွေဆိုရှိတယ်အဲဒီကံတွေကောင်းကျိုးမကောင်းကျိုးတွေလည်းရှိတယ်ဒီလိုယုံကြည်တာကသရတရားဖြစ်မယ် အဲဒီတရားတရားမခိုင်ရဲနဲ့အောင်တော့တရားတရားရှိရင်ကိုကောင်းလာပြီတရားတရားရှိရင်ကိုကုသိုလ်ရေးပွားပြီးတော့ကျိုးများလာပါပြီတဲ့အဲဒီတရားတရားကလည်းစင်အားဖြင့်၄စင်ရှိတယ်ဒါထဲမှာသံဃာထဲမှာပါပါတယ်တိကသဒါရသရာတဲ့နှစ်ကဩကပနာသရာတဲ့သုံးက အာရမသရာတဲ့လေးကအဓိကမသရာပတာရသရာဆိုတာကညိုဝရာတွေမြင်ရတွေ့ရကြားလို့ရှိရင်ဘုံကျေးဇူးတွေဘာတွေမသိရင်ပဲနဲ့ယုံကြည်တာကြီးညိုတာပဲအဲ့ဒါကပတာရသရာသိမခိုင်ဘူးအဲသူတဲ့ခိုင်တာကတော့ယုံကြည်တဲ့ကြီးညိုတဲ့ဂုဏ်တွေကိုအာယုံပြုပြီးတော့မှယုံကြည်တာကြီးညိုတာကဩကပနာသရာတဲ့သူကနည်းနည်းခိုင်းလာတယ် အာရမသရာဆိုတာကတော့ဘုရားလောင်းတော်မြန်မာပြရိယာတွေကစပြီးတော့မပြည့်စည်နိုင်တဲ့သရာပဲ။ဘာမပြည့်စည်တော့ဆိုရင်ကုသိုလ်ကောင်းမှုပြုရင် ကောင်းရိုးရတယ်။ပါရမီဖြည့်ခြင်းလို့ရှိရင်ဘုရားဖြစ်နိုင်တယ်ဆိုတဲ့ယုံကြည်မှုအဲ့ဒါမပြည့်မအဲ့ဒါပြည့်လို့ရှိရင်ပါရမီမဖြည့်ဘဲနေရင်ဘယ်ဘုရားဖြစ်တော်မလို့မပြည့်နိုင်ဘူး။ အဲကြောင့်အဲဒီကထိုင်နေပြီးတော့နေရတဲ့အဲဒါဘုရားလုံးတော်များထိုင်ရတဲ့အာရမကရာအဓိကမကရာဆိုတာကတော့အောက်ထစ်ဆုံးသောတာပတိမေဖို့ရောက်ပြီးတော့ရာဇာထိုင်နေသွားတယ်မပြတ်နိုင်တော့ဘူးအဲဒါအဓိကမကရာအခုဒီမေခွန်းမှာ ခိုင်မြဲတရားရင်ကောင်းတာပဲအားလဲဆိုတော့ခိုင်မြဲတရားရင်ကောင်းတာသရာတရားပဲလို့ဖြေတဲ့နေရာမှာခိုင်မြဲတရားရင်ကောင်းတဲ့သရာတရားအဲဒီအဓိကမသရာကိုမြတ်စွာဘုရားရည်ရယ်ပြီးတော့ဖြေကြတာပါလေအောက်တဇုံသောတာပတိမေကိုရောက်ပြီးတော့တရားတရားသံဃာယုံကြည်မှုအပြည့်မရှိတဲ့ခိုင်မြဲတရားရင်ကောင်းတယ်အဲဒါပါပဲဒါပဲလေလို့ ရာတရားဖြစ်ပုံကလေးအဲဩကပနာသရာနိယနဲ့သရာတရားလေးရှိရင်ကိုဖုဒ္ဒနာပါပြီအဲဒါအဲဒီသရာတရားကစပြီးတော့ဟောရမယ်ဘုရားစီဘုရားမှန်ဆိုတာဘယ်လိုအားလဲဘုရားစီတရားမှန်ဆိုတာဘယ်လိုအားလဲသံဃာစီသံဃာမှန်ဆိုတာဘယ်လိုအားလဲလို့မင်းတို့စီစီကြည့်လို့ရှိရင်ဘုရားစီဘုရားမှန်ဆိုတာအရဟံစကြည့်တော့ကိုယ်ပါတော်ဂုဏ်တော်နဲ့ပြည့်စုံတယ်အဲဒီဂုဏ်တော်ကိုယ်ပါနဲ့တိုက်ဆိုင်ပြီးတော့ရှိရမယ် ရွှေမြရွှေအစ်စ်အရင်ကြီးတဲ့ရွှေပြီးရင်လို့ရှိရင်မှတ်တင်ပြီးတော့ကြည့်ရတယ်လို့မှတ်တင်ကြည့်လိုက်တော့ဟာဒီရွှေရွှေကောင်းမယ်ဆိုတာသိရတယ်အဲ့ဒါလည်းပဲဘုရားစေတရားမှသိရင်လို့ရှိရင်ဂုဏတော်ကိုးပါးတွေဟူသောမှတ်တင်ပြီးဒီကလာကြည့်ပါဂုဏတော်ကိုးပါးနဲ့ပြည့်စုံရင်ဘုရားစေမယ်တရားစေတရားမှာဂုဏတော်6ပါးနဲ့ပြည့်စုံတယ်အဲ့ဒီဂုဏတော်6ပါးနဲ့တိုက်ဆိုင်ပြီးတော့ကြည့်ရမယ် သံဃာဖြစ်သံဃာပါဆိုတာကဂုဏ်တော်ကိုးပါးနဲ့ပြည့်စုံတဲ့အဲဒီဂုဏ်တော်ကိုးပါးနဲ့တိုက်ဆိုင်ပြီးတော့ကြည့်ရမယ်အဲဒီဂုဏ်တော်တွေပြည့်စုံတော့ဟောမယ်ဆိုရင်ဒီမှာဟောဖို့ဟောတာတွေဟောနေလို့ရှိရင်တော့မပြီးဘူးလို့သာလင်္ကာ၆ရောက်ဟောလို့လည်းမပြီးပါဘူးဂုဏ်တော်တွေအကျယ်ကြီးရပဲအဲဒါဒီမှာတော့အမီးစမ်းရုံလို့ခေါ်တယ်နည်းနည်းနည်းနည်းလေးဒီမှာဂုဏ်လေးတွေပေါ်ပြ ရဟန်းစကြည့်တော့ကိုယ်ပါသောဂုဏ်တော်ဆိုတာကရဟန်းဂုဏ်တော်တပုဂ္ဂိုလ်အရာရာဆရာဖွင့်ထားတဲ့အတိုင်းအနည်း၅ခုနဲ့မှသားဖို့ရသမှုမှာပေးထားတယ်အဲဒီမှာအရဟံဆိုတဲ့ပုဂ္ဂိုလ်အာရကပုဂ္ဂိုလ်ပြီးတာလေအာရကအာရကဆိုတာဝေးရီ ဘယ်မှာဝေးတာတော့ဆိုရင်ကိလေသာညစ်ကြေးတော့မှဝေးတယ်ကိလေသာညစ်ကြေးဝေးတယ်ဆိုတော့စင်ကြယ်တာမို့ကိလေသာညစ်ကြေးတော့မှကင်းဝေးစင်ကြယ်တော်မူသည်ကိလေသာညစ်ကြေးတွေဆိုတော့ဘာတွေတော့လောဘဒေါသမောဟစသဖြင့်တော့ဒါသိနေကြတာပါပဲအဲလောဘဒေါသမောဟစိုက်တော့ကိလေသာညစ်ကြေးတော့မှကင်းဝေးစင်ကြယ်တော်မူဝေတော့မြတ်စွာဘုရားအဲဘုရားကိုလည်းအာယုံကြည်ရင်ဒီကုံလေးရွတ်ဆိုရမယ် ရံဒောဘဒောရာမောဟသတိရောကိလေသာညစ်ကြေးတို့မှာ ပြီးတော့ကိရိယာရေကြီးကင်းဝေးစင်ကြရမယ်တဲ့လောကမှာလူတွေကရုပ်ရည်ကြီးတော့ကစင်ကြအောင်လို့လုပ်တတ်ကြတယ်စိတ်ရည်ကြီးကိုစင်ကြအောင်လုပ်ဖို့ရာစိတ်မဝင်စားကြဘူးရုပ်ရည်ကြီးတော့ချွေပါလေစင်ကြအောင်ကြီးပါလေစင်ကြအောင်ရေချိုးဒီနေ့ဆေးသတ်ပြန်နေမှလည်းပို့တိုက်ပြီးတော့ဆေးကြောသုံးတယ်လို့လုပ်ကြတယ် နတာတွေဘာတွေတော့နေနေကြတယ်သူကညဉ့်ညည်ကြီးစီကြအောင်သိညည်ကြီးကြတော့သင်ကြအောင်လုပ်ရမယ်ဆိုတာမသိတဲ့ပုဂ္ဂိုလ်ကြီးကများလာပါပဲဘုရားသာသနာပြင်မဲ့မှာထွက်ကြည့်ရင်အဲဒီသိညည်ကြီးသိတဲ့ပုဂ္ဂိုလ်မရှိဘူးလို့ဆိုရမှာပါပဲသိညည်ကြီးသင်ကြအောင်ကျင့်တဲ့နီးသူတို့ဟောလည်းမဟောဘူးအဲဘုရားသခင်ကနေပြီးတော့ဖြာင်းထားလို့ ဘုရားသခင်ကိုယူသေးနေရင်ပြီးတာပဲလို့အဲဒီလိုယုံကြည်ပြီးတော့နေကြတာကိုကိလေသာစင်ကြယ်အောင်လုပ်ရမယ်အကုသိုလ်ကြောင့်ကျင်ရမယ်ဆိုတာတွေဘာတွေဒါတွေမရှိပါဘူးသူဥစ္စာอืมရေးကြည့်တာကစိတ်ငြိမ်ခြင်းစင်ကြယ်ဖို့ရရေးကြည့်တယ်ယုံငြိမ်ခြင်းစင်ကြယ်ယုံနဲ့တော့သံဃာလျှောက်လုံးမှာကောင်းစားပြီးသွားနိုင်မှုယုံကြည်ခြင်းစင်ကြယ်လို့ရှိရင်ခုဘဝတွင်လည်းဒီခုဘဝတော်မှာ ရွရွရွရွလောက်ပါပဲ။ဦးမင်းလာတဲ့အခါကာလကြတော့ရုပ်စင်းကြောင်လုပ်ပေမဲ့လည်းအာမကြပါဘူး။အဖိုးကြီးတွေအဖွားကြီးတွေဘယ်လိုစင်ကြောင်လုပ်ပေမဲ့လို့ကြည့်တော့မလှတော့ပါဘူး။နေရာမကြတော့ပါဘူး။အဲ့ဒါအတူချင်းရွယ်နဲ့သူပဲသုံးကြပါလေ။စိတ်ရည်ကြည်စင်ကြောင်အာရုဒ္ဓကတော့အမှန်အကျိုးများပါလေ။ဘုန်းကြီးဟောနေတာစိတ်ရည်ကြည်စင်ကြောင်အာရုဒ္ဓရတယ် မြတ်စွာဘုရားမှာတော့သိဉ္ဇေကြီးကိုသိကြအောင်မဲ့ဖြစ်ပါတရားတွေပွားများအားထုတ်လို့သိဉ္ဇေကြီးသိကြတဲ့ရာတနာရတကိုရောက်ပြီးတော့ဗုဒ္ဓမြတ်စွာဘုရားဖြစ်ပြီးရောက်တော်မူခဲ့တယ်အဲဒီကစပြီးတော့လောဘဒေါသမောဟစိုက်သောကိလေသာညစ်ကြေးတွေအကုန်လုံးစင်ကြယ်တယ်သူတို့ကလူကားတွေမှာလူချင်းစရာနဲ့တွေ့လို့ရှိရင်လူချင်းမှု လောဘဖြစ်တယ်နှိမ့်တဲ့စရာတွေ့ရင်နှိမ့်တဲ့ ဖြစ်စရာတွေ့ရင်ဖြစ်တယ်ခင်စရာတွေ့ရင်ခင်တယ်အဲဒါလောကလူအများဒီလိုပါပဲလူချင်းပြန်တဲ့တွေ့မလို့ချင်းအောင်တားတာလို့မရဘူးနေတဲ့ပြန်တဲ့မနေတဲ့အောင်တားတာလို့မရဘူးစိတ်ထဲမှာတော့ဖြစ်တာတဲ့စိတ်ကူးတွေတော့စိတ်ကူးကျင်တဲ့စိတ်ကူးနဲ့ဘေးကပုဂ္ဂိုလ်တွေကမသိသေးလို့ဒါပဲမတော်တာတွေလျှောက်လဲစိတ်ကူးတာကအဲ့ဒါ သူတကားလူတကားတွေမှာ လောဘတွေဖြစ်နေကြတယ်မြတ်စွာဘုရားမှာလောဘမရှိဘူးဘယ်လိုလူချင်းစရာနေတဲ့စရာတွေနဲ့တွေ့ပေမဲ့လို့လူချင်းမှုနေတဲ့မှုသာယာမှုမရှိဘူးတဲ့အဲ့ဒါကိုကြီးညိုစရာကောင်းတာပါပဲအားလုံးပါလုံးမဟုတ်ဘူးသူကလူချင်းနေတဲ့လည်းဘောလုံးဝကင်းနေတာတရားနှလုံးသားအထုတ်လို့ရှိရင်တော့အဲအထုတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်တွေ့တာနဲ့တွေ့တော့သိပါတယ်ကိလေသာတွေကသူက တရားတို့ရင်ကင်းတော်တော့ကကင်းလိုက်တာလားဟိုတော့မြတ်စွာဘုရားမှာလည်းကိလေသာကင်းတော်မူတယ်ဆိုတာอืมဒီလိုတရားတွေနှလုံးသွင်းအားထုတ်ပြီးတော့တရားတွေရည်ကျက်လို့ကိလေသာတွေကင်းနေတာပဲဆိုတာကိုကြီးညိုနိုင်ပါရဲ့အဲဒါကြောင့်လူရင်ပြန်နေတဲ့ကြတဲ့အကျွေးဝင်ရသွားပြန်မှာလူရင်မှုနေတဲ့မှုမရှိဘူးဆိုတာလည်းကိုကြီးညိုစရာကောင်းပြီတဲ့ စိတ်ဆိုးစရာမုန်းစရာအာရုံနဲ့တွေ့မှလည်းစိတ်ဆိုးခြင်းမုန်းရမရှိဘူးတဲ့မြတ်စွာဘုရားမှာဒေါသစိတ်ဆိုးခြင်းပြင်းမာခြင်းမှကင်းတော်မူရဲ့အဲဒီရည်ကြည်တယ်မရှိဘူးတဲ့အဲဒါတိုက်တိုင်းပြီးတော့ကြည့်ဖို့ပါပဲလောကမှာဘုရားသာသနာပြင်တဲ့ကသူ့ဘာသာနဲ့သူဘုရားတွေရှိကြပါရဲ့အဲသူတို့ဘုရားတွေစစ်စစ်ကြည့်လို့ရှိရင်သူတို့ဘုရားတွေက လောဘလည်းမကင်းတဲ့အရေးကြောင့်ပေါ်တယ်လို့တော့ပေါ်တော့သူတို့ဘုရားသူတို့ယူစီမှကြိုက်တာသူတို့ကိုယ်ဝေရမယ်ယူစီရမယ်မကိုယ်ဝေမယူစီလို့ရှိရင်သာဝရငရဲကိုထိုးချမယ်ဒီလိုရှိတာကိုသူ့ဘာသာတရားဒီတော့သူ့ကိုကိုယ်ဝေကယူစီတာပူဇော်တာကိုသူကကြိုက်နေတာဟောဒါလောဘမကင်းလို့ဟော ဘုရားမြတ်စွာဘုရားတို့ကဒီလိုမဟုတ်ပါဘူးအဲညိုတိုက်တဲ့ပုဂ္ဂိုလ်ကြီးညိုရမယ်ယူရရမယ်ပူဇော်ရမယ်ပူဇော်ရင်ချင်းကုသိုလ်ဖြစ်တယ်အဲငါကိုပူဇော်ရမယ်လို့ဒီလိုမဟုတ်ပါဘူးကသိဆိုလို့သိဆိုရအောင်လဲလို့ကျင်တယ်ညသာပြားမှာသိမဆုံးအပြင်မှာကတရားလိုပုဂ္ဂိုလ်ပြီးတော့နေရအရာဝတ္ထုတွေကတော့သူတို့က စိတ်ကလည်းဆိုးသေးတာပဲသူတို့မယုံမသိပြုလို့ရှိရင်သာဝရငရဲ့ဖြစ်ချမယ်လူတွေဘေးဒဏ်သိအောင်လို့လင်မုန်တိုင်းတိုင်းပဲစရည်ချင်းကြံခတ်တာတယ်သူတို့ကျမ်းစာတွေရှိနေတာသူကပြီးတော့သူတို့ဘုရားဟာလောဘလည်းမကင်းဘူးဒေါသလည်းမကင်းဘူးဆိုတာသင်ကြားနေတယ်အဲဒါ ဘုရားမြတ်စွာဘုရားမှာတော့လောဘအရေးရောဒေါသအရေးရောဘာမှမပါဘူးဘုရားဟောတဲ့တရားတွေမှာလိုက်ကြည့်လောဘအရေးဒေါသအရေးရောဘာမှမပါဘူးလောဘဒေါသမောဟအကင်းအကင်းကြောင့်ကျင့်ဖို့ရဟောတာအမှန်တရားသင်ကျဲပါတဲ့ဒါကြောင့်ရဟန်းလောဘဒေါသမောဟဆိုင်တော်ကိလေသာငြိမ်းကြီးတို့မှာခင်းဝေးစင်ကြတော်မူပေသောမြတ်စွာဘုရားနှစ်ပေါင်း2500ကျော်အခုဆိုလို့ရှိရင်တော့2500နဲ့ 20ပဲရှိသေးလားပြီးကျော်သွားရင်တော့27ပေါ်တယ်အဲဒီလွန်ခဲ့သောနှစ်ပေါင်း2520ကျော်ကလောကမှာထင်ရှားပွင့်ပြီးတရားတွေဟောတော်တော်မူခဲ့တဲ့ဘုရားမြတ်စွာဘုရားလောဘဒေါသမောဟစိုက်သောကိလေသာမြင့်ကြီးတော်ကိမစီကြတော်မူပါပြီလို့အာရုံပြုပြီးတော့ညွှန်ရမယ်။ဒါကဒါတော့စဉ်တော်ပါပြီချက်ပြောရင်ဟောချက်ပြောကြတယ်လို့ရှိပါသေးတယ်။နောက်တစ်ခုက ရဟံဘုမှာရနဲ့ဟာနဲ့တို့ခွဲထားပါတယ်အရကအရိကဖြစ်လာတဲ့ဟာငါဟန္တာအရိယံသူကိုဟန္တာပေသတိတဲ့ယံသူတွေကိုပေသတိတော်မြတ်စွာဘုရားအရိကအရဖြစ်ပြီးတော့ဟန္တာကဟန်ဖြစ်တော့အရဟံအရဟံအဲ့ဒါဘယ်ယံသူတွေပေသတော်ဆိုကိလေသာယံသူတို့ကိုပေသတော်မူသည် ကိလေသာတွေကယာနုတွေပဲကိုရင်းယာနုတွေခေါ်တယ်အပြင်ကယာနုတွေကိုကျိုးမဲ့မပြုတဲ့ပုဂ္ဂိုလ်တွေအပြင်ကယာနုတွေပေါ့လေမျိုးမျိုးပဲဒီပုဂ္ဂိုလ်လည်းရှိသိက္ခာတွေလည်းရှိအဲနတ်ဆိုးနာဝါတွေလည်းရှိအဲပြင်ကယာနုတွေအများကြီးရှိပါတယ်အတွင်းယာနုတွေကတော့ကိုယ်တဏ္ဍာဖြစ်တဲ့လောဘဒေါသမောဟတွေတဲ့ဒီအကုသိုလ်တရားတွေရှိနေလို့ဒီအကုသိုလ်တရားတွေညွှန်ကြားတဲ့အတိုင်းလိုက်ပြီးတော့လှုပ်တော့မတော်တာတွေလုံးမိရင်

အရွယ်ရောက်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေသေတုသေကနေ့ဖြစ်နေတဲ့ပုဂ္ဂိုလ်တွေသူတို့ကအပြစ်မြင်တယ်ငငယ်ရွယ်ပြူရွယ်တွေကတည်းကမမြင်သေးဘူး။ဟိုရင်းတည်းချင်းအပြစ်တွေကမမြင်သေးဘူး။အဲအရွယ်ကြီးသွားပြီဆိုရင်တော့ထင်ရှားပြီ။ဒီယုံနာခန္ဓာတွေရှိနေလို့ဝိရဏယသေယဆင်းရတာပဲဒီဆင်းရဲတွေပဲလာတယ်ဆိုလို့ရှိရင်ကိလေသာရှိနေလို့ကိလေသာတွေကနေပြီးပွာတိုင်းပွာတိုင်း သေဝရတယ်သူဖန်ပြီးပေးနေတယ်သေဝရတယ်သူကစီမံခန့်ခွဲပေးနေတာနဲ့တူတယ်တဲ့ဒါကြောင့်ပြီးတဲ့ဒါတွေကအတွင်းရံလူတွေလည်းအဲ့ဒီအတွင်းရံလူတွေညဇာပြပေသပြီးပေသပြီးတော့ညဇာပြမှာဆင်းရဲကသိင်းနဲ့နိဗ္ဗာန်ကိုဝင်ဆံသွားပြီမူရမနာရမသိရတော့ဘူးဆင်းရဲကသိင်းကုန်ငိမ့်သွားပြီတဲ့အဲ့ဒီတရားကိုအဲ့ဒီကိုနဲ့အာရုံပြုရတယ် အရဟံကိလေသာယံသူတို့ကိုသေတတ်တော်မူကြည်သောမြတ်စွာဘုရားအရဟံကိလေသာယံသူတို့ကိုသေတတ်တော်မူကြည်သောမြတ်စွာဘုရားအဲဒီတစ်ခုပါလဲတော်လောက်ပါပြီနောက်တစ်ခုကလည်းအရဟံပဲအဲ့ဒါကတော့အရနဲ့ဟန္တာနဲ့ဖြစ်တာတဲ့ အရကတောက်ကနေခြေတုံးကကန့်ဆိုပြီးတော့ပုံပါတယ်အခုတော့ဘုန်းကြီးတို့ကတောက်ထည့်ထားပေါ်နေအောင်လို့ယထာဘိနေလဲဘိနေစေဘိနေမှာစေဘိကျတော့သပုတ်တယ်လို့ခေါ်တယ်သူကအဲဒါတောက်တောက်ကလေးတွေပါပဲအတွင်းကအတွင်းကဝင်ရိုးထိုးတဲ့နေရာကအဝိုင်းကလေးက အဲ့ဒါပဒေါင်းနဲ့ခြေတုံးကခေါ်တယ်ပဒေါင်းနဲ့အပြင်ကအဝိုင်းဂွေကြီးကတော့ကွတ်တကူလိုလဲခေါ်ကြတယ်အပြင်ကအဝိုင်းကြီးပါပဲအဲ့ဒီပဒေါင်းနဲ့ဘေးကအဝိုင်းအကွတ်ကြီးနဲ့ဆက်ဆက်နေတာကတော့တောက်တိုင်လေးတွေတောက်တိုင်လေးတွေကဆက်ဆက်ထားလို့ဒီကဘိညာတို့ကလဲနေတာပေါ့ တောက်တိုင်လေးတွေကကြိုးပြက်ကုန်လို့ရှိရင်ဘိညာအသုံးမချနိုင်ဘူးဆိုတာငါသင်ကြားပါတယ်ရှင်းတော့ဗမာပြည်မှာအဲဒီအိန္ဒိယကမြေထာဘိညာဘာတွေကမပေါ်လာသေးတော့ဗမာပြည်မှာသုံးနေတာရှင်းတော့သေသားပြအဝိုင်းကြီးကိုဘိလုပ်ပြီးတော့သုံးနေကြတာကိုသုံးနေတော့အဲဒီရှင်းတော့သာရပိရဆရာတော်ကြီးမမြင်ဘူးတော့ခက်တာပေါ့လေဒိဋ္ဌိယူရတာ ဘိမှတောက်ကနေရှာလုံးရပဲဖြစ်နေအဝိုင်းကြီးကဖြစ်လာအပြားကြီးဖြစ်အဲကိုကိုတော့နာနေကြနေပါလေကိုနိုင်ငံဘိညာဒီရောက်ဒီမှာညာသုံးနေကြတာအဲဒီတောက်တံလေးတွေကိုချိုးပြလိုက်လို့ရှိရင်ဒီဘိညာသုံးမကြတော့ဘူးတဲ့မလည်နိုင်တော့ဘူးအဲဒီတောက်တံလေးကဘာရောဆိုလို့ရှိရင်သစ္စာသမုပ္ပါဆက်မှာဝိဇ္ဇာကစပြီးတော့ဇာမရဏအဆုံးသွားတယ် အဲပြီးတော့မှရတဲ့ပုဂ္ဂိုလ်တွေတော့ငါလိုလိုပါမရတဲ့ပုဂ္ဂိုလ်တွေတော့ခက်ပါရဲ့သူစားဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယသလယနာသလယနာပစ္စယဖာသောဖာတာပစ္စယဝေဒနာဝေဒနာပစ္စယဒနာဒနာပစ္စယဥပါရဏဥပါရဏပစ္စယဘဝဘဝပစ္စယဇာတိဇာတိပစ္စယသရမရဏံဒီတရားမှာပဲနောက်က အဲကိုယ်လေးတွေသောကပရိဒဒုက္ခဒေါမနသုပါဒသံဘွန်ဒီယောဝမေတ္တာကေလကဒုက္ခကံကကသမုဒယဟောဒီလို့ဒိသရမောကမှာဟောတာအဲဝိဇ္ဇာကြောင့်သင်္ခါရဆိုတဲ့ကုသကအကုသကနဲ့ဖြစ်တဲ့သင်္ခါရကြောင့်ပြိတိဝိညာဉ်အစပြီးတဘွာလုံးဝိညာဉ်နဲ့ဖြစ်သွားတယ်အဲဒါအကြောင်းကျိုးတွေဆက်ပြီးတော့ဖြစ်ဖို့လောကမှာ လူတွေအများကတော့ယုံကြည်ပြောဆိုနေကြတာကတော့ဒီဘဝဟိုဘဝကိုကောင်းလိုက်ကောင်းလိုက်ကြောက်မြောက်သွားတယ်အောင်မလားဒီလိုမဟုတ်ဘူးလို့ကယုံနာစင်နေတယ်ဒီဘဝကအဝိဇ္ဇာစရောက်ကိလေသာတွေအကြောင်းပြုပြီးတော့အကုသိုလ်ကံနဲ့ကုသိုလ်ကံနဲ့ဖြစ်အဲကုသိုလ်ကံရှိတဲ့ပုဂ္ဂိုလ်ရောကုသိုလ်ကံဒီကနေ့ကျတော့နမိတ်ထင်ပြီးတော့အကျိုးပေးလူဝနာဘဝပြိတိဝိညာဉ်ဖြစ်သည် ရိတ်တရေဝိညာဉ်ကနေပြီးတော့ဝိညာဉ်မိပြီးတော့နာနဲ့ရုပ်ကလည်းဖြစ်တော့တာပဲနာနဲ့ရုပ်ဖြစ်ပြီးချင်းဖြင့်အာရဏ6ပါးမျက်စိနာနကောင်လျာကိုစိတ်အာရဏ6ပါးလည်းဖြစ်တော့တာပဲအာရဏ6ပါးရှိတော့သာသ6ပါးတဲ့မြင်တွေ့တာကြားတွေ့တာဒါတွေလည်းဖြစ်တော့တာပဲအဲမြင်တဲ့အာယုံကြားတဲ့အာယုံစသည်နဲ့တွေ့သွားပြီဆိုလို့ရှိရင်အဲ့ဒီအာယုံတွေနှစ်သက်ပါရတဲ့အဲ့ဒီအာယုံတွေကိုခံစားတဲ့ ဝေဒနာတဲ့ကောင်းတဲ့အာရုံလိုက်ပြီးတော့ကောင်းကောင်းခံစားတာဒုက္ခဝေဒနာမကောင်းတဲ့အာရုံတွေတွေ့တဲ့အခါကျတော့မကောင်းသောခံစားမှုဒုက္ခဝေဒနာတွေဖတ်တာပြကြဝေဒနာအဲဝေဒနာကြောင့်တခါကောင်းတဲ့ဝေဒနာအကြောင်းပြုပြီးတော့တမေတ္တာတဲ့တဏှာကဖြစ်တယ်ကောင်းကောင်းလေးခံစားရင်သဘောကျတာပေါ့လေအကောင်းလေးမြင်အကောင်းလေးကျသဘောကျတာပေါ့ကွာအဲ့ဒါသာမှုဖြစ်တဏှာအကြောင်းပြုပြီးတော့ဥပါဒါဆွဲလန်းတယ်ဆွဲလန်းလို့ မိမိအလိုရှိတဲ့ပြည့်စုံအောင်လို့ပြုလို့အာထုတ်တော့အကုသိုလ်ကနေကုသိုလ်ကနေဖြစ်တယ်အဲဒါကာမဘဝခေါ်တဲ့အဲဒီဘဝကြောင့်သိပြီးတဲ့အခါကာလကြဇာတိဘဝအသိဖြစ်ပြန်တယ်ဇာတိရှိခြင်းကြောင့်ဘဝသိဖြစ်လို့ဥရတာကိုသရမရဏဖြစ်တယ်ဥရသေးရသည်အဲ့ဒီတည်းပရိစ္ဆေသမုပ္ပါဆက်ကဘဝတိုင်းဘဝတိုင်းဒီလိုလဲနေတာအဲ့ဒီလိုလဲနေတာကို အရဟတမေမရောက်သေးလို့ရှိရင်ဒါဒီဟာလဲနေတာဒီစိတ်ကြီးရတော့လဲနေတာအရဟတမေရောက်လို့ရှိရင်တော့အရဟတမေဖြင့်ဒိသသမုပ္ပါဆက်အလယ်ပိုင်းကဓာတိကစသင်္ခါရကစပြီးတော့ဓာတိကြောင်အလယ်ပိုင်း10ခုရှိတယ်တောက်ကနေ10ခုအဲအဝိဇ္ဇာကဗရောင်းနဲ့တူရဲ့အစာဆုံးယာမရဏကဘေးကအကွာဝိုင်းနဲ့တူတဲ့အဲဒီအဝိဇ္ဇာနဲ့သရမရဏ ကြားထဲမှာဆက်သွယ်ပြီးတော့နေတဲ့ဒေါက်က10ခုတဲ့သင်္ခါရကစတဲ့ဇာတိကြောင့်10ခုအဲဒီဒေါက်ကနေကိုမြတ်စွာဘုရားအရဟတမေညာတန်လေးဖြင့်ပယ်ပြစ်ပြီးပါပြီတဲ့ပယ်ပြစ်ပြီးတော့ပြိဿသမုပ္ပါဆက်မလဲဘူးပေါ့လေအဲပရိစ္ဆေပံဝေဆံသွားပြီးဆဲခါတဲ့ကုန်ငိမ့်သွားပြီအဲဒါကိုအရဟံသန္တရာစိတ်ဒေါက်ကနေကိုချုပ်ပြတော်မူပြီးတော့မြတ်စွာဘုရား အဲဆိုရမယ်အရဟံသံဃာစေဟိတောက်ကံတို့ကိုပြည့်တော်မူ၏တော်မြတ်စွာဘုရားအရဟံသံဃာစေဟိတောက်ကံတို့ကိုပြည့်တော်မူ၏တော်မြတ်စွာဘုရားအဲနောက်တစ်ခုကအနဲ့အရဟံနဲ့ငါကတွဲတာ ရဟံဆိုတာရဟစိတ်ွယ်တာအဲရဟံဆိုတာစိတ်ွယ်တာအာကမရှိဘူးတဲ့စိတ်ွယ်တာမရှိဘူးမြတ်စွာဘုရားမှာစိတ်ဓာတ်ကစင်ကြယ်ပြီးတော့နေတော့စိတ်ွယ်တာသူများမမြင်တဲ့နေရာမှာတိတ်တိတ်ပုံပြီးမကောင်းမှုပြုဖို့ရဘာမှစိတ်မရှိဘူးဒီကနေ့အများစင်ကြယ်နေအဲကြောင့်အာရဟံသာခသိစိတ်နှလုံးတော်တန်ရှင်း၍စိတ်ွယ်ရာကင်းတော်မူသောမြတ်စွာဘုရားတဲ့ဒါလည်းသိကြည့်နေကြတော့ စိတ်နှလုံးတော်သာဖြစ်နေတဲ့ပုဂ္ဂိုလ်ဆိုတော့သိကြရတယ်မရှိဘူးမျက်မှောက်မျက်ွယ်ဘာမှမတူမျက်မှောက်လည်းဒီလိုစင်ကြယ်နေတာမျက်ွယ်လည်းဒီလိုစင်ကြယ်နေတာပဲအဲ့ဒါနဲ့ကြီးကြီးစေကောင်းပါလေခင်ဆိုရမယ်အာရဟံအာခတေစိတ်နှလုံးတော်သာရှင်း၍သိကြရကင်းတော်မူသော တော်သာရှင်း၍သိကွေရာကင်းတော်မူသောမြတ်စွာဘုရားနောက်တစ်ပုဒ်ကတော့အရဟံပဲအခွဲမရှိဘူးဒါကအရဟံဆိုတဲ့အရင်းမြစ်ဖြစ်တဲ့သဒ္ဒါရဲ့အရင်းမြစ်ဖြစ်တဲ့ဇာကနေဖြစ်လာတာအရဟကနေဖြစ်အရဟဆိုတာထိုက်တန်ကြီးရဲ့ဘာတွေထိုက်တန်တော့ဆိုတော့ ပူဇော်ခြင်းကိုထိုက်တန်ဤပူဇော်ခံလိုက်တယ်ပူဇော်တဲ့ပုဂ္ဂိုလ်လည်းပူဇော်လိုက်တယ်ရသော်ဗျာလည်းပူဇော်ခံလိုက်တယ်ပူဇော်တယ်ဆိုတာဘာလို့ရှိလို့ပူဇော်ကြတာလဲဆိုရင်လောကမှာဘာသာရေးတိုင်းဘာသာရေးတိုင်းပူဇော်ကြတာရှိတယ်ဘာလို့ရှိလို့ပူဇော်ကြတာလဲဆိုချမ်းသာခြင်းများလို့ချမ်းသာခြင်းများလို့ပူဇော်ကြတာကလားပျော်လို့ဆိုတာမဟုတ်အဲချမ်းသာခြင်းများလို့ပူဇော်ကြမိမိတို့အလိုရှိတဲ့အတိုင်း ချမ်းသာကိုရစေနိုင်လို့ရှိရင်တော့ပူဇော်တိုက်တယ်မိမိတို့လိုရှိတဲ့ချမ်းသာမရစေနိုင်ရင်ပူဇော်တိုက်လောကမှာလည်းရာဇဒါနာပြရှိတဲ့ပုဂ္ဂိုလ်ဆက်တန်းကြတဲ့ပုဂ္ဂိုလ်တွေကိုချင်းကပ်ပြီးတော့ခွင့်ရေးတွေပါရအောင်ကြိုးစားရတယ်ပေးတာပေးကျွေးတာကျွေးပေါ်တယ်အဲဒါတော့အဲမိမိလိုရှိတဲ့အတိုင်းခွင့်ရေးရတယ်ဆိုရင်အဲဒါပေးရကြုံနာကျွေးရကြုံနာတာပေါ့လေ မိမိလိုရှိတဲ့ခွင့်ရည်တွေဘာမှဆောင်ရွက်မပေးနိုင်ဘူးဆိုရင်တော့လက်တဲ့နေရာပြောင်းလို့ရတယ်အဲနောက်တစ်ခုကတော့မိတ်ဆွေသင်္ဃာတွေပေါင်းတင်တာရှိကြတယ်မိတ်ဆွေသင်္ဃာပေါင်းတင်တဲ့ဆိုတာကိုရည်ရှိတဲ့ခါကိုကုညီရဖို့သူ့ရည်ရှိတဲ့ခါလည်းကိုကကုညီရအဲဒါဒီမိတ်ဆွေကတော့သူရည်ရှိတဲ့ခါကိုကကုညီခဲ့တယ်ပေးကမ်းခဲ့တယ်ဆောင်ရွက်ခဲ့တဲ့လူကိစ္စတွေဆောင်ရွက်ခဲ့ကိုရည်ရှိတဲ့ခါကျတော့ဒီမိတ်ဆွေကဘာမှ

နေပူဇော်သားတဲ့လပူဇော်သားတဲ့ရဲတို့နက္ခတ္တာရတို့ပူဇော်သားတဲ့ဒါလည်းရှိတာပဲသစ်ပင်ပူဇော်သားလည်းရှိတာပဲတောတောင်တွေပူဇော်သားရှိတယ်မြေတွေပါလေပူဇော်သားရှိတယ်အင်းတွေအိုင်တွေပူဇော်သုံးလို့ပါပဲဒီတော့ကိုယ်ွယ်ရတာလေခုလည်းပဲကျိုးတွေရတယ်ဒီလိုရှိနေနေတာပါပဲအဲကောင်းငင်ဘုံကဘုရားကိုယ်ွယ်တယ်ဓမ္မကိုယ်ွယ်တယ်စသည်ဒီလိုလည်းရှိသီလအစရှိသောဘုံနဲ့မပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုယ်ွယ်လို့ပူဇော်လို့ရှိရင်ဘာမှအကျိုးမရှိဘူး တရားဆိုင်လုံးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဒီညုံမှာကိုယ်ခွေမှာအကျိုးရှိတာတဲ့မြတ်စွာဘုရားမှာတော့သီလသမာဓိပညာဘက်ကဘာမှလိုတာမရှိဘူးအကုန်လုံးပြည့်စုံနေတယ်ဒါကြောင့်မြတ်စွာဘုရားကိုပူဇော်လက်ရှင်မိမိတို့တို့ရှိရတဲ့လူချမ်းသာနာချမ်းသာနောက်ဆုံးဆင်းရဲကသိခြင်းနဲ့နိဗ္ဗာန်ချမ်းသာတဲ့အောင်ကောင်းကျိုးတွေကိုဧကံရနိုင်တယ်အဲဒီလိုရနိုင်တဲ့မြတ်စွာဘုရားချမ်းသာခြင်းရတဲ့ပုဂ္ဂိုလ်တွေချမ်းသာအောင်လို့ ပူဇော်တာကိုခံတော်မူလိုက်ပါလေတဲ့အဲဆိုရမယ်အရအရဟံဒုနာယမသတ္တဝါပေါင်းတို့ဤပူဇော်သူကို လိုက်ပေတော်မြတ်စွာဘုရားအဲအရဟံဂုဏ်ဘုဒ္ဓတော်ပြီးပါပြီနောက်သမ္မာသမ္ဗုဒ္ဓဂုဏ်ဘုဝိဇာသရဏဂုဏ်ဘုစသည်ဖြင့်ဒါတွေလည်းပဲသိပါရလို့သာပေါ့လေဒါတွေကတော့ဘုမဟောနိုင်ပါဘူးဒါတွေဟောနေရင်ဖြည့်ပါမှရောက်မှာမဟုတ်အဲတရားဂုဏ်တော်၆ပါးတဲ့သွားခါတော့ကောင်းစွာဟောတဲ့တရားကောင်းစွာဟောစွာဘာတော့ဆို ကိုယ်တော်တိုင်သိပြီးမှအဲ့ဒီသိတဲ့တရားအမှန်တွေကိုဟောတာဟာကောင်းတာဟောတာပဲသီလရှင်းရမယ်သမာဓိရှင်းရမယ်ပညာရှင်းရမယ်ဒါတွေရှင်းလို့ရှင်းဒီလိုအကျိုးတွေရတယ်ဆိုတာကိုယ်တိုင်သိပြီးမှဟောတာလို့မှန်တရားတွေဖြစ်တဲ့အတွက်အဲ့ဒီမှန်တရားတွေဟောတာလို့သွားကတော့ကောင်းတာဟောတာပဲလောကမှာဘာသာရေးတရားတွေဆိုတာကိုယ်တိုင်တွေ့ရသိတာရတော့ဟုတ်ပါဘူးတွေ့တွေ့ဆပြီးတော့ကြံပြီးတော့ ပထမပုဂ္ဂိုလ်ရဲ့ဒီတွင်ထားရတဲ့နောက်ပုဂ္ဂိုလ်တွေကတော့မျက်စိမိတ်ပြီးယုံကြတာပါပဲအဲ့ဒါတွေကသွားခါရမဟုတ်ဘူးဒါတွေကတော့ရသော်ရဟောတာကတော့ကိုယ်ရင်တွေ့ပြီးမှအမှန်တွေဟောတာလို့သာသွားခါရကောင်းစွာဟောတဲ့တရားတန်ဒိဋ္ဌိကသံဃာကိုယ်တိုင်းဒိဋ္ဌာကအဲမြင်ချင်းဤကရထိုက်ပြီးကိုယ်တိုင်းမြင်ချင်းကိုထိုက်ပြီးကိုယ်တိုင်းမြင်လိုက်တဲ့တရားကိုယ်တိုင်းမြင်နိုင်တဲ့တရားပဲ ရသော်ရတရားတော်ကသူတော်ကအားကိုးပြီးတော့ယုံရတာမဟုတ်ဘူးကိုယ်တိုင်တွေ့အောင်ကျင့်ရင်ကိုယ်တိုင်တွေ့နိုင်တဲ့တရားလောကမှာဘာသာရေးတရားတွေဆိုတာအများကြီးရှိကြတာပေါ့အဲဒီဘာသာရေးတရားတွေကကိုယ်တိုင်တွေ့နေသလားသိနေသလားဆိုတော့မတွေ့နိုင်မသိနိုင်ကြပါဘူးဘုရားသိတယ်ဘုရားသိတယ်ဆိုဘုရားပေါ်ပုံချတာလို့ဆိုတာဘုရားမြတ်စွာဘုရားတရားတော်ကတော့ကိုယ်တိုင်ကျင့်ကိုယ်တိုင်တွေ့တာ ဘာတွေဟောတာလို့ဘာတွေတွေ့သလဲဆိုလို့ရှိရင်မြတ်စွာဘုရားကယုံနာနှစ်ပါးများကရှိတဲ့ပုဂ္ဂိုလ်သတ္တဝါမရှိဘူးဟောထားတဲ့ဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေသမာဓိဉာဏ်ရလာရင်နာမရူပပရိစ္ဆေဉာဏ်ဖြစ်တဲ့အခါကျရင်ယုံနာနှစ်ပါးတွေ့တာပဲပုဂ္ဂိုလ်သတ္တဝါမရှိဘူးကိုယ်ကကိုယ်ပညာမြင့်သိချာကိုတွေ့တာအကြောင်းနဲ့ကျိုးများတာရှိတယ်ဆိုပြီးဟောတာအကြောင်းနဲ့ကျိုးလေးတွေဆက်သွယ်ဖြစ်နေတာလည်းကိုယ်တိုင်တွေ့တာပဲ။ နာမစဲဖြစ်ဖြစ်နဲ့တရားတွေအဲ့ဒါကလည်းစာပြဟောတာဒီတိုင်းဒီတိုင်းလိုက်ယူနေတဲ့ပုဂ္ဂိုလ်တွေဖြစ်ပြီးကြောက်ဖြစ်ပြီးကြောက်တာနောက်နောက်သိကြမှာဟောနောက်ပိုင်းကြမှာဟောမယ်အဲ့ဒါတွေလည်းကိုယ်တိုင်တွေ့တာပဲအနေစာမမြဲဘူးဒုက္ခဆင်းရဲအနာတာအဲ့ဒါကောင်မဟုတ်ဘူးအဲ့တော့ယုံနာသင်္ခါရကြီးတဲ့နိဗ္ဗာန်ဆိုတာရှိတယ်လို့ဟောတာအဲ့ဒါလည်းကိုယ်တိုင်တွေ့တာယုံနာသင်္ခါရကြီးတဲ့နိဗ္ဗာန်တွေ့လို့ချင်းအောက်တစ်ဆုံးသက္ကာရီဝိသိကိစ္စသီလပရပရမာသတွေကျင်းတယ်ဘယ်လေးပါးကြာကြောင်းဖြစ်တဲ့

သန္တိဋ္ဌိကောသန္တိဋ္ဌိကောပြဉ္စံအထုကပြဉ္စံအထုကမုချကိုယ်တိုင်မုချကိုယ်တိုင်ပြည့်မြင်နိုင်သောပြည့်မြင်နိုင်သောဘုရားတော်မြတ်ပါပေတကားသန္တိဋ္ဌိကောသန္တိဋ္ဌိကောပြဉ္စံအထုကပြဉ္စံအထုကမုချကိုယ်တိုင်မုချကိုယ်တိုင်ပြည့်မြင်နိုင်သောပြည့်မြင်နိုင်သောဘုရားတော်မြတ်ပါပေတကား ကိုယ်တိုင်သိမြင်နိုင်တော်ဘုရားတော်မြတ်ပါဘုရားအဲဘုန်းကြီးတို့ကဟောနေတာဒီကိုယ်တိုင်တွေ့နေတဲ့တရားတွေဟောနေတာပဲဒါကြောင့်လာပြီးအထုတဲ့ပုဂ္ဂိုလ်တွေဘုန်းကြီးတောင်းခံတဲ့ဘုန်းကြီးတို့ညင်ကြတဲ့အတိုင်းလည်းကောင်းမှုယူသေးသေးအားထုတ်ယူသေးသေးပြည့်စုံစုံအားဖြင့်ပြည့်စုံအားထုတ်ရင်သိသိသိတဲ့တရားတွေကိုယ်တိုင်တွေ့မှာ ဘုန်းကြီးတို့ပြောလို့ယုံရတာမဟုတ်ဘူးစာပေတွေကဟောထားလို့ယုံရတာမဟုတ်ဘူးကိုယ်တိုင်ကိုတွေ့ပြီးကိုယ်တိုင်သိနိုင်တယ်ကိုယ်တိုင်သိတာမှတမင်ရမဟုတ်ဘူးလက်နဲ့ကင်ကြည့်လို့ဒီဆရာသိတာလို့ဘုန်းကြီးတို့ကဒီလိုဟောပါတယ်ဟောတဲ့အတိုင်းလည်းဒီလိုအထုတဲ့ပုဂ္ဂိုလ်ရဲ့တွေ့တယ်အနန္တရာကြပါတယ်ဆရာတရားတော့အနန္တရာကြနောက်လည်းပဲတရားဘုံတော်တွေချင်းမွန်ကြတယ်အများရှိသေးဆိုအေးပါတိကောလို့ဟောလို့ရှိပါတယ်ဒါပေမဲ့အချိန်မရှိဘူးသံဃာကုံသွားကြအောင်ဆို သံဃာတော်ကကိုယ်ကကိုယ်ပါရှိတယ်ဘဂဝါတော်မြတ်စွာဘုရားဤသာဝသံဃာတပိသာပေါင်းပြီးသောသံဃာတော်သည်သုပတိပါဏောလောဘတော်သာမောဟကင်ကြောင်ကောင်းမွန်စွာကျင့်ကြံတော်မူရပါပေ၏လောဘဒေါသမောဟကင်ကြောင်ကောင်းစွာကျင့်တဲ့ကိုယ်နဲ့ပြည့်စုံတယ်ဘာသာတိုင်းဘာသာတိုင်းကိုယ်ဘာသာတရားရကျင့်လာကောင်းတယ်ကောင်းတယ်ကျင့်ကျင့်တယ်လို့ဒီလိုယုံကြည်နေကြတာပါပဲ။ အဲဒါဘုရားဘာသာတရားကဘာသာရေးကောင်းလာခြင်းကျင့်တယ်ဆိုတာဘာထူးသလဲမေးကြရှိတာပေါ့ဘုန်းကြီးကဖြေကြရှိပါတယ်ကောင်းတဲ့အကျင့်ဆိုတာမကောင်းတာပပျောက်အောင်ကျင့်ရင်ကောင်းတဲ့အကျင့်သာကျင့်ပါတယ်လို့ဥမာနာယောဂဖြစ်နေနာယောဂကြောက်လို့သိကုတဲ့ဥစ္စာကောင်းတယ်လို့ပဲဘာမှညည်းကြမရှိဘူးလို့ ဘေးအန္တရာယ်ရောက်နေတဲ့ဘေးအန္တရာယ်ကင်းစင်နိုင်ရဲ့အလုပ်ကိုလုပ်တယ်ဆိုရင်ကောင်းတဲ့အလုပ်ပဲအဲမကောင်းတာတွေပရောက်စေနိုင်တဲ့လောဟာကောင်းတဲ့အလုပ်သတ္တဝါတွေတဏ္ဍာမှာမကောင်းကျိုးတွေဖြစ်စေရတဲ့လောဘဒေါသမောဟအစရှိသောကိလေသာတွေရှိတယ်အဲဒီကိလေသာတွေကြောင့်ဒေါသပြုမိရင်ပယ်လေးပါးလည်းကြာနိုင်တယ် လူဘဝရောက်တောင်းကအသက်တို့ခြင်းနာများခြင်းဆိုင်သောမကောင်းကျိုးတွေရရတယ်။အမြာဝါထဲမှာဖြစ်ပြီးဘုရားနာရသေးရတဲ့ဆင်းရဲဒုက္ခတွေလည်းပဲမပြမစဲတွေးပြီးတော့နေကြရတယ်။သိကြစဉ်းစားကြည့်ရင်မနာကြောက်ကြကောင်းပါလေ။မစဉ်းစားတဲ့ပုဂ္ဂိုလ်တွေကသာတိကောင်းလို့မကြောက်ဘူး။သိကြစဉ်းစားရင်လူတွေကြောက်ကြကောင်းတဲ့တရားတွေ အဲ့ဒါလောဘဒေါသမောဟမကောင်းတဲ့တရားတွေပဲအဲ့ဒီမကောင်းတဲ့တရားတွေကင်းအောင်ကျင့်လို့ရှိရင်ကောင်းတယ်ကျင့်တယ်ဒီကျင့်ကဘယ်မှာရှိတော့ဆိုဘုရားသာသနာတော်မှာရှိတာဒီပြင်ဘာသာရေးသာသနာရေးနာရေးသာသနာရေးတွေကလောဘဒေါသမောဟကင်းအောင်ကျင့်ရမယ်ဆိုတော့ရောဟောကိုရှိတာမဟုတ်ဘူးဘာမှရှိတာမဟုတ်ဘူးသူကအင်းဥပါဒမှာလည်းလည်းဘာဝရှိပါတယ်မပြည့်စုံဘူးအဲဘုရားတရားတော်မှာတော့လောဘဒေါသမောဟတွေ အကုန်လုံးကင်းရင်အောင်လို့ကျင့်နိုင်တယ်။ဘာကျင့်နေတော့ဆိုသီလကျင့်၊သမာဓိကျင့်၊ပညာကျင့်သုံးခုပါပဲ။သီလတော့ကျင့်နေရင်ကိုသီလကိုရိုးသေးစောင့်နေရင် မတော်တဲ့အလုပ်တွေမလုပ်ဘူးမတော်တဲ့စကားတွေမပြောဘူး။အဲသီလမစောင့်တဲ့ပုဂ္ဂိုလ်တွေကသူတို့ကိုစားလိုက်၊ညှင်းဆဲလိုက်၊ခိုးလိုက်၊လူလိုက်မတော်မတရားပြုလိုက်၊သူများကျိုးမဲ့ပြောင်းလိန်ကြောလိုက်စသည်ဖြင့်သီလမစောင့်တဲ့ပုဂ္ဂိုလ်တွေကဒါတွေဖောက်ပြန်တယ် သီလကိုရိုသေစောင့်နေတဲ့ပုဂ္ဂိုလ်ကအဲဒီလိုဘာမှကျူးစရာတွေနဲ့ကျုံမယ်လည်းမကျူးဘူးသီလမပြအောင်လို့ရိုသေစောင့်ကြောက်နေတဲ့အနစ်နာခံတယ်အဲဒီတော့သီလတော့ရိုသေတွေစောင့်နေရင်ကိုလောဘဒေါသမောဟအကျဉ်းစားတွေကျင်းကျင်းနေတာပဲအဲပေလေးပါးကြနိုင်တဲ့ဒုစရိုက်မှုမျိုးတွေမဖြစ်အောင်ကျင်းကျင်းနေပြီ နောက်သူတဲ့တိုးတက်ပြီးတော့သမာဓိအကျင့်ကိုကျင့်လို့ရှိရင်ဖြင့်စိတ်တည်ငြိမ်နေတဲ့ခါကလားဒေါဝရကမောစိတ်ကူးတယ်မရှိဘူးပဂတိပုဂ္ဂိုလ်တွေမှာစိတ်ကထိမ့်သိမ့်မှမရှိပဲသွားကျင်နေသွားနေအဲသွားကျင်သွားဖြစ်ကျင်နေဖြစ်နေတဲ့စိတ်တွေထိမ့်သိမ့်သမာဓိတရားကျင့်နေတဲ့ပုဂ္ဂိုလ်ကတော့စိတ်တရားတရားကိုမထွက်ရဘူးသို့သော်ပထမစကတော့သမာဓိကောင်းမရှိသေးရင်ထွက်လာပဲထွက်လိုက်အဲပယ်လိုက်ထွက်လိုက်ပယ်လိုက်ဒီလိုလိုရတာပဲ သမာဓိအားကောင်းလာနိုင်လာပြီဆိုတော့အဲ့ဒီစိတ်တွေဘယ်မှမသွားတော့ဘူးတခုလေးတော့အယုံမှာတည်နေတယ်သမထဘက်ကအယုံတခုလေးတော့အယုံမှာဝိပဿနာဘက်ကအယုံလို့ရှိရင်တော့ရှုမှတ်နေကြအယုံနေပေါ့လေအဲရှုတိုင်းရှုတိုင်းရှုမှတ်တဲ့အယုံနဲ့ကောက်ကပ်ပြီးတော့ကြက်အဲ့ဒါသမာဓိဖြစ်လာပြီအဲ့ဒီသမာဓိဖြစ်လို့ရှိရင်လောဘဒေါသမောဟစိတ်ကူးတောင်မဖြစ်ဘူးတဲ့ဒါပရိယုဌာန်ကလေးသာခေါ်တယ်အဲ့ဒါတွေငြိမ်းငြဲ့ ဆိုတဲ့တိုးတက်ပြီးဝိပဿနာရှုလို့ရှိရင်ဉာဏ်ကြတဲ့တရား၆ပါးအပေါ်ရုပ်နာနဲ့ရှုလို့ရှိရင်ဒါကနောက်နောက်ပိုင်းကျမှပြောရလိစ္ဆာဒုက္ခအနတ္တပြီးတိုင်းပြီးတိုင်းဟာရဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါနေရာဖြင့်ဆွဲလန်းပြီးဖြစ်မဲ့ကိလေသာတွေဖြစ်ခွင့်မရတော့ဘူးနုပြကိလေသာတွေငြိမ်းလာတယ်အာရဏနုပြခေါ်တယ်နောက်ဆုံးအရိယာမရောက်သွားတဲ့အခါကာလကျတော့သမုတ်စီရဗဟာမြင်ပယ်သွားတယ်သန္တာနာနုပြယသန္တာမှာဖြစ်ထိုက်တဲ့ ကိလေသာတွေအကုန်ကင်းငြိမ်းသွားတယ်အဲဒီလိုကင်းငြိမ်းအောင်ကျင့်တာဟာဘုရားသာသနာတော်မှာလာရှိတာတဲ့ဒါကြောင့်ဘုရားသာသနာတော်ကမြတ်စွာဘုရားဒီသာဖြစ်တဲ့ပုဂ္ဂိုလ်အပေါင်းတန်ဃာတွေဟာပုဂ္ဂတိပါဏလောဘဒေါသမောဟကင်းကြောင်းကောင်းမွန်စွာရှင်းကြံတတ်ပါပေရဲ့အဲ့ဒီကုန်းနဲ့ပြည့်စုံတဲ့အဲ့ဒီကမှဘုရားလက်ထက်ကအရှင်ကုန်းည ရှင်သာရိပုတ္တရာအစရှိသောဉာဏပုဂ္ဂိုလ်တွေလည်းပါတယ်၊နာဂာနေလည်းပါတယ်၊ဒါဂာနေပါသောတာပန်နေလည်းပါတယ်။အဲသောတာပတိဖို့ရောက်အောင်လို့ကျင့်နေတဲ့ဝိပဿနာယောဂီတွေပါတယ်။အခြေခံသမာဓိအားထုတ်နေတဲ့ပုဂ္ဂိုလ်လည်းပါတယ်၊သီလယူသည်စောင့်ရှောက်နေတဲ့ပုဂ္ဂိုလ်တွေလည်းပါတယ်၊ကလျာဏပုထုရှင်ပုဂ္ဂိုလ်တွေလည်းခေါ်တယ်။အဲဒါတွေလည်းပါပါတယ်။အဲဒါတွေကသုတ်တိပါဏဂုဏပြည့်စုံတဲ့သံဃာတော်တွေတဲ့ဒါကအရေးကြီးတယ်။ သံဃာတော်တွေနဲ့ကဒကာဓမ္မတွေအများအားဆက်ဆံနေကြတာဒီသံဃာတော်ကိုယ်ဝယ်တဲ့ပူဇော်တယ်ဆိုရင်သံဃာကုံကြီးညိုပြီးတော့ပူဇော်မှာကိုယ်ဝယ်မှာကောင်းတယ်အာရင်းဒီတာနဲ့မိတ်ဆွေပြေလို့အာသူကကိုယ်ကိစ္စတွေဆောင်ရွက်ပေးဘူးလို့မလုပ်ပေးဘူးလို့အခုလောလောဆယ်မမဟုတ်ပေးဘူးလို့အခုပဲဒီပွားအောင်လို့ဘာဝညာတွေလုပ်ပေးဘူးလို့ဆိုရင်ဒါတွေကရကြတာမဟုတ်ဘူးဒါတွေတရားလိုလိုကြမဟုတ်ဘူးအဲဒါတွေကသူကလောက လူချင်းလူချင်းမိတ်ဆွေချင်းချင်းဆက်ဆံတာမျိုးပဲဒါရသိဉာဏ်ကြပဲသွားမယ်သုတိပါဏောသုတိပါဏောဒောဝဒောဂမောဟကင်ညာမောဟကင်ညာအောင်းမွန်သော ဘေးဝိဇာဆရာကြီးတဲ့အလူရှင်တွေအဲရှင်ယူမင်္ဂလာပဒမရမင်္ဂလာအကြောင်းပြုပြီးတော့လူဒန်းကြရမှာဘင်္ဂါရီလူဒန်းကဆိုတာလည်းပါရမှာပဲဒီဘင်္ဂါရီလူဒန်းတဲ့ခါကလည်းသုတိပါဒကုန်နဲ့ပြည့်စုံတဲ့ဘင်္ဂါတော်တွေလူဒန်းရတယ်တဲ့အဲဒါဆရာတဲ့ကရှိခဲ့တဲ့ဘင်္ဂါရီရဲ့ဒီခုရှိတဲ့ဘင်္ဂါရီရောသောဘာရောကမောဟကင်းကြောင်း သီလကိုယူသည်ကျင့်နေတဲ့ပုဂ္ဂိုလ်တွေသမာဓိပညာတွေကျင့်နေတဲ့ပုဂ္ဂိုလ်တွေကျင့်ပြီးသားဖြစ်တဲ့ယဟနာပုဂ္ဂိုလ်တွေအကုန်လုံးပဲအဲ့ဒီရသော်ကြဲတတိအကုန်လုံးကိုယူရပြီးတော့ထူထောင်ရတယ်အဲသွန်းတော်ပါတော့ထူလိုက်လို့ရှိရင်သုံးတော့မျက်မှောက်မှာရှိနေတဲ့ကိုယ်တော်တွေဖုံးမေးရတာပါပဲဒါပေမဲ့လူသားကတော့အလုံးတန်ခါတွေလူသားအဲဟိုနိုင်ငံဒီနိုင်ငံကတန်ခါတွေရောက်လာသူတို့လည်းပဲဒီထဲဝင်စားနေတာပဲအတူတူပဲတန်ခါတွေအကုန်လုံးလူသားဒါကြောင့် ဒီလိုသံဃာတွေကြီးပြီးတော့သူတဲ့လူဟာအကျိုးကြီးတယ်။ဗံငေရိနာမဗလံဗံငေသံဃာတော်လည်းဒီနာပိလဝါသာလူဒါနာဒီမဗလံကြီးညာတော့အကျိုးရှိပါတယ်။ဒါလည်းအကျိုးကြီးတာမရှိဘူး။နုဒ္ဒရာပုညကေတံလောကသာလောကသာလူပေါင်းရင်နုဒ္ဒရာလွန်ကဲမစီအများဆုံးဖြစ်သောပုညကေတံသုတောကောင်းမှုစိုက်ပြရာလည်းမီကောင်းကြီးပါပေ၏စိုက်ပြရမှာယောဇာကောင်းတဲ့လည်းမြည်ကြီးရဲ့ယောဇာမကောင်းတဲ့လည်းမြည်စိုက်လို့ရှိရင်အပိနာကောင်းမရပါဘူး။ ဒီဥစ္စာအကောင်းဆုံးလည်းမြင်ဆိုင်လို့ရှိရင်ပြီးနာနေအများဆုံးရတယ်အဲ့ဒါလိုပဲဘာငါတော်လူသားနဲ့လူသားနာကတော့အကျိုးအကြီးဆုံးပဲဘာငါတော်တဲ့မြင့်မြတ်တဲ့လူကံပုဂ္ဂိုလ်သာမရှိဘူးတဲ့လောတံဘုံညခိတ္တအာသူတဲ့အလွန်ကဲမြတ်ဆုံးဖြစ်တဲ့ကောင်းမှုစိုက်ကြွေးရာလည်းမြင်တယ်လူကံပုဂ္ဂိုလ်မြတ်ဆုံးပဲလို့ဘာငါကုံထဲမှာ ပေါ်ပြပြီးတော့ထားပါရဲ့အဲဒီပေါ်ပြထားတဲ့သံဃာတွေလည်းအောင်ပြုပြီးတော့ဒီရှင်မြုမင်္ဂလာဥပသမ္မရမင်္ဂလာပြုတဲ့ဆောင်ရတဲ့ပုဂ္ဂိုလ်တွေသူသားညမှာပါပဲအဲအောင်ပြုကဘုညာကွနေပြီးတော့အဲစပြီးတော့ပြေးထားရပါရဲ့အဲဒါသူတွေအမုံမြတ်တွေရှင်းဖို့ရပါပဲအဲဒီဘုရားတဲ့သံဃာကုံတွေဒီလောက်ဆိုတော့တော်ရင်းမိပါပြီအဲဒီ ဂုံနေသိတဲ့မြတ်ပြီးပြီးတော့ကြီးညိုလို့ရှိရင်ဖြင့်ဩကပနာသရာတဲ့သက်ဝင်ပြီးရင်ပြသရာပဲအဲအဲဒီသရာဖြစ်ရင်ကိုနေရာကြလာပါပြီသရာတရားကလက်နဲ့တူတယ်ဟာထလက်နဲ့တူတဲ့ဟာထဝိဒပိဇတူကတော့သုံးမျိုးတော်မှာပြထားတာဘုညက်တစ်ခုပဲဟောတာအာဒါလက်နဲ့တူတဲ့ လက်မတန်သွားတဲ့ပုဂ္ဂိုလ်လက်မရှိတဲ့ပုဂ္ဂိုလ်ဟာလာလျှောက်သွားကိုယ်ရန်ပစ္စည်းတွေးပင်လည်းကောက်မယူနိုင်ဘူးဘာလို့လဲတော့လက်မရှိလို့လက်မတန်သွားလို့လက်ကောင်းတဲ့ပုဂ္ဂိုလ်လက်တန်သွားတဲ့ပုဂ္ဂိုလ်လက်ရှိတဲ့ပုဂ္ဂိုလ်ကတော့လမ်းလျှောက်သွားရင်ကိုယ်ရန်ပစ္စည်းတွေးလို့ရှိရင်ကောက်ယူနိုင်တယ်ပန်းမုံလေးမှခုပြီးတော့ယူနိုင်တယ်အဲဒါလက်ကောင်းလို့အဲဒါလိုပဲသရာတရားရှိတဲ့ပုဂ္ဂိုလ်ကအဲသရာတရားမရှိတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်

တွေ့ရမြင်ရတဲ့အခါကြီးညိုပဲကုန်တဲ့ပြည့်ပြည့်စုံတဲ့ရဟန်းလာရဲ့တွေ့ရလို့ရှိရင်ဖြင့်ကြီးညိုတဲ့စိတ်ယူရတဲ့စိတ်တွေကုသိုလ်စိတ်တွေဖြစ်ရတယ်မင်းတို့တာလည်းများလူသားမိတယ်လည်းကုသိုလ်တွေဖြစ်ရတရားတော်ဆိုတာကခုလိုညဇာဗျာဟောကြားတဲ့တရားတော်အစ်စ်တွေကိုဟောကြားတဲ့အခါကလားနာကြားပြီးတော့ကုသိုလ်တွေဖြစ်ရတယ်အဲ့ဒီဟာလည်းလည်းပဲဘုန်းကြီးကနည်းနည်းတော့သတိကျွေးနေတယ်အများကြီးမလိုလားလို့တော့မဟုတ်ပါဘူးတရားဆိုတာလည်းညဇာဗျာတရားကို တရားလိုလိုရကြရနာဟောမှာဒီလိုမဟုတ်ပဲနဲ့နားထောင်ကောင်းအောင်လို့ဆိုပြီးတော့သချင်းတွေပါလေဆိုဒီလိုအရတော့မတော်ဘူးဒါရတော့အဲတရားလိုလိုကြမဟုတ်တာတွေကိုကိုယ်လိုကြတရားမြင်ရတွေဟောတာအသိဉာဏ်ကြတာဘယ်သူပဲဝါရတော့မဟုတ်ပါဘူးဓမ္မရိဋ္ဌာန်ပြောရတယ်အဲညဇာရအလိုလိုကြဖြစ်တဲ့ဒါနကရာဖြစ်ဖြစ်သီလကရာဖြစ်ဖြစ် သက္ကကထာတို့မေတ္တကထာတို့သာမဏေအာရိနဝကထာတို့ဒီလိုဟောရင်ဟောလိုက်တဲ့တရားတွေရှိပါလေအဲဒီလိုတရားတွေဟောလို့အဲဒီလိုတရားတွေယူသိသိနိုင်တာကုသိုလ်တွေပွားတာပဲအဲဗရာတရားရှိတဲ့ပုဂ္ဂိုလ်တွေကအဲဒီလိုတရားတွေကိုနာပြီးတော့ကုသိုလ်တွေပွားကြတယ်ဒါကလက်ရှိတဲ့ပုဂ္ဂိုလ်လမ်းမှာတွေ့တဲ့ဘုရားမြစ်ကြီးကောက်ယူနေတာလိုပဲတကားသရာတရားရှိရင်ကိုပဲဩကပနာသရာဆရာတော်တရားတော်သံဃာဂုံတွေကို သိတယ်လို့သိပြီးတော့ယုံကြည်တဲ့တရားတရားရှိရင်ကိုဘုဒ္ဓနာပြီခိုင်ရဲသွားရင်တော့ဘူကောင်းတာပေါ့လေဒါပေမဲ့လို့ဒီမှာမေးတာကခိုင်ရဲတရားရင်ကောင်းတာပဲအားလဲလို့မေးတော့ခိုင်ရဲတရားရင်ကောင်းတာတရားတရားပဲလို့ခိုင်ရဲတရားဒီကြောင်အားထုတ်ရလိမ့်မယ်အဲဆိုလဲကြအောင်ပဲခိုင်ရဲတရားရင်ကောင်းတာပဲအားလဲခိုင်ရဲတရားရင်ကောင်းတာတရားပဲခိုင်ရဲတရားရင်ကောင်းတာတရားပဲခိုင်ရဲတရားရင်ကောင်း နဲ့စပ်ပြီးတော့နတ်ပြည်ကမှားလိုက်တဲ့မှားရန်လေး၃ခုရှိတယ်နတ်ပြည်ကမှားလိုက်တဲ့မှားရန်လေး၃ခုနာမြမှာသုရေဂာနိခွန်ရကြပုဗ္ဗနမိတ်တွေတွေ့တယ်ပုဗ္ဗနမိတ်ပြီးရမယ်ဆိုတဲ့နမိတ်ကြတဲ့နမိတ်ပေါ်တယ်အဲပုဗ္ဗနမိတ်တွေတွေ့တယ်ဘာတွေလို့ဆိုတော့ရှိရင် ပန်းစင်ထားတဲ့ပန်းတွေကညှိုးနှွမ်းသွားတယ်နာမည်ဘယ်တော့မှပန်းညှိုးတယ်မရှိဘူးဒီကနေ့9ရက်လောက်ကြာတော့ဒုတိယရက်နဲ့9ရက်လောက်ကြာပန်းညှိုးဝဋ္ဌာကိလေသာတိဝတ်စင်ထားတဲ့ဝတ်တွေလည်းဘယ်တော့မှညှိုးနှွမ်းတယ်လို့ညှိုးနှွမ်းတယ်လို့မရှိဘူးသူပြင်တော့ဝတ်တွေခဏခဏညှိုးနှွမ်းလို့ကျွားကိုရပြုနေအလုပ်နေရတာပဲနောက်အောင်းသွားလို့ရှိရင် သုံးလို့တော့မရပါဘူးနတ်ပြည်ကနတ်တွေဝတ်စင်ထားတဲ့ဝတ်ကတော့အဲ့ဒီတော့ညှိုးနှွမ်းခြင်းမရှိဘူးညှိုးနှွမ်းခြင်းမရှိဘူး

ဒီတိုင်းပြီးနေတာပဲနာကိုကြီးဖွားကြီးရဲ့လို့ဟိုမင်းကမရှိဘူးတဲ့သိနေရကြတာဒါပေမဲ့လို့သေကမင်းခုနှစ်ရက်လောက်ကြာတော့နာယုတ်တွေလည်းအိုးလာတယ်။အိုးခွားကြီးတွေဖြစ်။ဒေဝဒေဝသနေနာပြည့်တယ်မတိနာမြဘာနာတိရောက်တယ်ကဘယ်တော့မှပြင်းတယ်လို့မရှိဘူး။လူပြင်းတော့အစမတိလို့ပြင်းကြတယ်ကပေါ်တော့သူစားအဲကိုယ်ကောင်းကောင်းနေကြည့်နေတဲ့ပုဂ္ဂိုလ်များ ပြင်းတဲ့ခြင်းတော့မရှိပါဘူးအဲ့ဒါလိုပဲနတ်ပြည်တော်လည်းပြင်းတဲ့ခြင်းပြုသားမယ်လို့သုရိကာနိခုနှစ်လောက်ကြတော့နတ်ပြည်မှာမပြောဘူးဘယ်နေရာသွားလို့မှမပြောဘူးပြောဝဲရှင်ဝဲတွေသွားလို့လည်းမပြောဘူးနာဝိရင်တွေကဝဲတွေသွားကြည့်လို့လည်းမပြောဘူးအဲလိုဖြစ်တယ်အဲဒီပုဗ္ဗနေ၅ပါးအဲဒီပုဗ္ဗနေ၅ပါးဖြင့်ဒီနာဆင်းရဲအတွင်းပြီးတော့မယ်နတ်ပြည်ဆူရတော့မယ်ဆိုတာသိရအဲဒီလိုနတ်ပြည်သိတဲ့တွေကြာနေမှာပေါ့လေလူကြီးမှာ ယောဂအကြီးကျယ်ဖြစ်လို့ရှိရင်တရားတော်မှာပဲဆိုသိတတ်ကြဘူကာလမှာသင်္ဆာယောဂတို့ဘာလို့သိရင်သိတတ်တွေသိကြတာဘောပြီးတော့မှပဲဆိုပြီးတော့အဲဒါလို့သိတတ်တွေကြပြီးတော့နေတဲ့အခါနာမိတ်သူတွေကလာပြီးတော့အားပေးကြတယ်ဒီဝါဆိုင်နုမောရန္တိဒီသုံးဒီဝါဆိုင်သုံးခုသောစကားတို့ဖြင့်နုမောရန္တိဝါမြေဝန္တာအားပေးလာကြကုန်၏ဝါမြေဝန္တာစကားအားပေးစကားတွေပြောကြပါရဲ့ ဘာတွေပြောတော့ဆိုလို့ရှိရင်ဒီတော်ဘောသူတင်ကိစ္စသူတင်ကနဝသုလရတာဘာလဘာသုလရတာဘာလဘိတဝါသုတိတော်ဘဝဤဘောဟူချင်းနာသာနာသမီးဒီတော်ဤနာပြေမရတော်သူရသွားသည်ရှိတော်သူကတိသူကတိဘဝတို့ခေါင်းမြရာဘဝတို့ကိစ္စရောက်ပါစေတည်းရောက်ပါလိမ့်မယ်ဘာမှကြောက်တဲ့စိတ်ဓာတ်မရှိပါဘူးနာပြေသူရသွားကောင်းရာရောက်မှာပါပဲကောင်းရာရောက်ပါစေ ဘာသာစကားတကွန်းသူပရိင်္ဂလောသူဝိတိလိုရောက်ပြီးရင်သူလာဓမ္မကောင်းသောရာခြင်းကိုလည်းမတူသဘာရပါစေတည်းရပါလိမ့်မယ်အဲကောင်းမြတ်ရာဘဝရောက်ပြီးရောကောင်းသောရာခြင်းတွေရမှာပါတဲ့ဆိုရင်ရမရှိပါကြောက်ရမရှိပါဘူးအားပေးသူလာရတော်မှာလွေတော်ကောင်းသောရာခြင်းကိုရပြီတုတ်ပြီကြောကောင်းသာတိတံဒီဘဝဖြစ်ပါစေတဲ့ကောင်းသောရာခြင်းရပြီးတော့ ကောင်းခိုင်နေအောင်လို့အာထုတ်ကောင်းခိုင်နေလာပါပါတဲ့ဝန်သားကြပါလေအာအာကြစိတ်ဓာတ်ချက်ဆင်းကြမဟုတ်ပါဘူးအာနေကြမဟုတ်ပါဝါနေကြမဟုတ်ပါဘူးဆိုပြီးအားပေးကြတယ်အဲ့ဒါကိုညာဆောင်းဘုတ်ကလေးစီထားတယ်ဟောဒီမှာอืมနတ်ပြည်မှမှာရန်သုံးခွန်သူဝတိတော်ရောက်ပါစေကောင်းကောင်းရခြင်းရပါစေကောင်းကောင်းခိုင်နေဒီရပါစေနတ်ပြည်မှာလိုက်တယ် အခုလူတွေနားတရားလာရတာတွေပဲနားပြည်မြောက်ဘူးတဲ့ပုဂ္ဂိုလ်မရှိဘူးနားပြည်ကသူ့တွေပြီးအခုဘဝတရရောက်လာတာလည်းပဲကျိုးပုဂ္ဂိုလ်ရှိနိုင်တာပဲမမမိလို့ကအဲတဘောနောကသုံးဝလေးဝစသည်ရှားပြီးတော့မှအခုဘဝရောက်လာတော့ဒီလိုအားလည်းရှိနိုင်တယ်နားပြည်မြောက်ဘူးတာလည်းမရှိဘူးလေဘဝတရားတော့ရှားတာလည်းရှိရင်ပြီးမှာပေါ့လေနားပြည်ကမှားလိုက်တယ်အဲဒီသုံးခုလေးကိုမေ့နေကြတာမြတ်စွာဘုရားဟောတာလည်းဘုန်းကြီးတို့လည်းသိရတယ် ။ဒါရင်ဒါလေးပြောရမယ်။သူကကြည်တော်ရောက်ပါစေ။သူကကြည်တော်ရောက်ပါစေ။ကောင်းသောရာခြင်းရပါစေ။ကောင်းသောရာခြင်းရပါစေ။ကောင်းကောင်းခိုင်မြဲတရားပါစေ။ကောင်းကောင်းခိုင်မြဲတရားပါစေ။သူကကြည်တော်ရောက်ပါစေ။သူကကြည်တော်ရောက်ပါစေ။ကောင်းသောရာခြင်းရပါစေ။ကောင်းသောရာခြင်းရပါစေ။ကောင်းကောင်းခိုင်မြဲတရားပါစေ။ကောင်းကောင်းခိုင်မြဲတရားပါစေ။ ခတိတော်ရောက်ပါစေ။ကောင်းသောရာခြင်းကြပါစေ။ကောင်းကောင်းခံရတည်ရပါစေ။အဲဗမာတို့လူလွယ်ပါပဲ။ဒီကလေးပေါက်ပါရဲ့လို့လား။အဲဒီတော့မေးကြရှိလာတယ်။လူပြည်ကသိလို့ချင်းနတ်ပြည်ရောက်တာသူမိတိရောက်တယ်လို့ဒီလိုမှတ်သားကြ။ နတ်ပြည်ဟာတည်းဒီသူဒီရောက်တော့ဘယ်ရောက်တာတော့ဒီလိုစဉ်းစားကြပြီးတော့အဲ့ဒါကိုယဟန်တပါးမြတ်စွာဘုရားလျှောက်ထားပါတယ်အဲနတ်ပြည်ကသေးလို့သူဒီရောက်တယ်စာပဲရောက်တာပါတော့စသည်ဖြင့်သုံးချက်လုံးပါပဲအဲမင်းများတော့မြတ်စွာဘုရားဖွင့်ပြတော်မူပါတယ်မနုဿတံခောဘိက္ခုဒေဝနာသူတိကမနသင်္ဃာတံဘိက္ခုယဟံမေရယံကိုခေါ်ပြီးတော့ ရှိကြတော့မလားဒီလိုများနေလည်းအများကြီးရှိတာပေါ့ဒီနာမှာဘိက္ခုမင်းညာသောယဟန်မနုဿတံလူဖြစ်လူဘွားဝဒေဝနာနတဝသုတိကနာသင်္ကာရသုတိတို့ရောက်ခြင်းဟုခေါ်ဆိုအပ်ပါသည်အဲလူဘွားရောက်တာလူဖြစ်တာကိုနတ်တွေအမြင်ကတော့သုဂတိရောက်တာတဲ့ကောင်းသောဒီပဲဘာဖြစ်လို့ကောင်းသောဂတိရောက်ဆိုရင်လူကြီးရောက်ပြီးတော့ ရာတရားတွေဖြစ်ကုသိုလ်ကောင်းမှုတွေဖြစ်ရတယ်အဲ့ဒီကုသိုလ်ကောင်းမှုတွေပြည့်စုံတော့နတ်ပြည်ပြန်ရောက်တာကိုနတ်ပြည်မှာတကိုးကြီးတဲ့နတ်တွေဖြစ်ရတာအဲနတ်ပြည်မှာတော့ကုသိုလ်ကောင်းမှုပြုကြအချိန်လည်းမရှိဘူးနေရာလည်းမရှိဘူးသံဃာတွေပြည့်ပြီးဆုံးကျွေးကြပါလေဆိုဗျာသံဃာတွေရှိမလားအခုလိုရှင်ပြုကြပါလေရဟန်းခံကြပါလေဆိုဘယ်ဖြစ်နေမှာလဲဥစ္စာဘာမှဖြစ်တာမဟုတ်နတ်ပြည်မှာအကျွေးခြင်းမွေးခြင်းလည်းမဖြစ်ပါဘူးသူ့ကုသိုလ်နဲ့သူ့အကျိုးပေးနေတာလေဘာမှလုံးလုံးမဖြစ်ဘူး အဲဒီဟောတရားနာလေးတော့ရှိပါရဲ့လို့လူပြေရောက်လာမှတဲ့ကုသိုလ်ရင်းမျိုးပြုနိုင်တာတဲ့လူပြေရောက်တဲ့မြတ်စွာဘုရားဤသာသနာနဲ့ပြုလို့ရှိရင်မိလင်နာပညာမှာဟောတာကပရိဒါဝင်အဲကုသိုလ်ဆိုင်ကြီးဆိုတာပဲမြတ်စွာဘုရားသာသနာဘာမှဆိုရနိုင်တယ်တဲ့ဒီသာသနာမှာကုသိုလ်မျိုးမျိုးပြုပြီးတော့လောကချမ်းသာတွေအကုန်လုံးရနိုင်တယ်နိဗ္ဗာန်ချမ်းသာလည်းရနိုင်တယ်အကုန်လုံးရနိုင်တယ်အဲ့ဒါကြီးဟောတာအဲ့တော့ သူပြေရောက်တာနတ်တွေအတွက်တော့ကောင်းတာပဲကောင်းသောဒီပဲဥမာရင်ဘာလို့လဲဆိုအခုသူပြေလောကမှာဒီဝါရေးလုပ်ငန်းတွေဆိုရှိရဲ့တရားကိုင်းခြင်းလုပ်တဲ့ပုဂ္ဂိုလ်တွေကကိုယ်လျာကိုင်းခြင်းလေးရှိနေတော့အဲဒီမှာလောက်ကိုင်းပြီးတော့အဲဒီကထွက်ပေါ်လာတဲ့အပြီးနာနေကြောင်းချပြီးတော့စီးပွားရေးကာယတာပြီးလောက်ရတာဟိုဒါတော့ကိုယ်လျာလေးကောင်းလေလေး အမောမြတ်မောအလေးမြတ်ပြုရလေလေပဲอืมကိုရီးယားလေးကိုယူသေးလို့ရတယ်ဒါလေးရှိပြီလို့စားတော်နေတာဒါလေးမရှိရင်ခက်တာပေါ့သူကအဲဒီပြန်လုပ်တယ်လေဒီတိုင်းပါပဲလာကစားလုပ်တဲ့ပုဂ္ဂိုလ်တွေလာကစားသူ့အလုပ်ရှိရစိတ်ယုံအလုပ်တွေရှိရအဲပြီးတော့ယုံအလုပ်တွေလည်းရှိရဘာလို့ဖြစ်ရသူ့အလုပ်ကလေးနဲ့ဆိုတာကြီးပွားရတာလေးပဲဇီယောင်းတဲ့ပုဂ္ဂိုလ်တွေဈေးဆိုင်ကလေးအဲဒီဈေးဆိုင်လေးဆိုင်ကြောင်းပြုပြီးတော့လည်း သာဝန်နေလေးတွေပြည်တယ်ပြီးတော့နေရတာအဲ့ဒါလေးတွေအမှန်ကောင်းတဲ့ဥစ္စာလေးတွေအဲ့ဒါတော့ပဲအများပြည်ရောက်ပြီးတော့ချမ်းသာတွေခံစားရဖို့ရာကလူပြည်ကကုသိုလ်ကောင်းမှုတွေပြုမှာဒါကြောင့်လူပြည်ကသုဝတိပဲသုဝတိတွေရောက်ပါစေဆိုတာတဲ့တယ်ပြောလို့ရှိရင်လူဘဝရောက်ပါစေလို့ဆိုလိုတာပဲပြီးတော့အခုတရားနာပရိသတ်တွေနတ်ပြည်မှာလာရမှာရသုံးကိုယ်တန်းသူတွေရောက်ပါစေဆိုတော့ရောက်နေပြီတဲ့ အဲသူ့ဒီရောက်ပါစေပြီးတော့သူ့ဒီရောက်ပြီးတော့ကောင်းသောရာရင်ရပါစေကောင်းသောရာရင်ဆိုတာလောကမှာခိုးတာနဲ့ပစ္စည်းရရင်ကောင်းသောရတာပေါ့ဒါတွေရှိတာပဲအဲမိတ်ဆွေသင်္ဃာတွေလည်းပဲမိတ်ဆွေကောင်းတွေရရင်ကောင်းတာပေါ့ဒီနောက်ဘက်ဒီပါတွေလည်းကောင်းတာတွေရရင်ကောင်းတာပေါ့ဒီဟာတိုင်းရင်းတွေလည်းကောင်းတာရရင်ကောင်းတာဗျာမဆိုပဲကောင်းတာရရင်ကောင်းတာကြီးတယ်ပါပဲဒါပေမဲ့လို့အကောင်းဆုံးကတော့ ဘုရားသာသနာတော်မှာယုံကြည်တဲ့သရာတရားရတာအကောင်းဆုံးတဲ့အဲဘုရားသာသနာတော်မှာယုံကြည်တဲ့သရာတရားရတာအကောင်းဆုံးရတာတဲ့အကောင်းဆုံးရခြင်းကိုရတာတဲ့အဲဒါလည်းပဲဘုရားသာသနာဝင်ဖြစ်တဲ့မိဘတွေအကြောင်းပြုပြီးတော့သာသမီတွေငငယ်လေးကရတာပဲသိဖို့တာကဝန်သာကျသိကောင်းတယ်မိဘတွေကဘုရားသာသနာဝင်မို့လို့ရှိရင် သာသနာကြည်ညိုတဲ့သရာတရားဖြစ်ဖို့ကမလွယ်ဘူး ပြီးမှကိုယ့်အကိုလေးလာပြီးတော့နည်းနည်းပါးပါးတော့ရှိပါတယ်နည်းတယ်အဲမိဘတွေကဘုရားသာသနာ့ဝင်ဖြစ်တော့သာသမီတွေကိုတရားတရားသံဃာကြီးညိုကြအောင်လို့ငငယ်တွေကတတ်နိုင်တယ်များသင်ကြားလေ့လာပြီးတော့ပေးတယ်မိဘတွေကိုယ်တဲ့တရားမှုတွေကုသိုလ်မွေတဲ့အဲရှင်ဝိသတိတွေကိုမိဘတွေတတ်နိုင်တယ်များပေးပါလေအဲဒါကလောကအမွေတွေဒါပါလေကုသိုလ်မွေတွေ တရားမွေတွေပြီးပါကြတယ်အဲရပေးတာလို့ဘုရားတရားတန်ခါညရမရေကြီးရမသိလာကြတယ်ဒါတော့ခုပြင်မှာကျွတ်တယ်မသိကြဘူးဒီလိုလည်းရှိအဲဒါလေးကြားနေကြတဲ့ခွင့်ရေးတွေဆိုးရှုံးတာပေါ့လေသူကအဲဒါအခုဉာဏ်နာရတဲ့ပုဂ္ဂိုလ်တော့သူပြောကြမလို့ပါဘူးဒီတရားတရားတွေပြည့်စုံနေကြပြီကောင်းသောရာချင်းတွေလည်းရနေပြီကောင်းကောင်းခိုင်းနေတဲ့ဒီကြပါစေအဲဒါကတော့ ဘယ်လိုခိုင်ရဲတည်ရမှာတော့ဆိုလို့ရှိရင်အဲဒီသရာတရားခိုင်ရဲတည်ရရမယ်အဲဒီသရာတရားခိုင်ရဲတည်ရမှာတော့သောတာပတိမေဖို့ရောက်မှာသောတာပတိမေဖို့ရောက်အောင်ရှင်းရမယ်အဲဒီရှင်းပုံကတော့အဲနောက်နောက်အနေမှာတွေ့ပြီးပြောရမယ်တရားဒီတင်နဲ့ကြားထားလိုက်မှာနောက်တစ်ခုမေကွန်နောက်ဆုံးတစ်ခုသွားရတော့ဟွာသိရှိတယ်တတိယမေကွန်ဖြစ်ရတာမှန်ရှိသရုပ်ထမေကွန်သွားရတယ် na otu ụlọd e ụbla ahụ wre a r a ea oiakrụ သိသေးရဆက်ပြပါတောင်းသိလေးတာမခေါ်မြင်နိုင်ဘူးဒီပစ္စည်းတော့ပြန်မခေါ်နိုင်ဘူးဆိုရင်ဖြင့်ဘာမှသိနေရသွားရုပ်ကြရအောင်မလို့မြင်ကြတာအဲဒီပစ္စည်းရောက်လာရေးကြည့်ရဲ့အဲ့ဒါကိုမြတ်စွာဘုရားဒီကြတဲ့ဒီဝဗုဒ္ဓသီလရင်းနဲ့မင်းတို့ဆောတာကဝနာကသောရိတခေါ်တဲ့များလူတို့သူတို့တို့ဒီဒူရမခေါ်မြင်နိုင်သောဥစ္စာကပုံညာကုသိုလ်ကောင်းမှုပဲသာရတိသာဘာဝနာကုသိုလ်ကောင်းမှုတွေကဘယ်တစ်ခုမှမခွန်နိုင်ဘူး ဘယ်လူဆိုးတွေမှလူပြီးတော့မြူနိုင်ဘူးတဲ့အဲ့ဒါဒါကတော့ကြားလဲကြားဘူးမှာပါပဲဘုန်းကြီးအပြေမပြောပါဘူးသူတို့နဲ့ဝိတယကာယနာလေးစွမ်းနေနေမှာမခိုးနိုင်တာပဲအားလဲမခိုးနိုင်တာကုသိုလ်ကောင်းမှုပဲမခိုးနိုင်တာပဲအားလဲမခိုးနိုင်တာပဲအားလဲ

ကြောက်စရာအကြောင်းတွေပေါ်ပြည့်စရာအကြောင်းတွေပေါ်အာဒီကြောင့်မိကြောင့်စသည်ဒီလိုပြရတဲ့တွေရှိတာလေအာသူသားလိုက်လို့ရှိရင်တော့တဲ့ဘာနိုင်မှာသွင်းထားတဲ့ဝိညာဉ်မပြောက်ပြနိုင်တယ်လို့ပဲရသော်ကြရသာသနာတော်ကြီးသောဘာနိုင်မှာသွင်းထားလို့မပြနိုင်တော့ဘူးရှိတုန်းကဝေဘိုးတွေကိုနေကြီးရဲ့ညှုပ်နာရရတဲ့ရှူဖို့ဆိုတာရှိတယ်စေတနာရှူဖို့တွေ အဲ့ဒါကတော့သူများဓာတိတွေကပေါ်သွားလို့ရှိရင်ဘယ်နဲ့မှမတတ်နိုင်ဘူးအခုဘာနိုင်တွေသွင်းလာလို့ရှိရင်တော့အာဒီကောင်းကလေးရောမပြတ်နိုင်ခိုင်မြဲတယ်လို့ဆိုရမှာပါပဲဒါပေမဲ့လို့မြတ်စွာဘုရားဤသာသနာတော်မှာလှူဒါန်းလိုက်တဲ့ဒါနာကတော့ဘယ်တော့မှမပြည့်ဘူးသာသနာဘာနိုင်မှာသွင်းလာတာမပြည့်နိုင်ဘူးရှင်ဒီပါဝိဇ္ဇမင်္ဂလာဥပဒါမင်္ဂလာအကြောင်းပြုပြီးတော့ ဒီမှာကျွေးလိုက်မွေးလိုက်သူသားလိုက်ဆွဲတော်ရရလေးပုံကြတော်ရင်နဲမှာမဟုတ်ပါဘူးအများကြီးနေမှာပါပဲကောင်းတဲ့ခြေပြဘုံမှာခုနေတာကလားအဲ့ဒါတွေကမခိုးနိုင်တဲ့ဥစ္စာဖြစ်သွားပြီတဲ့သူသားပြီးတာနဲ့မခိုးနိုင်တော့ဘူးခိုးနိုင်တဲ့ဥစ္စာဖြစ်သွားရင်နောက်သားရဲ့တစ်ချက်လုံးမှာဒီကုသိုလ်ကောင်းမှုမြည်ပြုပြီးတော့မိမိတို့လူချမ်းသာတာချမ်းသာတွေရသွားမယ်နောက်ဆုံးဆေခါသိငြိမ်းတဲ့နိဗ္ဗာန်ကိုရောက်မယ် နာဘုဒ္ဓနဲ့လို့ဒါအတိမပြူဘူးပါပဲကောင်းခြင်းလေးကြတယ်မှာဒီဟာလည်းမနာကောင်းတာပါပဲအကုန်လုံးကောင်းတာပါဒီဘူးတော့အဲသုံးနာပါသူကပြီးတတ်ရမယ်ရှိရဲသူကတော့ခြေစည်းတော့ခေါ်ရမယ်ဗန္တိဘုရားနေဝန်သူလင်တောက်ပါတော်မူလေတော်မြတ်စွာဘုရားသရဏလူတို့ရတနာပုတ္တမောရဏကဂေရင်သူဝေဝာနိမြတ်စွာဘုရား တနာစွာရတိဇနာတိနာရတနာစသည်ဖြင့်ဝေဒနာစာတွေလောက်ကြောပြတာအိဗေရအိဗေနဲ့တည်းလည်းဖွင့်ပြတတ်တာရှိရဒီယရနာဆိုတဲ့ပစ္စည်းကိုရလို့ရှိရင်ဝမ်းသာရတယ်အဲကလေးတွေပါရင်ရှင်းတုန်းကအိုက်ဆန်တရားလောက်ရတယ်ဝမ်းသာတာတပည့်လောက်ရရင်ပြောကြမရှိဘူးခုနေကာလလားဆိုရင်လည်းပဲတရားလောက်ရတယ်ကလေးတွေဝမ်းသာမှလူကြီးတော့သိဝမ်းသာလာမယ်မဟုတ်ဘူးအဲ30လောက်ရရင်တော့တချို့ပုဂ္ဂိုလ်တွေဝမ်းသာမယ်ဒါတချို့ကဝမ်းသာမှာမဟုတ်သေးဘူး ဒီဟာလောက်လောက်ရမှကျိုးလည်းတစ်ထောင်လောက်ရမှဒီလိုမှဝန်တာမှာအဲဒီတော့ဝန်တာစီဟာဝန်တာကြောင့်ဖြစ်တဲ့ပစ္စည်းဟာရတနာပဲအဖို့များကထိုက်တန်သောကြောင့်လည်းယရနာနီးပြီးမေဓာဒီနာရတနာဘုမနာနဲ့ဥစ္စာတွေယရနာမခေါ်ဘူးဒါရခဲသောကြောင့်လည်းယရနာပဲအတိတုံမပါတင်တာရခဲတဲ့ဥစ္စာယရနာတဲ့ဒါလည်းကူကူနဲ့ ပေါ်များနေတဲ့ဥစ္စာတွေယရဏမခေါ်ရဘူးဘာမှအဘုဒ္ဓနာမမခေါ်ရဘူးဘုံကံရှိတဲ့ပုဂ္ဂိုလ်တွေမှာသုံးဆောင်ရလို့လေယရဏဝေခေါ်သည်တဲ့ယရဏဘုံကံရှိတဲ့ပုဂ္ဂိုလ်တွေလည်းဆက်မှာအဲ့ဒီမှာများများရှိဘုံကံနေတဲ့ပုဂ္ဂိုလ်တွေမှာကျိုးလုံးလုံးမရှိပါဘူးချွတ်စီလည်းပဲမပြောသလောက်ပဲရှိအဲ့ဒီယရဏတွေအဲ့ဒီယရဏတွေကလူယရဏပဲအားလဲဆိုလောကယရဏတွေတော့အများကြီးပေါ့ဒါပေမဲ့ဆိုဗျာအကောင်းဆုံးယရဏဝင်မှာ ဟောပြထားပါတယ်ဒီဟာဗုဒ္ဓပိလိုရဲ့နမိနာ၆ဓာတ်ရောနာတာနရဏံလိုယရတနာပုတ္တံသောပြသောယရနာကပညာသိလိမ္မာပညာပါပဲဒီလူတို့ပုတ္တံသောပြတဲ့ယရနာကအသိလိမ္မာပညာပဲတဲ့အဲဆိုရမယ်သူယရနာပဲဟာလေသူယရနာပဲဟာလေသူယရနာသိလိမ္မာပညာပဲသူယရနာသိလိမ္မာပညာပဲသူယရနာပဲဟာလေသူယရနာ သိလိမ့်မှာပညာပဲသိလိမ့်မှာပညာပဲအဲလူယရဏသိညာတွေရှိတာပေါ့လူယရဏရွှေငွေတွေခြေတုံးကဆိုလို့ရှိရင်ဆင်းနေမြင်းတွေရောအဲအကောင်းဆုံးကတော့ခြေတုံးကတော့စัจ jaya ရဏဆိုတာအကောင်းဆုံးပဲဒါပေမဲ့အခုနေကတော့သက်တည်သက်ကာယနဲ့ထောက်ထားနဲ့ပြနိုင်မှုခရင်မှသူကစัจ jaya ရဏအကြောင်းဒါနဲ့ပြရတာရှိတယ်ဒါပေမဲ့လို့အဲ့ဒီယရဏတွေကဒီတော့ဘဝသုံးရတာပဲနောက်ဘဝမသုံးရဘူးဒီဘဝဓမ္မအကြောင်းညွှန်မှ အဲအခုလူယရဏပညာကတော့မြတ်စွာဘုရားရည်ရတာကတော့တရားဘက်ကဆင်ရယရဏကိုရည်ရပါပဲဒါပေမဲ့လို့လောကဘက်ကယရဏလည်းဖွတ်တယ်နဲ့လောကဘက်ကယရဏတွေမှာလည်းရွှေငွေတွေရွှေငွေတွေမောလျာနေတယ်မယ်လို့အသေးလေးမှပညာတော့ဘုမ္မတာမူအသေးလေးမှပညာအသေးလေးမှပညာကသူက အင်္ဂသမဥစ္စာတဲ့ကိုယ်အင်္ဂါနဲ့တူတယ်တဲ့ဒီဥစ္စာတွေကတော့ဒီနေရာမိတ်တဲ့ကျန်ကျန်တဲ့သူများတွေယူသွားမယ်ဆိုတော့ယူသွားနဲ့ကြောက်ပြနေတယ်သူကပြီးတော့ခိုင်ကားနေဆိုတဲ့ညီတို့ယာတို့အိမ်တို့နာရီလည်းတနည်းနည်းနဲ့ပြင့်နိုင်တာပဲအဲ့ဒါတွေလည်းသိခိုင်ကားတယ်တော့ဆွနိုင်ဘူးအဲကိုယ်ငါနဲ့တူတဲ့ဥစ္စာအသိဉာဏ်မှပညာတယ်ကိုယ်ငါဆိုတာလက်တို့ခြေတို့ခေါင်းတို့ကိုလည်းဘယ်မှကြံပြလိုက်တယ်ဘယ်သူကလည်းဖြုတ်ယူရတယ်လို့ ဘယ်သူမှလည်းတိတ်တိတ်ရှုပ်ယူသားလို့လည်းမနဲ့တင်းစုယူသားလို့လည်းမဖြစ်ပါဘူးဥစ္စာတော့အဲသွားလိုက်ရမှာမြဲပါအဲဒီကိုယ်ငါနာလို့ပဲအသိနဲ့မှပညာတမေဝါယောပညာပေါ့အခုသာရင်ရောက်နေမှာပညာသိနေတာပဲဒါတွေပဲမိဘတွေသာသမီတွေအဲကြီးလာတဲ့အခါကျရင်ကြီးပွားပါစေသူတို့ပညာတွေနဲ့သူတို့တမေဝါယောနဲ့တင်းနေတဲ့နေမှာပဲအဲကြီးပွားပါစေချမ်းသာပါစေဆိုပြီးတော့ ဟိုသာသမီလေးကြီးပညာသင်ပေးကြတယ်ငွေကြေးတွေကုန်ခံပြီးပြင်ကမနေငယ်လေးတွေကြောင်းထားရင်သွားပူရတာနဲ့သွားပြီးကျူရတာနဲ့อืมကားမရှိတဲ့ပုဂ္ဂိုလ်တွေခက်တာလေလို့ဆိုဒါကြီးတဲ့ပုဂ္ဂိုလ်တွေအဲ့ဒီကြောင်းကျောင်းသားတွေကသာသမီတွေကညာရဲ့ဟိုပူရဒီပူရနဲ့ဒါချင်းအချင်းချင်းသိကုန်လာတာငွေကြေးတွေလည်းကုန်မှအစစ်စစ်ဒါပဲလေတော့ဘယ်လိုဝါရပညာတွေလောကမှာတင်းနေတဲ့တဲ့ဘယ်လိုဝါရပညာတွေနဲ့တင်းနေတဲ့ဖြစ်ရအောင်လို့အဲ့ဒါကြီးမြင်ရတဲ့မိဘတွေက ကရုဏာမေတ္တာဖြင့်သာသမီတွေသင်ကြားပြီးပေးရတယ်တဲ့ဒါတွေကဘုဒ္ဓံမှာပဲအဲ့ဒီပညာတွေသူချာချာတတ်ထားလို့ရှိရင်ဘယ်သွားနေလဲအဲ့ဒီဆိုပညာကြောင်းတော့မသိရပါဘူးဒီစေပညာတော့ဘာလို့ဆိုရလဲဒီလိုပါလေရှိတယ်ကြောင်းမသိရဘဲနဲ့ဘယ်လိုတတ်နေတာလဲရှိတယ်အဲ့သမောပညာတွေလည်းရှိတယ်အဲ့ဒါတွေလည်းပဲသုံးကြတာပါပဲဒါတွေနဲ့လို့နှုတ်ပညာတွေကပို့ပြီးတော့သူကအထက်တန်းကျတယ် အဲအဲဒါကတော့ကြောင်းနေအဲဒီဒီမှာဂုံလူတွေပါပဲနဲ့ပွဲလူတွေနဲ့အောင်ပြီးတော့လို့ရှိရင်ချင်းအကျိုးလည်းပဲဆေးရကကျိုးလည်းပဲစီးပွားရေးကကျိုးကလည်းပဲဉာဏ်ရေးလည်းပဲစသည်နဲ့သူ့ဘက်နဲ့သူ့ဖို့လေအဲဒါတွေရားပြီးရင်လည်းအနာသုံးကြတာပဲကောင်းဝလာတဲ့ပုဂ္ဂိုလ်တွေဘယ်နိုင်ငံသွားနေနေအဲ့ဒီနိုင်ငံကိုရောက်ရောက်ရောက်မှသူကကြီးပွားနေတာပဲဘုန်းကြီးတို့သိနေတဲ့ပုဂ္ဂိုလ်တွေရှိပါရဲ့ အဲနိုင်ငံခြားတွေရောက်နေကြီးပွားနေတာပဲမနောကကြီးပွားနေကြတယ်အဲဒီတော့လောကဘက်ကပညာလည်းပဲသူကဥရရနာပဲပဲဘုဒ္ဓငယ်လို့ဆိုနိုင်ပါတယ်ဒါမှမဟုတ်မြတ်စွာဘုရားသိကြရတဲ့ပညာကတော့တရားနဲ့စတဲ့ပညာတဲ့မြတ်စွာဘုရားဟောထားတဲ့တရားတော်တွေကိုကြားနာပြီးတော့သိတာကဘုဒ္ဓမယပညာတဲ့အခုလိုကြားနာပြီးတော့သိတာမရတဲ့သိသွားအဲဒီတရားနာတရားတွေနိစ္စရိကနာတာတွေပါလာပေါ့လေ အခုဆိုတော့အခုစုကနေကောင်းကျိုးဆိုးကျိုးပြပါလေပါလေဒါလည်းပါတာပေါ့အဲဒီဒါနကရာသီလကရာစသည်ဖြင့်အဲဒီတရားကြီးကြားနာပြီးတော့သိရတာသုတ္တမယပညာသိနဲ့စဉ်းစားကြံရင်းဒီသဘောပေါက်ပြီးတော့သိရသုတ္တမယပညာကြားပြီးမှပဲစဉ်းစားလို့ရပါတယ်မကြားဘဲနဲ့သုတ္တမယဖြစ်တာကတော့ဘုရားများပြည့်စုံဘုရားများမှဖြစ်ပါတယ် နောက်ဘာနာဘာဝနာမယပညာတဲ့ဘာဝနာမယပညာဆိုတာဝိပဿနာပဲတဲ့ဝိပဿနာပညာရေးကြည့်တယ်ဝိပဿနာပညာပွားရင်လို့ရှိရင်အခြေခံပညာရှိရမယ်တဲ့အဲမူလမဲ့ရင်လို့လည်းခေါ်တယ်ဝိပဿနာပညာပုဗ္ဗဘာဂမဲ့ရင်တဲ့ဝိပဿနာပညာပြည့်စုံတဲ့အခါကာလကြတော့အရိယာမဲ့ပညာဖြစ်တယ်ဒါအဆုံးသတ်ကလေးပဲအဲဒီသုံးသင်ရှိတယ် မူလပုဗ္ဗအရိယာသုံးပါးမခင်များဖြစ်ပွားစေတဲ့အမြဲတမ်းပြည့်ဝနိဗ္ဗာန်သာအဲဒီညာဝါဖို့ရအသင်ကလေးကိုအကျိုးကျုပ်မှတ်ရအောင်လို့ဘုန်းကြီးကဆောင်းမဝလေးလောက်တာလားဆိုတော့မှပါဘူးခင်ဗျာလေးဆိုကြအောင်လို့မူလပုဗ္ဗာမူလပုဗ္ဗာအရိယာအရိယာသုံးဝမဂ္ဂင်ညာသုံးဝမဂ္ဂင်ညာဖြစ်ပွားစေလင်ဖြစ်ပွားစေလင်ဒီမဂ္ဂင်ဒီမဂ္ဂင်ရေဝင်နိဗ္ဗာန်သာ လပုဗ္ဗာရိယာသုံးဝမဲ့ခင်များဖြစ်ပွားစေလင်မဲ့ခင်ဒေဝနိဗ္ဗာန်သာမူလမဲ့ခင်ကတစ်မျိုးပုဗ္ဗကလည်းမဲ့ခင်ကတစ်မျိုးအရိယာမဲ့ခင်ကတစ်မျိုးသုံးသိရှိတယ်အဲဒီပုဗ္ဗကလည်းမဲ့ခင်ပြည့်စုံရင်အရိယာမဲ့ဖြစ်တာပဲဥပမာအချင်းဘာလို့တော့ဆိုလို့ရှိရင်ဒီတော့က မီးပြမပေါ်သေးခင်ခေတ်တုန်းကမီးဖြစ်အောင်လို့တက်သားချင်းပို့ရတယ်မမြင်မှုမတွေ့ဘူးဆိုတော့စိတ်နဲ့မှန်ကျင်တော့သိပါတယ်အဲ့ဒါအများအားပို့နေရရနာမနေရဘူးအဲစင်္ဃစင်္ဃပေါ်လို့ပူရပြီဆိုတော့ဆုံးချိန်ကျတော့မီးလေးပွင့်သွားတယ်နောက်ဆုံးတစ်ချိန်ကျတော့ဒီချိန်နဲ့ပွင့်လာပါပဲစောစောကပွင့်လာတယ်သို့တော်လည်းစောစောကပွင့်ရတဲ့အချိန်ကများတယ်တရားလည်းမကဘူးအဲတရားလည်းကကြင်မှာကမယ်အများကြီးပွင့်ရမှာသူကအဲ့လိုပွင့်တော့မှနောက်ဆုံးကျတော့ မီးပွင့်လာတယ်အဲဒီခြေတိုင်းကပွင့်နေတာတွေပိုးပါပါကရှင်းဖို့နေတယ်နောက်ဆုံးမီးနဲ့ပွင့်လာအရိယာမဲဖြစ်လာတယ်ဆိုဒီချိန်နဲ့ဖြစ်တာကသိကလေးဒီချိန်နဲ့အဲဒီအရှင်သုံးဆင်ရှိတာမှာအရှင်တိုင်းပွားများလို့ရှိရင်ဖြစ်ပွားစေရင်ဤမဲခင်ပြေဝင်နိဗ္ဗာန်အဲဒီအရှင်တိုင်းမူလမဲခင်ရှိကံပြည့်စုံစေပြီးတော့ပိုးပါပါကမဲခင်နေပွားများလို့ရှိရင်နောက်ဆုံးအရိယာမဲခင်ဖြင့်နိဗ္ဗာန်မြင်ဟောပြုပြီးတော့ အရိယာပုဂ္ဂိုလ်ဖြစ်တယ်သောတာပန်ဖြစ်တယ်သရဏနာညာနာဖြစ်တယ်အဲ့ဒါပါပဲအတူတူကလေးပဲဒါလေးအပြည့်စုံတယ်မူလမဲ့ခင်ခြေခံမဲ့ခင်ကဘာလို့ဆိုသမာဓိရှိဒါရဗျာမနာဖွင့်ထားတယ်၆မျိုးဖွင့်ထားတယ်ကာမတရာသမာဓိရှိဒါလည်းပညာပဲကံကံအကျိုးကိုယုံကြည်မှုရှိသွားပြီးတော့ကံကံအကျိုးရှိတယ်လို့သိတာကာမတရာသမာဓိရှိခေါ်တယ်အဲ့ဒါကဘုရားပါရမဏေကအကုန်လုံး ငငယ်တွေကပြည့်စုံလာပြီသားပါအခြေခံပြည့်စုံနေပါမပြည့်စုံသေးတဲ့ပုဂ္ဂိုလ်ကပြည့်စုံမှာလို့လေအဲဒီကံကံအကျိုးယုံကြည်မှုဖြစ်အောင်ပြောရဟောရတယ်ကံကံအကျိုးတွေမကောင်းနောက်ဆက်တွဲတွေလည်းရှိသေးတယ်သမာဓိတရားတွေကိုရှိရတယ်ဒီလိုရှိရင်သမာဓိဖြစ်တယ်ဆိုတော့ယုံကြည်မှအဲဒီတော့ဝိပဿနာဖြစ်အောင်လို့နေတိုင်းကြတဲ့ဓဝါကြောပါဖြစ်တိုင်းဒီတိုင်းနေရှိရတယ်ပြုလို့ရှိရင်အဲယုံနာနှစ်ပါးပိုင်းခြားပြီးတဲ့နိစ္စဒုက္ခအနတ္တသိတယ်ယုံနာသင်္ခါရငြင်းတဲ့နိဗ္ဗာန်နဲ့မြင်မောက်ပြုပြီးတော့သိရဆိုယုံကြည်မှ အဲဒါသမထရာသမာဓိရှိရဲ့နောက်ဆက်တွဲအဲဒါလေယုံကြည်မှုတွေစောစောကရှိဖို့လိုတယ်ယုံကြည်မှုမရှိတဲ့ပုဂ္ဂိုလ်ကဘာကုသိုလ်ဟောယူယူမမယုံမရဘူးဘာမှမယူဘူးအဲဒါသမထရာသမာဓိအခြေခံပြုစုရမယ်နောက်ပြီးတော့သီလနဲ့စင်ကြယ်ရမယ်သီလနဲ့အဲဒီတိုင်းသာသုဝိသုဒ္ဓါဒိဋ္ဌိသာဥစုပါဒီတိုင်းသာသုဝိသုဒ္ဓါဒိဋ္ဌိသာဥစုပါသီလလည်းပဲသင်ကြရမယ်ဒါလည်းရှိကမဲ့ခင်ပဲသီလဆိုတာမဲ့ခင် ရှင်းပါးထဲမှာသမာဝါစာသမာကမ္မရာသမာဇီဝဆိုတဲ့နည်းသုံးပါးပဲအဲ့ဒါကလည်းပဲဘုရားသာသနာဝင်တွေမှာငါးပါးသီလဆောက်တည်ကျင့်သုံးနေတာပြည့်စုံနေတာပါပဲစိုးစောကလည်းပြည့်စုံနေတာတရားအထုတ်ခံကြီးကြတော့ဆောက်တည်လိုက်ရင်စိုးစောကမပြည့်စုံလည်းပြည့်စုံတော့တာပါပဲအဲ့ဒါကတော့သိမခက်ပါဘူးမူလမဲ့ခင်ပြည့်စုံတော့သိမခက်ဘူးနောက်တစ်ခုကဇာနာသမာဓိတဲ့ဇာနဲ့ရှင်တွဲပြီးတော့ဖြစ်တဲ့ညာနဲ့ဟာဘိညာဉ်တို့ဘာလဲထူးခြားတာရှိပါတယ်ရိုးရိုးညာကတော့လည်းမထူးခြားပါဘူးဒါပေမဲ့လို့ အဲ့ဒီညာနဲ့တွဲဖြစ်တဲ့တမာရီကတော့သူအခြေခံဖြစ်တယ်။တမာရီအခြေခံရှိမှတမာရီရှိတော့စိတ်တဝိသုဒ္ဓိဖြစ်တယ်။တရားတို့ရာမှာသီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိစသည်ဝိသုဒ္ဓိ9ပါးရှိတယ်။ရှင်းဥစွာသီလစင်ကြယ်ရမယ်။ဒါသီလဆောက်ကြည့်တဲ့တော့စင်ကြယ်ပြီးထားပါတော့။သီလစင်ကြယ်ပြီးတဲ့နောက်စိတ်စင်ကြယ်ရမယ်။စိတ်စင်ကြယ်ဆိုတာတတ်နိုင်လို့ရှိရင်ဇန်သမารိရအောင်ဇန်ရအောင်အားထုတ်ရမယ်တဲ့ဒါကအခုနကတည်းကဇာရသမารိရှိတယ် သာရသမာဓိနဲ့လည်းတွေ့ရှိတဲ့သာသမာဓိအဲ့ဒါအရေးကြီးတယ်တန်းနိုင်တဲ့ရောင်အားတော့မတန်းနိုင်လို့ရှိရင်တော့ဝိပဿနာကလည်းစပြီးရှုပါတဲ့ဝိပဿနာရှုတယ်ဆိုတော့ဓဝါရ၆ပါးကစိတ္တတိရယုံနာနဲ့ရှုရတယ်အဲ့ဒါကိုလည်းပဲဘုန်းကြီးကဝိပဿနာတဲ့ဟောဝရမှာသောမုတ်ကလေးလောက်ထားပါတယ်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်တယ်နည်းတကားသမာဓိတိကမဲပုံကလေးကိုဘုန်းကြီးကဒီမှာအတူတူကလေးစီရတယ်။ခိုင်သားလေးဆိုရမယ်။ ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သည်နည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သည်နည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သည်နည်းဝိပဿနာညာဘယ်လိုတရားရှိရင်ဝိပဿနာညာဖြစ်တယ်လဲ ဝိပဿနာရှင်ဖြစ်ခြင်းလို့ရှိရင်ရှိရမယ်တရားဒီုံမှာကိုဒီဝနာတရားမသိဘဲနဲ့မဟုတ်တာတွေကြောက်ရှုနေဝိပဿနာဉာဏ်မဖြစ်ပါဘူးအဲရှုလို့ရှိရင်အောက်ထစ်ဆုံးသမာဓိတော့ဖြစ်တတ်ပါရဲ့ဝိပဿနာဉာဏ်ဖြစ်အောင်ဆိုတာဝိပဿနာဉာဏ်ဖြစ်စေနိုင်တဲ့တရားရှုမှအဲ့ဒါဘာတရားတော့ဆိုတော့ဉာဏ်ရိပုတ္တရာဖြေထားတဲ့မစ္စဥပါရဏေခန္ဓာ၅ပါးသောဥပါရဏေခန္ဓာတို့ယောနိတော်နိမလမအားဖြင့်မနတိကာတာဝံလုံးသွင်းရရှုရကုန်၏ဥပါရဏေခန္ဓာ၅ပါးရှုရတယ် အဲ့ဒါဘုညက်ခံမလို့တာဥပါဒနဲ့ခန္ဓာဆိုတာဆွဲလန်းနိုင်တဲ့ခန္ဓာတွေဥပါဒနာကဆွဲလန်းတတ်တဲ့တရားဆွဲလန်းတဲ့တရားဤအာယုံဖြစ်တဲ့ယုံနာခန္ဓာတွေကိုဥပါဒနဲ့ခန္ဓာလို့ခေါ်တယ်။တဏှာနဲ့ပါရပြီးတော့ဆွဲလန်းနိုင်တဲ့ယုံနာတရားဒိဋ္ဌိနဲ့အခြင်းမြင်မှပြီးတော့ဆွဲလန်းနိုင်တဲ့ယုံနာတရားအဲ့ဒါတွေကဥပါဒနဲ့ခန္ဓာပဲအဲ့ဒါတွေရှိရမှာအဲ့ဒါပေါ့ဆွဲလန်းနိုင်ရာငါးခန္ဓာ မှန်စွာရှု၍ဖြစ်သည်လို့ပြဖြေပေးတော့ဆိုရမယ်ဆွဲလာနိုင်ရာမခန္ဓာမှန်စွာရှု၍ဖြစ်သည်ဆွဲလာနိုင်ရာမခန္ဓာမှန်စွာရှု၍ဖြစ်သည်ဆွဲလာနိုင်ရာမခန္ဓာ စွာရှိ၍ဖြစ်သည်မှန်ပါပါဘုရားဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးတွေရှိတာဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးတွေကဘယ်မှာရှိတာတော့ဆိုတော့မိမိတို့သာနာရှိနေတာဘယ်လိုထင်ရှားပေါ်နေတယ်ဆိုလို့ရှိရင်မြင်တိုင်းကြားတိုင်းနားနဲ့စသဖြင့်တွေ့ထိတိုင်းစိတ်ကူးစဉ်းစားကြံတိုင်းဓဝရ၆ပါးကထင်ရှားပေါ်နေတယ်မြင်တဲ့အခါကာလကြမျက်စိလည်းထင်ရှားတယ်မြင်ရတယ်အဆင်းလည်းထင်ရှားတယ်မြင်သိတာလည်းထင်ရှားတယ်အဲ့ဒါထင်ရှားပေါ်နေတာလေ ဟောနေတော့အဲ့ဒါကိုအနိစ္စဒုက္ခအနတ္တလို့အမှန်တိုင်းသိရမှာ မရှိတော့အမှန်တိုင်းမသိဘူးမြင်တိုင်းမြင်တိုင်းဟာငါပဲငါပဲလို့အဲဒိဋ္ဌိနဲ့လည်းဆွဲလန်းနေမြင်တာလေးကောင်းလို့ရှိရင်လည်းကောင်းလိုက်တာကောင်းလိုက်တာနဲ့ตายရပြီးတော့လည်းဆွဲလန်းနေတယ်အဲဒီလိုတဏှာနဲ့ตายရပြီးတော့ဆွဲလန်းနိုင်တယ်ဒိဋ္ဌိနဲ့အရှင်မြင်မှပုဂ္ဂိုလ်သားတော်အောင်တက်ရှင်လည်းကောင်းလို့ရှင်မြင်မှပြီးတော့လည်းဆွဲလန်းနိုင်တယ်အဲဒါကြောင့် မြင်စဲမှာထင်ရှားရှိတဲ့မျက်စိရဲ့ဆင်းရဲမြင်သိတာရဲ့ဒီသုံးခုပဲရှိတယ်သိတယ်မရှိဘူးအဲ့ဒါငါလို့ထင်နေကြတာမြင်ရတဲ့ဆင်းကြတော့ဘယ်သူပဲဘယ်ဝါပဲဒီလိုထင်နေကြတာလေထောကျူကြားရမှာလည်းပဲနားရဲ့အတန်ရဲ့ကြားသိတာရဲ့သုံးခုထင်ရှားတယ်အဲကြားတာလည်းဆွဲလန်းတာပဲอืมကောင်းတဲ့အတန်လေးကြားရင်ตายရပြီအဝကြပြီတမင်ကตายအောင်လို့လည်းလုပ်နေကြတာဟောခန္ဓာတွေပါလေကြားလို့ရှိရင်ချင်း အတန်ကောင်းနေပါနဲ့ဆိုကြပြုကြပါပွာလန်းတဲ့ဘယ်နေလဲအကောင်းအတန်ကောင်းနေလဲဆိုကြရေဒီယိုကလည်းပဲအဆူကောင်းလေးတွေတွင်းအဲဒါကြီးပါရနေကြတာပဲအဲဒီလိုရွတ်ဆိုပြီးတော့နေတာကိုကိုယ်တိုင်ရွတ်လို့ရှိရင်လည်းငါပဲသူများရွတ်လို့ရှိရင်လည်းဘယ်သူပဲပါပဲလို့အသက်ရှင်နေတဲ့အကောင်လို့ထင်တယ်ကြားပြီးတော့သွားတာလည်းငါပဲငါလို့ထင်တယ်အဲဒါဒနာနဲ့ပြည်နဲ့ဆွဲလာနေတာ အဲဒီဒီတရားတွေလည်းအကုန်လုံးအတူတူပါပဲနာနာတွေစားတာတွေစားတဲ့ခါရတာလေးပေါ်လာဒါလည်းပဲငါရတာခံစားတယ်အဲဒီလိုထင်တယ်ငါရှာတယ်ငါကိုယ်ပဲဒီလိုထင်တယ်ဒီတော့တွေးကြည့်ရေတဲ့ပြည့်လို့တွေးကြည့်တွေသိညာတယ်သွားရမှာရောอืมရရမှာရောဆိုင်ရမှာရောလဲလျောင်းရမှာရောကိုယ်ရမှာဆန့်ရမှာတုတ်ကြရမှာပြည့်လို့ပါပဲမလို့ရဘဲနဲ့ဒီတိုင်းလည်းပဲတွေးကြည့်တွေစုံလို့ပြည့်လို့ပဲအဲ့ဒါတွေလည်းပဲ ကောင်းလို့ရှိရင်တာယာပြီးတော့ဆွဲလန်းနေအသက်ရှင်နေတဲ့ပုဂ္ဂိုလ်သားတစ်ပါးအနေငါနေရာချင်းနဲ့ဆွဲလန်းနေတယ်အဲဒီဆွဲလန်းနေတဲ့တရားတွေကိုရှုရမှာစိတ်ကုသရာကြံနေတယ်နဲ့စိတ်ကုသရာကြံနေတာတွေသင်ကြားနေတာပဲအဲဒါဥပါဒနဲ့ခန္ဓာ၅ပါးဆိုရှားမှာမဟုတ်ဘူးစာအုပ်ထဲမှာ လိုက်ရှားမှာမဟုတ်ဘူးစာအုပ်ထဲကကြက်မှပြီးတော့အဲဒီလိုကြားမှာမဟုတ်ဘူးအမှန်ကကုသနာတကယ်ဖြစ်တဲ့တရားတွေ တကယ်ရှိရမှာနေနိုင်ကြတဲ့ဓဝါကြောက်ပါဖြစ်တဲ့တရားတွေရှိရမယ်အဲဒီလိုရှိလို့ရှိရင်ပရမအစတော့တမာရီရှိသေးတော့သူတော့မထူးကြသေးပါဘူးတော့တမာရီညာအားကောင်းလာတဲ့အခါကာလကျတော့စိတ်ကဘယ်မှမသွားဘူးသူ့စရာအာယုန်နဲ့သူ့ပြီးစိတ်သူ့စရာအာယုန်နဲ့သူ့ပြီးစိတ်ကြီးကိုကြနေတဲ့ကမှတ်သိစရာယုတ်ကတခြားမှတ်သိနေတဲ့စိတ်နာလေးကတခြားကလည်းခုရှိရတယ်ယုံနာတော်ကပိုင်းခြားတယ်နောက်တော့ သွားခြင်းလို့သွားတယ်၊ကိုယ်ခြင်းလို့ကိုယ်တယ်၊ဆန့်ခြင်းလို့ဆန့်တယ်အကြောင်းရှိလို့အကျိုးလေးတွေဖြစ်တယ်။မြင်ပြရှိလို့မြင်တယ်၊မျက်စိရှိလို့မြင်တယ်၊နှလုံးသွင်းလို့မြင်တယ်၊သူအကြောင်းလို့တယ်သူကျိုးလေး။အာယုံရှိလို့သိတယ်။အာယုံရှိလို့ရှုမှသိမှုလည်းဖြစ်တယ်။သူအကြောင်းနဲ့သူကျိုးအကုန်လုံးဆက်သပြီးတော့သိတယ်။အကြောင်းကြောင့်ညာတယ်လို့ဒီလိုသိတယ်။အဲဒီတော့သိပြီးတဲ့နောက်ဖြစ်တိုင်းဖြစ်တိုင်းဖြစ်ပြီးပြောက်တာဖြစ်ပြီးပြောက်တာဖြစ်ပြကလေးတွေပါသိတာ။ အဲပထမသဘောတရားလေးတွေကိုသိရတယ်အဲဒီသဘောတရားလေးတွေသိအောင်ဘယ်လိုရှိရမလဲဆိုဖြစ်ခိုက်ဖြစ်ခိုက်ဖြစ်စေဖြစ်စေယုံနာတရားရှိရမယ်ပရမတ္ထတရားတွေဆိုဖြစ်စေမှမှရှိတာဖြစ်ပြီးတော့ချုပ်သွားရင်မရှိဘူးမဖြစ်သိင်ရလည်းမရှိဘူးဥပမာလေးပြောမယ်အလုံးသားလည်းဥပမာပြောမယ်ကောင်းငင်မှာလျှောက်ရောင်လေးလက်လာတယ်အဲဒီလျှောက်ရောင်လေးဟာလက်နေတော့ရှိနေတဲ့ပုဂ္ဂိုလ်ကမြင်တယ် လက်ပြီးတော့ပြောက်သွားတဲ့နောက်မှာမော့ကြည့်ရင်မြင်မမလားမြင်ပါဗျာမလက်သေးခင်ကဒီညာကဒီလိုလက်လိမ့်မဲ့လည်းမှန်းစားကြည့်ရင်လည်းအမှန်တိုင်းသိပါမလားသိပါပါအဲမလက်သေးခင်ကအနာကခေါ်တယ်လက်ပြီးတော့ပြောက်သွားတာဒိတ်ခေါ်တယ်လက်ရောဆဲဆဲမော့ကြည့်ရင်တော့ကလေးဖြစ်လူကြီးဖြစ်လက်စီကောင်းရင်လူတိုင်းလူတိုင်းမြင်မှာမဟုတ်လားမြင်ပါပါဗျာအဲလိုပဲသွားရ၆ပါးကဖြစ်တိုင်းဖြစ်တိုင်းယုံနာနေကသူ့အချင်းရှားနေတာလေ စစ်သက်ဖြစ်သက်ရှုလို့ရှိရင်သဘောမှန်လေးတွေသိတယ်သဘောမှန်လေးတွေသိပြီးတော့အစဖြစ်ပေါ်လာတာနဲ့အဆုံးပြတ်သွားတာနဲ့အစနဲ့အဆုံးဖြစ်ပျက်ကိုလည်းသိတယ်ဖြစ်ပျက်သိပြီးတော့အိစ္ဆဒုက္ခအနတ္တတွေလည်းသိတယ်အဲဒီလိုသိအောင်ဖြစ်ခိုက်ဖြစ်တဲ့တရားတွေရှုရမယ်အဲ့ဒါကိုတတိကံဒုလာတော်မှာတည်းရဟောထားပါတယ်ပါဠိတွေရိုးလို့တော့ရှင်ရှင်ကတော်တော်ကိုုံသွားပြီအဲ့ဒါကဒီကဆောင်းပုတ်ကလေးတွေပဲရွတ်ဆိုပြီးတော့ရှင်းပြမယ် အရိယာမဲ့ရယံပုဗ္ဗာကဝေဒနာဥပဒနာမဲ့ကိုပွားစီကိုပုဗ္ဗာကဥပဒနာမဲ့ပွားတော့ဘယ်လိုပွားရမလဲလဲရှေခိုင်ရှုမာသဘာဝမုတ်ချသိနိုင်ပြီဆိုရမယ်ရှေခိုင်ရှုမာရှေခိုင်ရှုမာသဘာဝမုတ်ချသိနိုင်နေရှေခိုင်ရှုမာရှေခိုင်ရှုမာသဘာဝမုတ်ချသိနိုင်နေရှေခိုင်ရှင်းနေတော့ရှုမာခုနလဲရုံလေး လက်နေတော့ကြည့်မိမှမြင်မှာမို့လားမှန်ပါဗျာအဲ့ဒါလိုပဲနေနိုင်ကြတဲ့ဓဝါ၆ပါးကဖြစ်ပေါ်နေတဲ့ယုံနာတရားတွေဥပါဒနဲ့ခန္ဓာတွေဆိုတာသူတို့ဖြစ်နေတော့ရှုမှဖြစ်နေတော့ဆိုလည်းဖြစ်ပြီးကာရပါပဲအနိကပါပဲအဲ့ဒါကိုလည်းပဲပစ္စုပန်လို့ပဲခေါ်ရတယ်ဇံရတဲ့ပုဂ္ဂိုလ်ရဲ့ဇံဝင်စားပြီးဇံတရားရှိတယ်ဆိုတာဒီတိုင်းမှာပဲဇံဝင်စားပြီးဇံကထမှာပြန်ရှိတော့အဲဒီသာသိကမရှိပါဘူးမရှိမဲ့ခုလောလောဆယ်မှာဖြစ်တော့ပစ္စုပန်လို့ပဲသုတ်တန်တရားတွေကဟောပါတယ်အခုမြင်ပြီးရင် ဇာရတဲ့ပုဂ္ဂိုလ်ဇာရှုတယ်လို့ကိုမြင်ပြီးရင်မြင်တာရှုကြားပြီးရင်ကြားတာရှုနားပြီးရင်နားတာရှုအဲရတာစားပြီးရင်သိတာရှုတွေ့တိပြီးရင်တွေ့တိတာရှုတွေ့တိတာဆိုတာထဲမှာသွားတာရတာထိုင်တာလျောင်းတာကိုယ်ရဆန်းတာအဲကောင်းတာပင်တာတွေအကုန်လုံးပေါ်ပြီးကိုယ်မူရာတွေအကုန်လုံးပဲအဲဒါလေးဖြစ်တိုင်းဖြစ်တိုင်းရှုရမယ်အဲဒီတော့ဖြစ်ခိုက်ဖြစ်ခိုက်ရှုမှသူသဘောတော်အမှန်ကိုသိတယ်အဲသင်္ချာပေါ်ပြမယ်ဆိုရင် ကိုယ်ထဲမှာနားနေတဲ့ခါကာလနားတယ်နားတယ်လို့သူ့ရဲ့နားတဲ့သဘောလေးမှန်တိုင်းမသိရဘူးလားသိပါပါဗျာမနာပဲနဲ့နားတယ်နားတယ်လို့စဉ်းစားနေလို့နားတာသိပါမလားသိပါဘူးဗျာနားရှိမှမရှိပဲနဲ့သူကရှိဘူးအဲကိစ္စတော်ဟာသွားတယ်ရှိတော်လည်းကိစ္စမရှိသွားတယ်ဝိပဇာနာတိသိသွားနေတော့မသွားတာရှိရမယ်သွားနေတော့ရှိမှသွားတဲ့ရုပ်ကရှိတာ မသွားဘဲနဲ့ထိုင်းနေတော့သွားရုပ်ရှိပါမလားရှိပါဘူးဗျာအဲထိုင်းနေရင်လည်းသွားရင်လည်းစိတ်ကြောင့်သွားရုပ်တွေဖြစ်တယ်အဲခဏနဲ့ပေါ်တိုင်းပေါ်တိုင်းနေရှုလို့ရှိရင်သဘောမှန်လေးသိပါလိမ့်မယ်သိခိုင်းရှုမှသဘာဝဆိုသူသင်္ကိုရင်သဘောလေးသာသာတိကျမ်းကဝါရနဲ့ပြောရင်လက္ခဏာရတာပြစ္စုပ္ပန်ဆိုတဲ့တရားတွေပေါ့အဲ့ဒါတွေကိုအမှန်တိုင်းသိရဲ့သိခိုင်းရှုမှသဘာဝမௌချသိနိုင်သည်အဲ့ဒီသဘောလေးတွေရှုတဲ့ ရှူလိုက်ရသိဆိုရင်သာရသာရှူတော့မသိသေးဘူးသာရသာတော့ဘုန်းကြီးရတယ်အစရှူဝင်ရတယ်ဆိုမြင်နေကြတိုင်းနေအကုန်လုံးစိတ်အောင်လိုက်ရှူလို့မဖြစ်လို့နည်းနည်းအစရှူရတယ်ဒါကရှူရှူတွေးကြည့်တယ်ဒါကရှူရပါရဲ့อืมဒါပဲလေဘုန်းကြီးတွေကသိတဲ့ကမ္မထာနေနဲ့မရောအောင်လို့ဘိုက်ကနေပြီးဖောင်းတယ်လာလိုက်ပင်ကြတော့လိုက်ဒါအစတွေယူခိုင်းပါရဲ့ ဝိပဿနာဆိုတာကတော့ဓွား၆ပါးကဘယ်ကအဖြစ်ရှုနိုင်တယ်ခေါင်းကလည်းရှုနိုင်တာခြေထောက်ကလည်းရှုနိုင်တာကြောကလည်းရှုနိုင်တာရင်မကလည်းရှုနိုင်တာဗိုက်ထဲကလည်းရှုနိုင်တာပဲဘယ်နေရာမှာရှုနိုင်ပါလဲအာနာပါနသောတဝင်နဲ့ရှုတဲ့ကံထားကနာရီရပါတယ်ရှုရတယ်ဒါပဲဒီနေ့နေရာရှိရင်သမာဓိနမိတ်မရဘူးအဲဝိပဿနာကတော့ပေါ်ရပေါ်ရကဘယ်နေရာမှာဆိုရှုရတယ်ဒါကြောင့်မို့အောင်းနဲ့ပိန်နဲ့ဒီကစပြီးရှုတိုင်းပါတယ် ကောင်းတယ်ဆိုတာဗိုက်ထဲကတောင်းတာတင်းတာတွန်းကန်တာလှုပ်ရှားတာဝါယောဓပဲအဲ့ဒါလေးရှိတာပါပဲကောင်းတယ်ပိန်တယ်ဆိုရဲအဆိုလေးကတော့ဇာကဆိုမဟုတ်ပါဘူးစိတ်ဆိုလေးစိတ်ပြီးလေးနဲ့ပါပဲအင်းဒွေရင်ကတော့ကောင်းတာကပေါင်းလို့လည်းအောင်သင်ပြပြီးသွားလို့ကောင်းတယ်ပိန်တယ်ပိန်တယ်ဆိုပိန်တာပိန်တာသင်ပြပြီးတော့ကြတော့ရှိရမယ်နော်ဒီကခဏတော့ရှိရအောင်မယ်။နိုင်တော့တော့ကုန်သွားပြီ။ဆိုတော့လေဒီညရဲဟောတော့သုံးအောင်တော့ဟောမှာ။ ကိုယ်စိတ်ကလည်း3နာရီ4နာရီဟောမှလည်းတူပါမှန်ပါပဲဘုန်းကြီးတွေဟောရင်လည်းရတော့ရပါတယ်ဒါပေမဲ့လို့ဘုန်းကြီးကတရားနာတဲ့ပုဂ္ဂိုလ်တွေငဲ့ပြီးတော့နှစ်နာရီကျော်ကျော်တော့ဆိုရင်လည်းကြားမှာပဲအဲ့တော့ဆိုရင်ရမှာအဲဖောင်းနေပိန်နေဖောင်းစားဖောင်းဆုံးနေအောင်သိရမယ်ပိန်စားပိန်ဆုံးတဲ့အခါလေးဆက်ချောက်ပြီးတော့သိရအဲဒီတော့ရှုနေရင် ရှုခါစားမှာစိတ်တွေကမငြိမ်သေးဘူးသမာဓိမှဖြစ်သေးတယ်စိတ်တွေဟိုသွားပြောသွားအဲဒီသွားတဲ့စိတ်ကလေးတွေလည်းရှုရတယ်သူလည်းပြစ္ဆုတ်ပါမယ်စိတ်သက်စိတ်ကလေးတွေအဲရှုပါများတော့သွားတဲ့စိတ်တွေကမသွားအောင်ဘယ်မှမသွားတော့မှတ်ပြအာယုံနဲ့မှတ်စိတ်မှတ်ပြအာယုံနဲ့မှတ်စိတ်ကြိုက်ကြနေတယ်သူကတော်တော်များကြတယ်ချိန်ထားတယ်လို့ပဲဒီနိုင်ညမှာခွေးသားစိတ်သက်ဘိန်းလေးတွေရှိတယ်အခွေးသားစိတ်ကလေးတွေဒီကဘိန်းကခွေးသားစိတ်ကလေးတက်ကလေးတစ်ခုရှုနေတာနဲ့ဟိုကတက်ကလေးကလည်းတစ်ခုရှုနေတာခိုက်အကြတယ် အဲ့ဒါလိုပဲရှုစရာ ဖောင်းလာပိဏမစသည်သဘောတဘာဝလေးတွေကအသေးသေးပေါ်မှတ်ပြီးသားလေးရတဲ့အသေးသေးသူကလည်းသူအကြားလို့ကြိုက်လို့ချိန်တာလို့မနဲ့နေရာကြတယ်အဲ့ဒါအဲ့ဒီလိုပြောင်းလို့ရှုရတာအဲ့ဖြစ်တဲ့ရှုမှအဲ့ဒီလိုသဘာဝသိပြီဖြစ်တိုင်းဖြစ်တိုင်းနဲ့သိပြီဆိုလို့ရှိရင်အဲ့ဒီဖြစ်တဲ့တရားလေးအစလည်းသိတယ်ဆုံးလည်းသိတယ်ဓမ္မစပြီးရှုပါကြတော့ဒီကုရိကအနန္တနာလိုက်တော့မမိနိုင်ဘူး အော်တမာရီနဲ့အားကောင်းလာတဲ့အခါကျလိုက်လို့ပြီးတယ်ပြီးုံမကဘူးဘင်းနာကစောင့်ကြည့်နေရတယ်လို့ပဲဟိုကအသစ်ဖြစ်ပေါ်လာတာပြီးတယ်ကြောက်သွားတာပြီးတယ်အစနဲ့အဆုံးလေးတွေခါတယ်လက်နဲ့ကန်ကြီးတို့ကိစ္စသိတာအဲဒီလိုသိအောင်လို့ရှိရတာဒီလိုသိမှကိုယ်တိုင်သိတာကိုယ်တိုင်သိမှဝိပဿနာဉာဏ်ခေါ်တယ်။စာနဲ့ပင်နဲ့ကြက်မှတ်ပြီးသိုံနဲ့ဝိပဿနာဉာဏ်မဟုတ်ဘူးတဲ့ဥစ္စာ။အဲကြောင့်စိတ်ကဲကျုံမှာသဘာဝမဟုတ်ချသိနိုင်ရင်အဲဒီသဘာဝသဘောမှသိပါပြီတဲ့ စိတ်တိုင်းစိတ်တိုင်းကိုရှုတော့မှလို့မှီးနေပါပြီသိနေပါပြီဆိုရင်အဲဒီဖြစ်ပေါ်လာတဲ့တရားလေးရဲ့အစဥရိယခေါ်တယ်ကြောက်သွားတာဝရရတယ်ဗမာလိုအဖြစ်ပြပါပဲဖြစ်ချင်းဖြစ်ချင်းဖြစ်ပြအဲဒါပါဠိလိုဥရိယဝရခေါ်တယ်အဲသဘောသိလို့ရှိရင်အဲဒီအဖြစ်ပြကိုလည်းပဲကိုယ်ပိုင်ညာဖြစ်မဲ့တွေ့ပြီးတော့မြင်ပါလိမ့်မယ်တဲ့အဲဆိုရမယ် သဘောတိမာသဘောတိမာဥရေယဥရေယဝရမြင်နိုင်လေသဘောတိမာသဘောတိမာဥရေယဥရေယဝရမြင်နိုင်လေအဲသဘောကိုစိတ်တိုင်းစိတ်တိုင်းလိုက်ရှုမှလို့တဲ့မင်းနေပြီဆိုလို့ရှိရင်စပေါ်လာတာလေးတည်းသိရဲ့သုံးတော်တာလည်းသိရဲ့ဘယ်တော့ပြန်သိရောဆိုစပေါ်လာတာလေးညလေဗဒင်းဘောက်ကနေဒီခေါင်းပြူကြည့်တာလေးလိုပဲပေါ်လာတာလေးသိချသိတာ အဆုံးလေးကလည်းမိမိမိမိတိုင်းလေးများမှာလေတိုက်တော့ပြောင်းနိုင်လေးများဟုတ်ကနေဟုတ်ကနေငိမ့်သွားတယ်လို့ပဲကြောက်တော့တာလေးသိချသိတာအဲဒီလိုသိရမှာအဲဒီလိုသိမှဥရိယဝေယအဖြစ်ပြကိုသိတာအဲဒီအဖြစ်ပြကိုမြင်မှမမြဲဘူးအနိစ္စဆိုတာသိရတယ်ဥပမာအားဖြင့်ခန္ဓာဘုရားရောင်လေးကိုကြည့်မိတဲ့ပုဂ္ဂိုလ်ကတရားအောင်လေးကပေါ်ပြီးတော့ချက်ချင်းကြောက်တော့တာတွေ့မှာမလားတွေ့ပါလေဗျာအဲဒီတော့တွေ့တော့အဲဒီတရားရောင်လေးကို မြဲတယ်လို့ဆိုနိုင်ပါအောင်မလားဆိုနိုင်ပါဗျာဘာဖြစ်လို့လဲဆိုဖြစ်ပြီးကြောက်တာလို့မဟုတ်လားမှန်ပါဗျာအဲ့ဒါလိုပဲမိမိတို့သာလနာဖြစ်ပြနေကြုံလာနေလဲပေါင်းနေပင်နေမြင်နေကြားတယ်စသည်ဖြင့်ပေါ်တိုင်းပေါ်တိုင်းလိုက်မှဘယ်မှဒီနာမရှိဘူးအစ်စ်စ်ဖြစ်ပြီးကြောက်သွားတာကြီးတွေ့ရတယ်ဖြစ်လိုက်ကြောက်လိုက်ဖြစ်လိုက်ကြောက်လိုက်အဲဒီလိုတွေတော့ဖြစ်ပြီးကြောက်သွားလို့အနေစပဲမမြဲတဲ့တရားတွေပဲဆိုကိုယ်ပိုင်ညာနဲ့ပြီးတယ်အဲကြောင့်ဖြစ်ပြမြင်မှအနေစဒိဋ္ဌမြင်နိုင်ဖြစ်ပြကလေးကိုကိုယ်တိုင်တွေ့မှ ဒီကဖြစ်ဖြစ်ဖြစ်ဖြစ်ဆိုပြီးတော့ဒီလိုသိညာမှန်းပြီးတော့ရှုနေတာရှိတယ်ဘယ်ဟာဖြစ်ဖြစ်တာရှုတာတော့ဘယ်ဟာဖြစ်ဖြစ်တာမဟုတ်ဘူးတော့ကြတော့ရှုပါများတော့သိမှန်းရရချင်းဖွာဖွာဖွာတယ်ဒီလိုဟာတွေတော့တွေ့ရင်တွေ့တာပေါ့လေအဲ့ဒါကသူကကိုယ်တဏ္ဍတကယ်ဖြစ်တဲ့တရားတွေမှမဟုတ်ပဲစိတ်ထဲပေါ်လာတဲ့အာယုန်တွေအိမ်မက်မဲ့တာမျိုးတွေအဲ့ဒါတွေအမှန်တွေမဟုတ်ဘူးဆိုတာအမှန်တွေကအခုမြင်တိုင်းကြားတိုင်းဓဝါ၆ပါးခြေတိုင်းခြေတိုင်းနေမှာမှန်တာဒါကြောင့်ဘုရားသာဗျာကသွားရင်သွားတာကိုရှုဖို့သွားနေတော့သွားတာတွေရှုရတာ ဒီတိုင်းမသွားပဲနဲ့ရှုရတာမဟုတ်ဘူးရနေတော့ရတာရှုရတယ်ထိုင်နေတော့ထိုင်တာရှုရတယ်ကိုယ်နေတော့ကိုယ်တာရှုရတယ်ဆန်းနေတော့ဆန်းတာရှုမြင်နေတော့မြင်တာရှုစားပြီးဖြစ်ခိုက်တရားတွေဒီလိုရှုရတာအဲဒါရှုမှဖြစ်ပြကိုသိတော့အိဋ္ဌမမြင်ဘူးဆိုတာသိရဲ့အဲဆွေးရမယ်ဖြစ်ပြမြင်မှာအိဋ္ဌအိဋ္ဌဒိဋ္ဌာသိနိုင်ပြီဖြစ်ပြမြင်မှာအိဋ္ဌဒိဋ္ဌာသိနိုင်ပြီ အဲအဖြစ်ပြက်ကိုရှင်မှိုင်းနဲ့ကိုယ်တိုင်တွေ့ပြီဆိုရင်နေစာမမြဲဥစ္စာသူကသူသိတော့တာဘုန်းကြီးတို့မဟောရပါဘူးဘာမှတိုက်တွန်းကြဟောကြမလိုပါဘူးသူကသူသိတာကယောဂီပုဂ္ဂိုလ်ကသူကသူသိတာအဲမောတာနေတိကိုသိညာတို့ကမုတ်ချကိုယ်တိုင်တွေ့မြင်နိုင်တော့တရားတော်များပါလေလားဆိုတရားတော်ကကိုယ်တိုင်ကိုတွေ့ရတယ်တရားတော်ကနေနှံ့ကောင်းတယ်နေစာကိုသိရနေနေစာလက္ခဏာကိုသိရနေစာနုပါဒနာသိရနေတာလက္ခဏာက ဘုဒ္ဓရာဖြစ်အောင်လို့ဒီသုံးခုပိုင်းခြားပြီးပါတဲ့နေသဆိုတာဘာလဲဆိုရင်ခန္ဓာပစ္စယခန္ဓာ၅ပါးပဲလို့ပြောတယ်အဲ့ဒါကိုဘုန်းကြီးကမှတ်လို့အောင်လို့ဖြစ်တဲ့တရားယုံနာခန္ဓာကအနိစ္စတရားယောဂီပုဂ္ဂိုလ်မှာအဲ့ဒီလိုဖြစ်တဲ့ဓာတ်တွေပဲထင်နေတာမြင်နိုင်ကြားနိုင်ဓဝါချက်ကအစတော့ဖောင်းတာပင်တာအစတာပဲဒါလေးတွေမဟုတ်ဘူးတော့ကြတော့ပေါ်တိုင်းပေါ်တိုင်းကုန်မှပဲနောက်ကျရင်ဘာမှကိုမကြံဘူးအဲအကုန်လုံးကိုသိတာအကုန်လုံးသိမှအဲ့တော့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 အဲမှားသားမှုတဲ့လက္ခဏာလေးတွေရှိတဲ့မျက်နှာမှာသားအရောင်တို့မျက်လုံးမျက်ခုံးတို့နှာခေါင်းတို့အဲအဲ့ဒါလေးတွေအခြေအနေကြည့်ပြီးတော့ဒါဘယ်သူပဲပါပဲဆိုတာသိရတယ်။အဲ့ဒါလိုပဲအိဋ္ဌမမြဲတဲ့တရားမှာသူ့လက္ခဏာရှိတယ်တဲ့။အဲ့ဒီလက္ခဏာလေးတွေ့မှအိဋ္ဌမမြဲဘူးဆိုတာမှန်တိုင်းသိတာ။သူ့လက္ခဏာဘာလို့လဲဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတာပေါ်ပြီးပြောက်ပေါ်ပြီးတော့အဲ့ဒါပါပဲ။ခုနကတည်းကဝင်လေးပေါ်ပြောက်သွားတယ်လို့ပဲ။ ဖြစ်သွားပြီးနောက်ွယ်ပြောက်သွားတာကအနိစ္စလက္ခဏာအဲ့ဒီအနိစ္စလက္ခဏာလေးကိုကိုယ်တိုင်တွေ့ဖို့အရေးကြီးတယ်ဒါတွေ့အောင်လို့ရှိရတာခိုင်းဒါလေးတော့ဆွေးရမယ်ဖြစ်ပေါ်ပြီးနောက်ွယ်ပြောက်သွားတာကအနိစ္စလက္ခဏာဖြစ်ပေါ်ပြီးနောက်ွယ်ပြောက်သွားတာကအနိစ္စလက္ခဏာဖြစ်ပေါ်ပြီးနောက်ွယ်ပြောက်သွားတာက စ္စလက္ခဏာအဲ့ဒီအနိစ္စလက္ခဏာလေးကိုရှင်းရှင်းကိုယ်တိုင်တွေ့ရမယ်ကိုယ်တိုင်တွေ့ရင်အနိစ္စမမြဲဘူးသူ့ဟာသူသိလာတာပဲမြင်ကြတယ်အဲ့ဒီအနိစ္စသိလို့ရှိရင်လည်းဒုက္ခအနာတ္တတွေပြီးတော့တာပါပဲအဲ့ဒါဘုန်းကြီးကတူရုပ်ဒီမှာဟောတာတူတူဟောတော့ဒီလိုဟောမှဖြစ်မှာအာမုံရင်တော့နိစ္စလက္ခဏာလည်းဒုက္ခဒုက္ခလက္ခဏာတွေအနတ္တလက္ခဏာတွေသဘောကျတယ်အများကြီးရှိပါတယ်အနတ္တလက္ခဏာတွေဆိုသိကြတာအနတ္တနုပသနာတခုလည်းဟောတာနဲ့ ဒီညာလည်းဟောလို့တော့မပြည့်စုံဘူးသူကဒါကြီးဟောစရာရှိတယ်ဒါပေမဲ့လို့တရားအချင်းချုပ်ပေါ်လေအဲသိတာညာလည်းသိပြီးတော့ဘုသူဒ္ဓဖြစ်အောင်လို့ဘုညာတူချုပ်ပဲပေးထားပါပဲနိစ္စမြင်ရင်ဒုက္ခတင်သည်ဒုက္ခတင်သောနတ္တမြင်သည်နတ္တမြင်နိဗ္ဗာန်ဝင်ပြည့်ဝင်ဆက်ရောက်သည်အဲဘယ်အောင်ဆိုပေါ်တယ်ပေါ်တယ်မြင်မှလို့ပေါ်ပြီးကြောက်ပေါ်ပြီးကြောက်သိရင်မမြဲဘူးဆိုတာကိုယ်ကညာနဲ့ရှင်း အဲ့ဒီပေါ်ပြီးကြောက်ဖြစ်ပြပြီးတော့ဒုက္ခဆင်းရဲဆိုပြီးတော့လာဘောဆင်းမှုပြမှုကနှိမ့်ဆက်နေတဲ့တရားပဲအဲဒုက္ခလည်းထင်နေတဲ့အဲ့တော့ဖြစ်ပြပြီးတော့နှိမ့်ဆက်နေတဲ့တရားအတ္တကောင်ငါလို့မဆိုနိုင်ဘူးစိုးမရဘူးအဲဒုက္ခမဖြစ်အောင်မဖြစ်ပြအောင်လို့ဘာမှမတတ်နိုင်ဘူးသူကသူဖြစ်ပြနေတာပဲစိုးမရတဲ့တရားအနာတ္တတရားပဲဆိုတော့ဒီလိုလည်းပြီးပါတယ်အဲ့ဒီတော့အနာတ္တပြီးရင်အနိစ္စလည်းပြီးပြီဒုက္ခလည်းပြီးပြီအနာတ္တလည်းပြီးပြီဆိုလို့ရှိရင်ဝိပဿနာဉာဏ်ရည်တံတဲ့ခါကာလကြတော့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးပြည့်ဝဆက်ရောက်သွားသည် အဲဒီအတွေ့အကြုံကလေးဆိုကြအောင်လေနေသမြင်လင်နေသမြင်လင်ဒုက္ခခြင်းသည်ဒုက္ခခြင်းသည်ဒုက္ခခြင်းသောဒုက္ခခြင်းသောနတ္တမြင်သည်နတ္တမြင်သည်နတ္တမြင်နိဗ္ဗာန်တွင်နိဗ္ဗာန်တွင်ေဝင်ဆက်ရောက်သည်အခုဘုန်းကြီးပြောနေတာအနိစ္စဒုက္ခနာတကသမကနာညာကရှိသေးတယ်ဝိပဿနာညာအဆင့်တော့ပထမဆုံးအဆင့်ရှိသေးတယ်အဲဒီက သုံးသဆင်ရင်တော့အားရတဲ့အခါမှာသုံးသဆင်ရင်မဲနဲ့ရှုမယုံနဲ့ရှုမရတော့ဖြစ်တဲ့ဒီစင်းနေတာပြည့်ဥရိယပြညာဖြစ်တယ်အဲဒီမှာသိကောင်းပါလေရောင်နဲ့နေပိဋိပတ်တာတွေနဲ့ခေါင်းရောက်ကြပြီးသိကောင်းအမှန်တန်ထူးခြားတဲ့တရားရတာတွေပါပဲအဲဒီဥရိယပြညာကလုံးသွားတဲ့အခါကျသင်္ကညာပြည့်ပြီးတယ်မြင်ရတယ်အပြည့်တွေမြင်ရတော့ကြောက်စရာဖြစ်လာတယ်ဗျာညာကြောက်စရာတွေတော့အပြည့်မြင်တဲ့အာရုံကညာနဲ့အပြည့်မြင်တော့ညီငွေကြီးတဲ့နေဗိနာညာညီငွေတော့ဆုံးလို့ချင်းပြီးမုသိညာတာညာ ဆွန့်လို့ရှင်တော့ဆွန့်လို့နိုင်အောင်လို့ကြိုးစားအားထုတ်ရတယ်သိသင်္ခါညာအဲ့တော့ကြိုးစားအားထုတ်တော့သင်္ခါရတွေလေးလေးရှုနိုင်တဲ့သင်္ခါရုပ္ပခါညာဖြစ်တဲ့ဉာဏ်တွေပြောမယ်ဆိုရင်ပြောကြတယ်ကောင်းနေတယ်ပဲတော့ကိုချင်းချင်းအဲ့ဒီသင်္ခါရုပ္ပခါညာရင့်တာပြည့်စုံတဲ့ခါကျတော့ဒီလိုခန္ဓာ၂၀ပြည့်နေတဲ့တရားတွေရှုရင်းရှုရင်းနဲ့ကိုယ်ထဲမှာကောင်းနေပင်နေအစတော့ဒီအစရတာပါပဲနောက်တော့ထောင်းတာပင်တာတွေထိုင်တာတွေအဲ့ဒါတွေပြောက်ပြီးတော့ထိတာလေးတွေထင်းတာရှိတယ် အဲရှိတာကြောရှိတာကြောရှိတာလေးလည်းကြောက်ပြီးနောက်သိတာလေးတွေသင်တာရှိတယ်အဲသိတာလေးတွေသိတယ်သိတယ်ရှုမှရင်းနဲ့သိရင်သိရင်နောက်ဆုံးကြတော့ဖြစ်ပြတဲ့တရားတွေယူပြလိုက်တယ်လို့ပဲဖြစ်ပြတွေပေါ်လာတဲ့အာရုံလည်းမရှိဘူးရှုသိတဲ့ဖြစ်ပြတဲ့တရားလည်းမရှိဘူးအဲအကုန်လုံးဖြစ်ပြတဲ့ယုံနာသင်္ခါရတွေယူပြလိုက်တယ်လို့ယုံနာသင်္ခါရနင်းတဲ့နိဗ္ဗာန်မျက်မှောက်ပြုတယ်အဲဒီလိုမျက်မှောက်ပြုတာအောက်တဆုံးသောတာပတိမေဖို့ညာမယ်သောတာပတိမေဖို့ညာရောက်လို့ရှိရင်တော့ သရာတရားလည်းခိုင်မြဲပြီအမြတ်ဆုံးအဲလူယရနာလည်းပဲအောက်ဖြစ်ဆုံးနေရာချင်းပြည့်စုံသွားပြီလို့ဆိုရမှာပေါ့လေဒါပါပဲ။အဲဒါလေးဆိုပြီးတော့တရားလေးနဲ့ထိုင်ပြီးတော့တရားသိရမယ်။ဒိဋ္ဌမြင်မြင်ဒုက္ခခြင်းသည်ဒုက္ခခြင်းသောအတ္တမြင်သည်အတ္တမြင်နိဗ္ဗာန်ဝင်နိဗ္ဗာန် လက်ရောက်သည်နိဗ္ဗာန်မြင်ငါအပေမှလုံးဝလွန်မြောက်သည်နိဗ္ဗာန်မြင်လို့ရှိရင်တော့အပေလေးပါးကလုံးဝလွန်မြောက်တယ်အရေးကြီးတာအဲဒီတရားပြည့်စုံမှုရဲ့အရေးကြီးတာပဲဒါကြောင့်မို့နတ်ပြည်ကမှာလိုက်တာအဲသူပဲကြည့်လို့ရောက်ပါစေကောင်းတော့ရခြင်းရပါစေကောင်းကောင်းခိုင်မြဲဒီဓမ္မာစေ အဲသောတာပတိနဲ့ကိုရောက်လို့ရှိရင်ပယ်လေးပါးလွမြောက်တဲ့တရားတရားနဲ့ခိုင်မြဲသွားရင်မပြတ်တော့ဘူးအဲလူဘဝဆူနေပြီးတော့နာပြည်ပြန်ရောက်သွားရင်လူဘဝပြန်ဖြစ်ခြင်းမှဖြစ်မဖြစ်ခြင်းနာပြည်တွေနဲ့အဲတရားလူတွေတက်ပြီးဉာဏ်နာပြည်ပြိဋိဘာစာနိုင်တယ်အမှန်ကောင်းပါရဲ့အဲနာပြည်မှာရံသုံးမှုလည်းဆုံးသွားပြီအဲတော့လူယရနာပဲအားလဲလူယရနာအကောင်းဆုံးအားလဲဝိပဿနာဉာဏ်ဝိပဿနာပညာတွေ အဲဒီကနောက်ဆုံးအရိယာမေပညာအကောင်းဆုံးတဲ့သောတာပတိမေကိုပညာတဲ့သရိုင်းမေကိုပညာပူကောင်းတာပေါ့လေသရိုင်းမေကိုတဲ့နာယမေကိုပညာပူကောင်းတာပေါ့နာယမေကိုပညာရရတမေကိုပညာပူကောင်းပူကောင်းတာပေါ့ဒါပဲနဲ့လို့အောက်တဆုံးသောတာပတိမေကိုညာပညာလောက်ကြရင်ကိုကုတန်လာပါပြီအဲဒီကြောင့်အာထုကြဖို့ပဲအာထုဘူးတဲ့ပုဂ္ဂိုလ်တွေလည်းအာထုနည်းလေးရအောင်လို့နမနည်းလောက်ကိုရှုရမှရမယ်ဟုတ်လားရှုနည်းလေးရအောင် ထိုင်မုံလေးညသာရညကြရတာလည်းပဲကြာကြီးထိုင်တဲ့ခါမှာပါအခုလိုခဏထိုင်တာတော့အရင်ကြီးပါဘာလင်္ကာအာဟုသိတဝထဲဝဲပုဂ္ဂိုလ်ကြီးသင်ရမယ်အင်မလင်ကိုထိုင်ပေါ်တယ်မြို့သားတွေတော့နဲ့ရောပါမြို့သမီးတွေတော့သူရှိသူရှိထိုင်လို့တဲမကောင်းတော့အဲကိုညာကိုထိုင်တော့ဘယ်လိုထိုင်နေကြပါ့မြို့သမီးတွေလည်းအပြည့်မရှိပါဘူးကုဇုံကာယမဏိဒါယခတိုင်းကိုလည်းဆောင်းပါစွာထားပါခါကုံကုံကြီးနဲ့ရောက်ပဲပဲကြီးမလုံးနဲ့ရောက်ပဲပဲကြီးဆိုရင် ဝိရိယအာရုံပြီးတော့သမာဓိဉာဏ်တွေလည်းမဖြစ်ဘူး။အာရုံခါစန့်ပြီးတော့တောင်းရမှမှသာပြီးတော့မျက်စိကတော့ကြည့်ပြီးကြွအောင်လို့မျက်စိကမှိတ်ထားတာကောင်းတယ်။ပရိမုခသတိဥပဒေဝေတဝကမ္မထာအာရုံစီတော့ပတိကိုပို့ထားပါ။အနာဘာနာကမ္မထာအားလုံးပဲဆိုရင်တော့နာတိသာကပေါ်လေးအဲဒီကနေပြီးတော့ကြည့်ရမှရ။ဘုန်းကြီးတွေကတော့အဲဒီကမ္မထာနဲ့လည်းမရောအောင်လို့ဘိုက်က တောင်းနှင်းလို့ရတဲ့ဝါယောဓာတ်ကစပြီးတော့ယူခိုင်းပါလေဒါကဝါယောဓာတ်ဖြစ်ရှိလို့ရပါလေအဲဒါကြောင့်ဘိုင်းမှာစိတ်ထားအဲဖောင်းတလာတာကိုဖောင်းတယ်လို့မှပင်ကြသွားတာပင်တယ်လို့မှဖောင်းစားတာဖောင်းဆုံးတရားသိရမယ်ပင်စားပင်ဆုံးတရားသိရမယ်ဖောင်းတယ်ပင်တယ်အဲလိုရှုမှနေရင်စိတ်တွေကတခြားထွက်သွားလို့ရှိရင်အဲ့ဒီစိတ်ကူမှစိတ်ကသွားမယ်အဲအလေးချင်းမရှိတဲ့ပုဂ္ဂိုလ်တွေအမှန်တော်လေးချင်းရှိတဲ့ပုဂ္ဂိုလ်တွေတက်တာပါလေ အဲသွားတဲ့စိတ်ကလေးမှာစိတ်ဓာတ်ဥပဒနာပဲပြီးရင်ဖောင်းတဲ့နေနဲ့ပြန်မှစိတ်ကလေးကတော့ရှုမှတ်လိုက်ရင်ပျောက်သွားတယ်မသိတော့တာသူဆက်စိတ်ကြီးနေသိရင်ရသွားတာပျောက်သွားပြီးရင်ဖောင်းတာပြန်ပြန်မှပြီးတော့ကိုယ်ထဲကညောင်းတာပူနာခြင်းခဲခဲတာဆိုဒုက္ခဝေဒနာကြီးအဲ့ဒါလည်းသင်ကြားလို့ရှိရင်ညောင်းရင်ညောင်းနေရတယ်စားရပြီးညောင်းနေညောင်းနေပူရင်လည်းပူတယ်ပူတယ်နာရင်လည်းနာတယ်နာတယ်အဲစိုက်ပြီးတော့မှ၃လ၅ကလောက်မှရင်တော်ပါပြီပြီးရင်ဖောင်းတယ်ပြီးရင်ပြန်မှ တန်ကြားလို့ရှိရင်ကြားတယ်မှားပြီးရင်ထောင်းတယ်ဆိုရင်ကြားမှာအဲမှန်ကြီးရအောင်လို့2မိနစ်ပြည့်နိုင်ပြီလား2မိနစ်ပြည့်တော့ပါပြီ2မိနစ်2မိနစ်တွင်းမှာမှတ်ချက်ပေါင်း30 40 50 60လက်ရှိနည်းညာလိုက်ပြီးတော့ရပါတယ်ဓမ္မဓမ္မအတွင်းမှာမဂ္ဂင်7ပါးပါတယ်မှန်ပြီးအောင်ကြောင်းရဆိုင်ပြီးနာသမဝါယမပဲမှားရတာသမတိပဲ မမေရအယုံမှာသိကလေးကလည်းကလည်းဒီသာသမာသမာဓိတဲ့အဲသမာဓိနဲ့ရင်သုံးပါတဲ့မမေရအယုံမှန်တိုင်းပြီးရဲ့အခုတော့ခေါင်းရင်ခေါင်းသာပင်ရင်ပင်သာတောင်းရင်တောင်းတာတင်းရင်တင်းတာဒီသဘောရင်းလေးတော့ပေါ်သလောက်ပဲသိပါနောက်ပိုင်းကြတာသိရဲ့အပြည့်အပြည့်နဲ့နေစာရုပ်ကအနာတအကုန်လုံးသိတာမသိတာကုန်မရှိဘူးအဲမှန်တိုင်းသိတာသမာဓိဖြစ်မှန်တိုင်းပြောင်းလို့သိဝိညုတ်ပေးတာသမာသင်္ကပ္ပသမာဓိဖြစ်သမာသင်္ကပ္ပပညာမဲ့ခင်နှစ်ပါး သမာဝါယမသမာဓိသမာသမာဓိဆိုတာသမာဓိနဲ့ခင်၃ပါးပေါင်းလိုက်ရင်၅ပါးအဲဒီငယ်မဲ၅ပါးကာလကနဲ့ခင်နေတယ်ဝိပဿနာဘာဝနာလုပ်ကိုအားထုတ်ရမှာဒီ၅ခုကပေါင်းစုပြီးတော့လှုပ်လှုပ်နေကြတာဓမ္မမဲခင်၅ပါးဓမ္မမဲခင်၅ပါးဒီလိုလှုပ်နေကြတာသီလမဲခင်ကတော့သမာဝါကသမာကမ္မနာသမာဓိကဒါသီလဆောက်တည်ရပြည့်စုံနေပြီအဲဒီတော့ရှုမှတ်နေတဲ့အခါလည်းပြည့်မသွားပါဘူးဒါကြောင့်အဲဒီသီလမဲခင်၃ပါးပါထည့်ပြီးတွေ့ရင် မဂ္ဂင်7ပါးပဲဓမ္မမဂ္ဂင်7ပါးဓမ္မမဂ္ဂင်7ပါးအဲဒီမဂ္ဂင်တွေကမဂ္ဂင်စိတ်ပိုင်းနဲ့ဒီစိတ်ပိုင်းရင်ပေါင်းလိုက်ရင်မဲ့လမ်းဖြစ်တာပဲလမ်းကဘယ်သွားမလို့ဆိုလို့ရှိရင်မိမိတို့လိုရှိရတဲ့နိဗ္ဗာန်သွားတဲ့လမ်းနဲ့ဧကရနောတခုဒီတော့လမ်းတစ်ကြောင်းဒီတော့လမ်းဆိုအဲသိမှန်လားဒီတိုင်းရှုမှတ်သွားလို့နောက်ဆုံးကြလို့ချင်းနိဗ္ဗာန်ရောက်တာပဲအခုဒီမှာလာတဲ့ပုဂ္ဂိုလ်တွေမိမိကလာတဲ့ပုဂ္ဂိုလ်တွေဆိုငါလျှောက်လာတာလည်းရှိမှာပေါ့ခြေတန်းတိုင်းခြေတန်းတိုင်းဒီ ဓမ္မယုံကိုနီးနေတာပဲနောက်ဆုံးခြေလမ်းကျဓမ္မအောင်နဲ့ရောက်တာပဲနောက်ဆုံးခြေလမ်းတစ်ခုကျတော့ကိုထိုင်နေနေရရောက်တာအဲဒါလိုပဲမတိုင်းမတိုင်းကနိဗ္ဗာန်နဲ့နီးနေတာနောက်ဆုံးမှကျတော့နိဗ္ဗာန်မျက်မှောက်ပြုသွားတာပဲအဲဒီတော့မျက်မှောက်ပြုပြီးတော့ပြည့်စုံသွားအောင်အားထုတ်ကြဖို့ပါပဲအဲဒီဆောင်းမကူလေးတွေဆိုပြီးတော့မြဝေတရားသိရမယ်အရင်ကဆောင်းမုတ်ကောင်းခြင်း၄ပါးဆောင်းမုတ်ကလေးဆိုရမယ် ။ဦးသည်တရားကောင်းတာပဲအားလဲ။ဦးသည်တရားကောင်းတာပဲအားလဲ။ဦးသည်တရားကောင်းတာကိုရင်သီလပဲ။ဦးသည်တရားကောင်းတာကိုရင်သီလပဲ။အញ្ញသီလနဲ့ကောင်းတာပဲအားလဲ။အញ្ញသီလနဲ့ကောင်းတာပဲအားလဲ။အញ្ញသီလနဲ့ကောင်းတာသရာတရားပဲ။အញ្ញသီလနဲ့ကောင်းတာသရာတရားပဲ။လူယရနာပဲအားလဲ။လူယရနာပဲအားလဲ။လူယရနာသိနေမှပညာပဲ။လူယရနာ ခိုးနိုင်တာပဲဟာလဲခိုးနိုင်တာကုသိုလ်ကောင်းမှုပဲခိုးနိုင်တာကုသိုလ်ကောင်းမှုပဲရှစ်ခိုက်ရှုမှာရှစ်ခိုက်ရှုမှာဘာဝဘာဝမௌချသိနိုင်သည်မௌချသိနိုင်သည်သဘောသိမှာသဘောသိမှာကုရရာကုရရာဘယမြင်နိုင်သည်ဘယမြင်နိုင်သည်ရှစ်ပြည့်မြင်မှာရှစ်ပြည့်မြင်မှာ နေသနေသဒိဋ္ဌာသိနိုင်သည်ဒိဋ္ဌာသိနိုင်သည်နေသမြင်လင်နေသမြင်လင်ဒုက္ခခြင်းသည်ဒုက္ခခြင်းသောဒုက္ခခြင်းသောနတ္တာမြင်သည်နတ္တာမြင်နိဗ္ဗာန်ခွင်ခြေဝင်ဆက်ရောက်သည်နိဗ္ဗာန်မြင်ကပယ်မှာ လုံးဝလွန်မြောက်သည်လုံးဝလွန်မြောက်သည်ဒီနေ့ခု၌ဒီနေ့ခု၌နှုတ်တော်ပြုစုပွားများအာထုအပ်သောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်ရာဝရာကုသိုလ်ဉာဏ်နာတော်ကုသိုလ် ဖြစ်တော်ဒီကောင်းမှုပေါင်း၏ဘုရားလာကိုမိဖတို့အားညသိဝေပါကောင်း၏သွေမျိုးတို့အားညသိဝေပါကောင်း၏ဒီရ၌ရောက်ရှိနေတော်လူပရိသတ်နတ်ပရိသတ်ပေါင်းအားညသိဝေပါကောင်း၏ တော်မှာစ၍လုံးစုံသောအတူအပေါင်းတို့သည်ညကြကြ၍ကိုယ်စိတ်နှပြသံဃာရပါစေ